သင်္သာသောပရိသမောစဉ်ပြင်းရဲ့အကြောင်းတရားကိုလည်းပဇာနာတိပြီဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ဒုရိယဗယဉာဏ်ရောက်တဲ့အခါဒုရိယဗယဉာဏ်ဆိုတာမိမိတို့ကိုယ်ရင်းသာနာမှာဖြစ်နေယုံနာတရားတွေဟာခဏမစဲဖြစ်ပြီးပြည့်စုံတဲ့တစ်ပိုင်းတစ်ပိုင်းပိုင်းခြားပြီးပြီးနေတဲ့အခါမှာဒုရိယဗယဉာဏ်လို့ခေါ်တယ် ရှုရရဆိုတာသိချင်းဝေယဆိုတာကပြည့်ချင်းပြည့်ချင်းပြည့်ချင်းပြည့်ချင်းပြည့်ချင်းဆိုတာဖြစ်ပေါ်လာတာနဲ့ပျောက်သွားတာပါပဲပဂရိပုဂ္ဂိုလ်ရဲ့အနေကတော့မိမိတို့သာနာမှာရှိတဲ့ရုပ်ကိုကြီးဟာလည်းတရားနဲ့ဒီနေတာပဲဖြစ်ပေါ်လာတာမရှိဘူးပျောက်သွားတာလည်းမရှိဘူးမွေးလာတဲ့ကမိဘနဲ့ကစပြီးတော့အဲ့ဒီတည်းက ဒီကိုကြီးကဒီလိုတီးနေတယ်အောင်းနေတာပဲရေရေဒီကိုကြီးကကြီးလာနောက်ဆုံးတနေ့ကျသေးရောအဲဒီတဲ့ခါကျတော့မူလအခြေအနေတိုင်းမဟုတ်ပြစ်တော့ပြစ်သွားတယ်ဒါပေမဲ့တော့ကောင်းထည်ကြီးလိုက်ကဒီလိုပဲရှိနေသေးတာနောက်ဆုံးတဖြည်းဖြည်းနဲ့သွေးမြေပြီးတော့အမုံမုံကြီးဖြစ်ပြီးတဖြည်းဖြည်းနဲ့ပျောက်ပြဲသွားအဲဒီတော့စပြစ်တာနဲ့ပြက်တာဘယ်လောက်ပဲဒီပဲလေကောင်ကြားထဲမှာ နာမစဲရုပ်တွေဖြစ်ပြနေတယ်ဆိုတာဒါကကိုယ်ပိုင်ညာနဲ့ဆိုရင်ပြင်မြင်လို့ရမလွယ်ဘူးတတိပုဂ္ဂိုလ်တွေအနေနဲ့မလွယ်ဘူးသာဝေကျမ်းကမုဒုဒအရာနဲ့ပြင်မြင်လို့ရှိရင်တော်ဒါတော့ပြင်မြင်လာပေါ့တော်ဒါတော့ပြင်မြင်ဥပမာဥမေးရနဲ့ဆောင်းပြီးတော့နှလုံးသွင်းတဲ့အခါမှာအတော်ဒါတော့ပြင်ဥပမာပူတဲ့ယုတ်ကတစ်မျိုးအေးတဲ့ယုတ်ကတစ်မျိုး ပူရာကနေပြီးအေးရာကိုမရောက်ဘူးအေးရာကနေပြီးတော့ပူရာလည်းမရောက်ဘူးအေးတဲ့ရုပ်ကတခြားပူတဲ့ရုပ်ကတခြားပဲအဲဒီလိုဥပမာလေးဆောင်ပြီးတော့နှလုံးသွင်းခြင်းရေအေးဦးတဲ့ထက်မြို့တော်မှာတင်းအဲသာအေးတွေ ရေးချင်းနဲ့မိကပူတော့အပူအပူရုပ်တွေပြည့်ပြည့်ပူရုပ်တွေပြည့်ပြည့်ပြည့်ပြီးတော့ဒါတော့အမနာပူတဲ့ရုပ်တွေပြည့်မူလကထဲတုန်းကတော့အဲဒီနောက်ကြတော့ပူတွေပြည့်တယ်အေးတဲ့ရုပ်ကပူတဲ့ရုပ်ဖြစ်သွားသလားလို့ဒီလိုဖြစ်တာဒါပဲလေလို့ကာမပုဂ္ဂိုလ်တွေနေရာချင်းတော့ဒီရုပ်တွေကပဲအေးတွေကပဲပူဖြစ်သွားတယ်လို့ဒီလိုပဲထင်နေတယ်ကြံတာပါပဲဒီမှာလည်းဒီလိုထင်ကြတာပဲကွာ မှန်ကတော့အေးတဲ့ယုတ်ကဘူးတဲ့ယုတ်ဖြစ်တာတော့မဟုတ်ဘူးဘူးတဲ့ယုတ်ကအေးတဲ့ယုတ်ဖြစ်တာလည်းမဟုတ်ဘူးအဲ့ဒါလို့ကိုယ်ထဲမှာအေးတဲ့ယုတ်တွေလည်းရှိတယ်ဘူးတဲ့ယုတ်တွေလည်းရှိတယ်အေးတဲ့ယုတ်ကဘူးတဲ့ယုတ်မရှိဘူးဘူးတဲ့ယုတ်ကအေးတဲ့ယုတ်မရှိဘူးအဲ့တော့ခဏမစဲကြောင်းလဲနေတယ်လို့ဒီလိုနှလုံးသွင်းပြီးနေရင်တော့ဒါတော့ထင်တာပေါ့လေဒါပဲလည်းလို့ကောင်းကောင်းမထင်နိုင်ဘူးမလွယ်ဘူးဆိုတာလို့ထင်လို့ရတာလည်း ခဏမစဲပြောက်ပြင်းတယ်သူကတော့ဘုံွယ်တဲ့ဥစ္စာတော့လှုပ်ရှားတဲ့ရုပ်နဲ့တည်ငြိမ်တဲ့ရုပ်တည်ငြိမ်တဲ့ရုပ်ကနေပြီးတော့လှုပ်ရှားလာတော့အစကတည်ငြိမ်နေတဲ့ရုပ်လှုပ်ရှားလာတဲ့အခါကျရုပ်အသိတွေရှိလှုပ်ရှားလှုပ်ရှားရကနေပြီးတဲ့အခါတည်ငြိမ်သွားကြလို့ရှိရင်လှုပ်ရှားတဲ့ရုပ်ကတည်ငြိမ်တဲ့ရုပ်ဖြစ်သွားတာမဟုတ်ဘူးလှုပ်ရှားတဲ့ရုပ်ကတည်ငြိမ်တဲ့ရုပ်ကတခြားတယ် ဒါပေမဲ့ပရိလူတွေအနေကတော့အဲ့ဒီလိုမတင်များဒီရင်းနေရာကဒီယုတ်ကပဲလှုပ်လာတယ်ဒီလက်ကပဲလှုပ်လာတယ်လှုပ်နေတော့ကလည်းဒီလက်ပဲပထမဒီနေတာလည်းဒီလက်ပဲနောက်တစ်ခါပြန်ပြီးတော့ငြိမ်တော့ကြလို့ရှိရင်ဒီလက်ပဲဒီကိုပဲဒီလိုပဲထင်နေတယ်မလွယ်ပါဘူးပရိအနေနဲ့တော့ဒီယုတ်တွေခဏခဏပြည့်နေတယ်ဆိုတာတော့ကိုပြီးဖို့ခဲရင်ပါတယ်နောက်တစ်ခါ စိတ်နာတရားတွေအဲဒီစိတ်နာတရားတွေကပို့ပြီးတော့သူကသူကလည်းပြီးလို့ဆက်ပါတယ်စိတ်နာတရားစိတ်နာတရားအထေဝုဒ္ဓလည်းရှိတာမဟုတ်တော့သူကပို့ပြီးတော့ပြီးဖို့ဆက်ပါတယ်ဒီကနေ့မှလည်းတရားနေတယ်ဟူလို့ရှိရင် အဲစိတ်နာတရားတွေဆိုတာစိတ်နာတရားတွေဆိုတာကတော့အမြဲတမ်းဒီရှိနေတယ်လို့ထင်တယ်ထေဝတ္ထုလည်းရှားလုံးနေရအောင်ဒါလည်းငယ်ငယ်တည်းကရှိနေတဲ့စိတ်ဟာအခုတည်းကဒီစိတ်တည်းပဲတယောက်တည်းပဲကိုကြော်ပဲကပဲပြီးနေတယ်လို့ဘယ်လိုပဲထင်နေတယ်သေဟောင်းပြောင်းလဲနေတယ်ပြည့်သွားတယ်လို့ဘယ်လိုမထင်ဘူးဒါပေမဲ့လို့ သိဏတရားကမှအပြောင်းလဲတွေတွေ့မြန်တာပဲသိရအာယုံကြောင်းတဲ့တိုင်းကြောင်းတဲ့တိုင်းသူကသိအသိသိပြီးတယ်ပဲမြင်တဲ့စိတ်ကလည်းကြားတဲ့စိတ်မဖြစ်ဘူးကြားတဲ့စိတ်ကလည်းမြင်တဲ့စိတ်မဖြစ်ဘူးအဲစိတ်ကုသနာကြံနေတဲ့စိတ်ကလည်းမြင်တဲ့စိတ်မဖြစ်ဘူးစိတ်ကုသနာကြံမြင်တဲ့စိတ်ကလည်းစိတ်ကုသနာကြံနေတဲ့စိတ်မဖြစ်ဘူးဒီကုသိဒီကုသိပဲကြောချွန်တဲ့စိတ်ကညှိုးနှွားတဲ့စိတ်မဖြစ်ဘူးညှိုးနှွားတဲ့စိတ်ကလည်းသိချင်တဲ့စိတ်မဖြစ်ဘူးသူကတခြားနေတယ် ချမ်းသာကဆင်းရဲမရှိဘူးဆင်းရဲကလည်းချမ်းသာမရှိဘူးကြားပြီဒါပေမဲ့လို့ငဂရီပုံပေါ်တွေအနေကတော့အဲ့ဒါလည်းတယောက်တည်းပဲသင်နေတာပဲသိကူးနေရာကမြင်သွားတယ်မြင်ရာကသိကူးတယ်အဲမြင်ရာကကြားသွားတယ်ကြားရာကတခါမြင်လာကြတယ်ချမ်းသာရာကနေပြီးဆင်းရဲသွားတယ်ရွှေရွှေနေရာကနေပြီးသင်ချမ်းသာဖြစ်သွားတယ်သင်ချမ်းသာဖြစ်နေရာနေပြီးကြာပြီးတော့ပြုစုမှုဖြစ်လာကြတယ်ဒါလိုပဲတယောက်တည်းပဲသင်နေတယ် အဲ့ဒါကြောင့်ပဂရိနေအားဖြင့်ယုံနာနေသနာမစက်ဖြစ်ပြနေတယ်ဆိုတာသိဝရာဟာတော်တော်မလွယ်ပါဘူးကိုယ်ဝိညာဉ်နဲ့တခါတည်းသိကြလက်ချရှင်းပြီးတော့သိဖို့တော်တော်မလွယ်ပါဘူးသို့တော်လည်းညဇာဗျာပေးထားတဲ့ဒီသတိပ္ပဏီရဓွား၆ပါးကခြေတိုင်းခြေတိုင်းနေလိုက်ပြီးတော့ရှုနေတဲ့ယောဂီပုဂ္ဂိုလ်မှာတော့ဒါတွေကိုပိုင်းခြားပြီးတော့ပြီးပါတယ်။ဒါတွေကသူ့ဟာသူပဲပြီးတာအတွေးစမဟုတ်ဘူး တွေးစားဆိုတာကတော့ကိုကြိုက်ရဘက်ကနေပြီးတွေးရင်ကိုကြိုက်တယ်လို့ဖြစ်တာပဲဗုဒ္ဓဘာသာတွေကဗုဒ္ဓဘာသာတရားတော်အရာနဲ့မှားစားပြီးတော့ပြုလို့ရှိရင်ဒီတိုင်းဖြစ်တာဗုဒ္ဓဘာသာမဟုတ်တဲ့အခြားဘာသာဝင်ပုဂ္ဂိုလ်တွေကလည်းသူတို့ရဲ့ဘာသာတရားအရာနဲ့စဉ်းစားဆင်ခြင်လိုက်တဲ့အခါမိတို့ရနေတာလို့သူတို့ကလည်းအတ္တအတ္တရှိနေတယ်ဆိုပြီးကြတာသူတို့ကဒီလိုပဲသဘောကျအတ္တသက်ကောင်က ဒီရှိနေတယ်လို့သဘောကျတယ်အဲ့ဒါစိတ်ကိုစဉ်းစားမှုဆင်ញင်မှုတွေဆိုတာကတော့ကိုယ်သဘောကိုယ်သဘောကြရကိုယ်လိုရာကိုဆွဲပြီးစဉ်းစားလို့ဆင်ញင်လို့ရတယ်ဒါပေမဲ့လို့တို့ပုဂ္ဂိုလ်တွေကဒီလိုစိတ်ကိုစဉ်းစားဆင်ញင်ပြီးတော့အဲသဘောကြတာမှညာမယ်ဆိုပြီးလူယူဆပြီးပြောရတဲ့ပုဂ္ဂိုလ်ရှိသေးတာပဲမြတ်စွာဘုရားကဘုရားဖြစ်တော်မူတာကလည်း အဒီကတော့ဖောမြာယဓမ္မောသံဒီရောဒုဒသောအတ္တကဝဆရောပါဏိတဝေရဏီရောမယံငါဒီဒီတော့ရသောယန္တမောဤတရားသည်ကာမေရောနည်းနည်းသိမ်မွေးလာ၏ငါပြရရပြီးတော့တရားနည်းနည်းပါပဲဒုဒသောမြင်နိုင်ခဲ့၏ မိုးရမလွယ်ဘူးတရားနိဗ္ဗူသောသိမ်မွေ့ဤအတ္တကဝဆရောကျမ်းစာခြင်းဖြင့်မရောက်နိုင်ကောင်းသောတရားတွေကျမ်းစာခြင်းဤကျက်စားရမဟုတ်သောတရားတွေကျန်စီစဉ်းစားမှုလို့တော့ကျန်စီတွေးဆလို့တော့မရနိုင်ဘူးများပဲစဉ်းစားကြံစီပြီးတော့နေလို့တော့ဒီတရားမတွေ့နိုင်ဘူးလို့ဆိုပါတယ် အနိတာဝေရဏီယပညာရှိတို့သာလျှင်သိရသောတရားသည်ဝိပဿနာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအရိယာမဉာဏ်ပူညာပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေမှတွေ့နိုင်တဲ့တရားပဲအဲဒါကြောင့်မြတ်စွာဘုရားပေးထားတဲ့ဤတဲ့ဓဝါ၆ပါးကဖြစ်တိုင်းယုံနာနေကိုလာပြီးအမှားပြုနေလို့ရှိရင်သူ့သဘောမှနေပေါ်လာပါလေသူ့သဘောမှနေ ဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးတွေလိုက်ပြီးတော့ပြုနေတော့သဘောအမှန်တွေပေါ်တာပေါ့မရှိတဲ့ပုံကိုယ်တွေကတော့စီစီယုံနာနေနဲ့နောက်တော့ယုံနာနေကိုတခုရဲ့တစ်ပေါင်းနဲ့တစ်လုံးနဲ့တစ်ယောက်တည်းလုပ်ပြီးတော့ဒီလိုသိနေကြတာကိုဒီလိုသိနေကြတော့အစင်သာဝရတည်မြဲနေတယ်လို့ထင်နေတာပေါ့ခန္ဓာပြောခဲ့တဲ့အတိုင်းငငယ်ရရှိတဲ့လေးပါခုတည်းတည်ယုံသေးပဲဖြစ်ငငယ်ရရှိတဲ့စိတ်ကခုတည်းတည်စိတ်တည်းပဲတယောက်တည်းပဲဖြစ် မြင်လာတဲ့ဒီစိတ်ပဲကြားလာတဲ့ဒီစိတ်ပဲသိကုသနာကြားလာတဲ့ဒီစိတ်ပဲကြောက်တဲ့တယ်လို့ဖြစ်အဲကြောကျွေးနေတာလည်းဒီစိတ်ပဲနှလုံးမသားတာလည်းဒီစိတ်ပဲကြောက်တဲ့လို့ဖြစ်အဲ့ဒါဒီကယုံနာလေးတွေကိုပိုင်းခြားပြီးမရှိလို့ဒီကယုံနာလေးတွေဖြစ်တိုင်းဖြစ်တိုင်းလာပြီးသူတို့ရှင်ဖြစ်တဲ့သဘောလေးတွေအမှန်တိုင်းနဲ့ပြီးတယ်ယူသဘောလေးတွေအမှန်တိုင်းပြီးတယ်နာသဘောလေးတွေအမှန်တိုင်းပြီးတယ် ပထဝီဓာတ်ရဲ့ထဲမှာကျမ်းမ်းတဲ့သဘောလေးထဲမှာကျမ်းမ်းတဲ့သဘောမျှပဲဆိုတာကိုအတွေ့အထိတွေကိုမှတ်တယ်ကသိရတယ်ဒါပဲဘုမာဆိုတော့လူရောက်ကကြောကိုလာပြီးဒုက္ခတစ်ခုနဲ့လာပြီးတို့ညသာကာလာကြီးညကိုဒုက္ခတစ်ခုနဲ့ကြောကလာပြီးတော့တို့ရင်ဘယ်လိုပြီးမလဲကျမ်းမ်းရင်ကျမ်းမ်းတာပြီးမှာပဲ ရုပ်ရည်လို့လည်းမသိနိုင်ဘူးကြည်ကြည်လို့လည်းမသိနိုင်ဘူးပေါက်ပေါက်လို့လည်းမသိနိုင်ဘူးမာရလည်းမသိနိုင်ဘူးဉာဏ်နဲ့ဉာဏ်နဲ့လာလေးပဲလို့သိရတယ်အဲကိုမျက်မှောက်တင်လာပြီးတော့ဒုံးနဲ့လာတို့လို့ရှိရင်တော့ဟောဒုံးနဲ့လာတို့တာပဲဒုကြီးဒုကြီးကြီးပဲဟင်းကောက်ရင်လည်းကောက်တယ်ဒုကောက်ကြီးတယ်ကြောင်မွေဆိုလို့ရှိရင်ကြောင်မွေတော့ပဲ မချောမွေ့တဲ့တို့ဖြစ်နေမချောမွေ့တဲ့တုတ်ပဲဟောသူကပြီးဘသူကလာပြီးတော့တို့တာပဲဘယ်လိုလုပ်ပြီးတော့တို့လိုက်တာပဲအဲ့ဒါတွေကြောက်ပြီးတော့ပြီးညခါကာလမမြင်ရတဲ့မောင်ထဲမှာလာပြီးတွေ့ထီသွားလို့ရှိရင်တော့ဒီသားလောက်ပဲပြီးတာတင်းရင်ပိုးပြီးတော့မပြီးဘူးအဲကျမ်းသာရင်ကျမ်းသာတာမြင်ရင်မြင်ရတာပဲပြီးအဲ့ဒါလိုပဲပဂရိပုဂ္ဂိုလ်တွေမချူပဲနေတော့ကခေါင်းက ဒုံကြီးနဲ့ထိသွားတယ်အခြေကြီးပဲအကောက်ကြီးပဲဘယ်သူကလာပြီးတို့သွားတယ်စသည်ဖြင့်ကြောက်ပြီးတော့ပြီးနေတာတော့မကြည့်ပဲနေတဲ့ပုံစံတွေမှာရှိဟာရရနောက်ဟာရဘေးဟာရပတ်ဝန်းကျင်တွေအကုန်လုံးကအဲ့ဒါတွေစုပေါင်းပြီးတော့ကိုပုဂ္ဂိုလ်သတ္တဝါတွေမြဲတဲ့နေရာတွေလို့ရှင်းသွားတာအဲညင်းမောင်ထဲမှာလာပြီးတော့တွေ့ပြီးသွားရင်တော့ထိဟာတော့ပဲဆိုပြီးအဲ့ဒါလိုပဲကိုစိတ်ခိုက်ကလေးရှိရင်ရှိရင် ရှိရင်ရှိတာပဲပြီးတာရှိရယ်ရှိရယ်ကြားရင်လည်းကြားတာပဲပြီးနှူးရင်လည်းနှူးတာပဲပြီးကတူရတော့အပူထိတဲ့အခါကလာပူတာပဲပြီးအေးထိတဲ့အခါကလာအေးတာပဲပြီးတောင်းနေတဲ့သဘောတောင်းနေလို့ချင်းတောင်းနေတာပဲပြီးလှူကြရင်လည်းလှူကြတာပဲပြီးအဲဒါကိုဘိုက်ကနေပြီးတော့ဟောင်းနေဒိန်းနေပြီးတော့မှန်တယ်တောင်းနေတဲ့သဘောလှူကြတဲ့တော့ပဲတဲကနေပြီးအသင်းသင်ဖြစ်နေတာလေသူကသိတာပေါ့ မကျူပဲနဲ့နေရင်တော့တခါတရားမှစဉ်းစားကြည့်ရင်ဗိုက်ကြီးတိုင်းလုံးကြီးတိုင်းထင်မှာပေါ့ပုဂ္ဂိုလ်ကြီးတိုင်းပဲညာပဲမရှိခင်ကအဲမရှိနှလုံးမသွင်းခင်ကလည်းဒီကိုကြီးရှိနေတာနှလုံးသွင်းတော့လည်းဒီလိုရှိနေတာပဲပြီးတော့လည်းဒီလိုရှိနေတာဒီလိုသိမှာအမြဲမပြရှိနေလို့သမာဓိညာအားကောင်းလာတော့ဟုတ်လားနှစ်ခါသုံးခါလေးခါငါးခါဆယ်ခါတော့ရှိနေတော့မသိသေးဘူးလားသူကသူ့စင်တန်းပြည့်လာမှာမိဖို့တဲ့ပုဂ္ဂိုလ်ဟာ သစ္စာချင်းသစ္စာချင်းပို့လို့မိပွင့်ပါတယ်ဆိုတာဒီတိုင်းစဉ်းစားကြည့်လို့ရှိရင်တော့မင်းသဘာဝယုတ်တိရှိမယ်လို့သစ္စာပဲဟိုပါလည်းသစ္စာဒီကသစ္စာဒီကနေပြီးတော့မိပွင့်ရမယ်ဆိုရင်မဒါကြားလည်းမကြားဘူးဆိုလို့ရှိရင်သူကသဘာဝသဘောကပေါ်ကြမရှိဘူးဒါပေမဲ့လို့ဒါပို့လို့ရှိရင်သူကမြဲပွင့်လာသို့တော်လည်းနှစ်ချက်သုံးချက်ပို့လို့တော့ပွင့်လာတာမဟုတ်ဘူးသူကြီးပွင့်လာအောင်လို့အမနာကို အမှန်တန်ကိုပူလာအောင်လို့ပွင့်မှလို့ကမြေပွင့်ရမှာဘူးအဲဒါလိုပဲသမာဓိညာဖြစ်လာအောင်ရှုတဲ့အခါကာလကြတော့ဒီဘောင်းနာပိန်နာလေးမှသာကဘောင်းလိုက်ပိန်လိုက်ဟောအစတော့ဒီလိုပဲကြည့်လိုက်ခြင်းနေမှာပဲကိုကြည့်လိုက်လည်းခြင်းနေမှာဒါမထင်ပါနဲ့တပြောလို့ပဲဖြစ်နေတယ်အာဗိုက်ကြီးကိုကြီးကိုမရှုတော့ဘူးအဲဗိုက်ထဲကတောင်းနေတာလေးတွေငါကောက်ပြီးတော့ရှုတော့မယ်လို့ရှုကြည့်သားပါဖြစ်မလားလို့မဖြစ်ပါဘူးအဲဖြစ်နေမှာတော့ဒီဥစ္စာကို ။တောင်းနေတာလေးတွေလိုက်ပြီးတော့ကြားနေလို့ရှိတယ်ဗိုက်ကြီးတဲ့ဘောနေမှာကိုကြီးတဲ့ဘောနေမှာမပေါ်လို့ကုန်မဖြစ်ဘူး။အော်နောက်တစ်ခုကပါလဲဆိုအဲ့ဒီတောင်းနေတာလေးတွေလိုက်ပြီးကြားနေတဲ့အတွက်ဟာအဲသမာဓိလည်းကောင်းကောင်းဖြစ်ဘူး။စိတ်ကူးစဉ်းစားတာတွေဝင်ပြီးသမာဓိကောင်းကောင်းဖြစ်ဘူး။ဉာဏ်လည်းမဖြစ်တော့ဘူးတော့ကြတော့ကိုစဉ်းစားတယ်လို့ဖြစ်တော့မှာ။တောင်းနေတာလေးကဘယ်လိုဟာပဲ။လူကြားတာလေးကဘယ်လိုဟာပဲကိုစဉ်းစားတဲ့ဖြစ်သွားမယ်။သဘာဝအမှန်မရဘူးသူက။အဲအခုပေါ်ဝဲပေါ်ဝဲကလေးတွေ သူရှိတဲ့အတိုင်းဖောင်းသားလေးကိုဖောင်းတယ်မှပိန်သားလေးပိန်တယ်မှဖောင်းသားကဖောင်းဆုံးတယ်စိတ်ကစင်လိုက်လိုက်ပြီးတော့ဒီအစတော့လည်းပဲဘုံမန္တနာထေရတွေပါလာတယ်။နောက်ဓမ္မရိညာညင်းလာတဲ့ခါကျတော့တောင်းတင်းတဲ့သဘောသုတ်ကြားတဲ့သဘောလေးအစင်းစင်ဖြစ်နေတာ။ကိုယ်ပိုင်ညာနဲ့သူကရှင်းပြီးတော့သိတာ။အဲစိတ်ကြိုက်တရားလေးတွေဖြစ်ပြီးရင်စာလေးနဲ့နောက်ပြီးလို့ချင်းကြောက်သွားအဆုံးလေးနဲ့စာပေါ်လာလိုက် သုံးသွားလိုက်စာပေါ်လာလိုက်သုံးသွားလိုက်အပိုင်းတိုင်းလေးတွေ ဖောင်းသားလေးတွေမှအစတော့တစ်ဖောင်းနဲ့တစ်ပိန်နဲ့ဖောင်းသားစလိုက်သုံးသွားလိုက်ပိန်သားစလိုက်သုံးသွားလိုက်အဲ့ဒါတွေနှစ်ခုပဲဒါတွေနှစ်ခုကိုပဲသိမလို့လားတွေအဲ့ဒါနိုင်တာပြီဆိုတော့ဒါဖောင်းသားကတစ်ချာပဲပိန်သားချမရောဘူးအဲ့ဒီကနေပြီးတော့တခါတစ်ဆင့်တက်လာတဲ့အခါဖောင်းသားမကိုတစ်ဖောင်းနဲ့မှမဟုတ်ပဲတကြီးကြီးနဲ့တခါတည်းဖောင်းတက်လိုက်ရင် အစင်ပြတ်သွားလိုက်ရင်ဖောင်းတယ်လည်းပြတ်သွားလိုက်ရင်ရိတ်ကနေယူလိုက်ကြောက်လိုက်ရိတ်ကနေယူလိုက်ကြောက်လိုက်ရိတ်ကနေယူလိုက်ကြောက်လိုက်အစင်နဲ့စင်ချင်းကိုပိန်သာမှလည်းတစ်စင်ချင်းတစ်စင်ချင်းအဲဒီလိုလက်များကွေးလို့ရှင်ချင်းကွေးတယ်ကွေးတယ်မှရင်လည်းတစ်စင်ချင်းတစ်စင်ချင်းပဲယူလိုက်ကြောက်လိုက်ယူလိုက်ကြောက်လိုက်ပြီးတော့မကွေးခင်ကလက်ကပဲကွေးလာတယ်လို့ရှင်ချင်းဆွဲလာမှုတွေဒီမှာမရှိဘူးကွေးနေတဲ့လက်ကပဲတည်းကွေးချထားရကိုရောက်သွားတယ်လို့ရှင်ချင်းဆွဲလာမှုမရှိဘူး အဲသူ့နေရာတဲ့သူဖြစ်ပြီးသူ့နေရာတဲ့သူပြောက်နေတာပဲလို့ပိုင်းခြားပြီးပြီအဲဒီလိုပြီးပြီးမှသူကဥရပြညာကဖြစ်လာတာပဲစိတ်ကလေးတွေဟာလည်းပဲမရှိခင်ကတော့စိတ်တွေဟာတယောက်တည်းတစ်စိတ်တည်းစိတ်ကူးညာတဲ့စိတ်ကူးပြညာတွေဖြစ်နေတာအောင်းမိနေတာပဲဟုတ်မလဲသူကဒီပေါက်ကလေးမှားလိုက်တော့တော့ကြရင်မရှိဘူးမမှမှနေလို့ဒီတွေဟိုမှာစိတ်ကူးရဲဆိုဟိုမရှိကြအောင်စဉ်းစားရဲဆိုမရှိကြအောင်လူကျင်ရဲဆိုမရှိကြအောင် ဘယ်ဟာမှမရှိဘူးမှားလိုက်ရုပ်ချင်းဖြင့်ဘာမှအထေဝုဒ္ဓဆရာလို့မရဘူးကုန်းကုံပြော့ပြော့နေတာကြီးတွေ့နေအဲဒီတော့အဲဒီစိတ်ကလေးတွေဟာလည်းပဲပြေပြင်းပြောက်နေတာပဲဆိုတာအထူးမစဉ်းစားရပါဘူးသူ့ဟာသူကိုယ်ပိုင်ညာနဲ့ရှင်းပြီးတော့ပြီးတာအဲဒီလိုပြီးတော့လားဥရိယဗျာညာအဲဒီဥရိယဗျာညာနဲ့ စိတ်တိုင်းစိတ်တိုင်းယုံနာနေကိုမှတ်တိုင်းမှတ်တိုင်းဟာပေါ်လာလိုက်ရင်ကြောက်သွားလိုက်ရင်တခါတည်းအမနာကိုညာပါပဲဒီလိုခုပြောနေတာကနားလည်အောင်လို့စီးစီးချင်းပြောနေရတာဟိုမှာအမြန်ကြီးစက်ကုန်လာလို့တည်းအမြန်ကြီးတော့တော့တော့သွားနေတာခြေလိုက်ကြောက်လိုက်ခြေလိုက်ကြောက်လိုက်ခြေလိုက်ကြောက်လိုက်အမြန်ကြီးသွားနေတာတွေကိုအတိကလည်းပဲအမြန်ကြီးပဲသိနေတာအဟောစရာတော့ကောင်းတယ်ဘယ်ဒဂရိစကားသာပုဂ္ဂိုလ်မျိုးဆိုရင်ဘယ်သိနိုင်နေမှာသလောက်နေတာကြီးမသိနိုင်ဘူးဟိုမှာအတိကကများနေတာအတိကလည်းပဲတခါတည်းဟိုကရှိရ အာယုံပေါ်တော့အသိကလည်းညာမိလိုက်နေတာတော့တော့တော့လိုက်ပြီးတော့သိအဲဒီလိုသိနေတဲ့အခါမှာပိဋိသံဘုဇင်လည်းဖြစ်တတ်တယ်တဲ့နှစ်သိမ့်အာရမှုပိဋိသံဘုဇင်ဒီစီဟာတံပိယရဲ့လက္ခဏာနှစ်သိမ့်ရင်လက္ခဏာကြီးတဲ့ဒုက္ခိလက္ခဏာရောင်ရင်းခြင်းလက္ခဏာလည်းရှိပါတယ်အာရနှစ်သိမ့်ရောင်ရဲဝမ်းလည်းမြောက်ပြီးဘုမြတ်ဆောင်မှုပေးတယ်ပိဋိရဲ့လက္ခဏာဟာနှစ်သိမ့်ရောင်ရဲခြင်းသဘောရှိတယ်ဝမ်းမြောက်ခြင်းသဘောရှိတယ် တရားထုတ်လို့အမှတ်ကောင်းတဲ့ခါကလာကြရင်ကိုယ်အာယုံနဲ့ကိုကိုယ်အမှတ်ကလေးနဲ့ကိုနှစ်သိမ့်ကြောင်ရဲ့ဒီအာကျင်နာဒီဝမ်းမြောက်ဝမ်းသာတွေဖြစ်လာတော့ဝမ်းမြောက်တာကနည်းနည်းမြောက်တာမဟုတ်ဘူးအလွန်ကျူးကိုမြောက်တတ်တယ်ဆိုသိမ့်မြောက်တတ်တယ်နှစ်သိမ့်ကြောင်ရဲ့ဝမ်းလည်းမြောက်သည်ရုပ်ကောင်းရုပ်တံပြန်နာနေပြီတဲ့ရဏလက္ခဏာရုပ်ကောင်းရုပ်တံနေဒီကိုယ်လုံးပြန်နာနေပါပဲတဲ့ကိုယ်ထဲမှာတစ်သိမ့်သိမ့်ချင်းချင်းသူသူချင်းချင်းတဲ့ခါလေး ကိုယ်ထဲမှာဟိုကိုယ်စင်းညာထွက်လိုက်တော့ကိုယ်ထဲမှာတခါလဲပြန့်သွားတယ်လို့ယူကောင်းယူတာလည်းတခါလဲပြားပြီးသွားတာကောင်းတောင်းနေမကောင်းတာပျောက်သွားတယ်ယောဂဝိညာဉ်တွေပျောက်သွားတယ်ဟွန်းလည်းကောင်းတယ်ယူကောင်းယူတာပြန့်နှံ့စေသည်အဲတချို့ပုဂ္ဂိုလ်များ မှတ်တိုင်းမှတ်တယ်မှတ်ရလေးမှအေးကနေနှွေးကနေတခါလဲလောင်းလောင်ထက်လိုက်တယ်လို့ခါတယ် အဲဒီရဲ့နွေးလေးတွေနဲ့ပက်ချံပက်ချံပြီးပြလိုက်တယ်လို့တခါလဲမှားရမှားရတယ်မှာကိုမအတိဆိုတော့ဒီကိုလုံးမှလာပြီးတော့ရှိရဲဆိုမှားလိုက်တဲ့နေရာလေးမှာတခါလဲနွေးလေးနဲ့အေးလေးဟိုနေရာမှားလိုက်ဟိုနေရာကနွေးလေးနဲ့အေးလေးဒီနေရာမှားလိုက်ဒီနေရာနွေးလေးနဲ့အေးလေးတခါလဲပီတိတွေပြပြပြီးတခါလာဖြစ်သွားတော့မကောင်းတယ်ရုပ်ကောင်းရုပ်သာပြန့်နှံ့စေသည်ကိုယ်စိတ်ပေါ့လျက်ကြွတဲ့သင်သည်တဲ့ဩတကိယဝိသုပ္ပဒါကတက်ကြွခြင်းပေါ်ပါခြင်းသူ့လက္ခဏာအဲသူ့ရဲ့ ပြစုထံမယ်တဲ့ပီတိဖြစ်လာလို့ချင်းနဲ့ပေါ့ပြီးတော့ကိုယ်လေးကပေါ့တဲ့ပေါ့ပေါ်ပါသည်လို့ပြောချင်းနဲ့စိတ်တွေလည်းပေါ်ပါလို့မြင်မြန်လို့ထင်ပါတယ်အာတနည်းပြောပြီးတော့ဘုရားနည်းနည်းသိမိုံလေးပြောနေညပီတိမှတ်ပြီးဘုဇင်ကြီးတဲ့ဒါပီတိတန်ဘုဇင်ပါပဲကဲကဲပါလေးတစ်ခေါက်တော့ဆိုကြအောင်ဟုတ်လားနှစ်သိမ့်ကြောင်ရဲ့ဝမ်းလဲမြောက်သည်နှစ်သိမ့်ကြောင်ရဲ့ဝမ်းလဲမြောက် င်းယုတ်တံပြာဏစေသည်ယုတ်ပါဘုရားပြာဏစေသည်ယုတ်ပါဘုရားပြာဏစေသည်ကိုယ်စိတ်ပေါ်လျက်ကြွတဲ့ခြင်းသည်ကိုယ်စိတ်ပေါ်လျက်ကြွတဲ့ခြင်းသည်ကိုယ်စိတ်ပေါ် ပီတိမှတ်သည့်ဘုဇင်နီမြတ်ပီတိမှတ်သည့်ဘုဇင်နီမြတ်ပီတိမှတ်သည့်ဘုဇင်နီမြတ်ပီတိမှတ်သည့်ဘုဇင်နီအဲဒါဘုဇင်ရဲ့လက္ခဏာရာသပစ္စုပ္ပန်တဲ့ဘုဇင်ဆိုတာပီတိတံဘုဇင်သာသာပဲပီတိတံဘုဇင်ရဲ့လက္ခဏာကပါလဲနှစ်သိမ့်ရောင်ရဲတာဝမ်းမြောက်တာ

အခုကတော့ယုံနာနဲ့ဖြစ်ဖြစ်တွေကိုတည်းဖြစ်တတ်ကြတဲ့နေ့အပညာကြီးကမှီးပြီးတော့လာတဲ့အခါရှင်ရင်ရှင်ဒါနှစ်သိမ့်ရောင်ရဲပြီးတော့အားရဝမ်းမြဝမ်းသာတွေဖြစ်အဲဒီလိုခါကာလမှာမိတိတံမွေးရုပ်ကောင်းရုပ်တံပြန့်နှံ့စေပြီးရုပ်ကောင်းရုပ်တံတွေဒီလိုလုံးပြပြီးခါလာဖြစ်တို့ပြင်းနေတယ်ကိုယ်စိတ်ပေါ်လေကြွတဲ့ခြင်းကြီးလေကိုယ်ရောစီရတခါလေပေါ်ပေါ်လေးမနာပေါ်ပါပြီးတော့ကြွတဲ့နေတယ်လို့သင်ရတယ်ဒီကကလား မနနိဒထိုင်တာလည်းရှိပါတယ်နှမ်းကုန်နေလို့ကောင်းပါတယ်ဘာမှကိုယ်ထဲမှာဆင်းရဲပင်မခြင်းမရှိဘူးဒီကဘာသိနေလို့ကောင်းတာနာကောင်းတယ်တကယ်ကြီးအဲဒါပိဋိတံမောရဲ့လက္ခဏာရတာပြုစုမှာမှတ်သားဖို့ဒီကမောကဟောတာကလည်းပဲအခုဆိုရင်၄သတင်းလောက်ရှိသွားပြီနည်းနည်း၃၅၄လောက်ပြောတာအဲဒီပိဋိတံမောရဲ့ဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းလေးကိုလည်းယောဂီပုဂ္ဂိုလ်ကသိပါတယ်တဲ့ ပိဋိတမုစဉ်ဖြစ်ပေါ်ရယောနိတော်မသိကာရပိဋိတမုစဉ်ပြောင်းနှလုံးသွင်းမယ်ရှုမယ်အားထုတ်မယ်လို့ဒီဖို့ကနှလုံးသွင်းတဲ့ယောနိတော်မသိကာရပိဋိတမုစဉ်ဖြစ်လာအောင်အစဉ်စဉ်ရှုမှတ်ပြီးတော့လာတဲ့ဝိပဿနာမသိကာရအဲ့ဒါတွေပိဋိတမုစဉ်ခြင်းအကြောင်းပဲလို့ပါဠိတော်ကညွှန်ပြတာဒါကဒါကတော့ဆက်တစ်ခုပြတယ်ယရနာ၃ဆုံးသီလဂုံစွန့်ဂုံ အဲအောင်းမေပါယရနာ၃ပါးနဲ့လီလာကိုသွန်ကျဲပုံတွေပေါ့အောင်းမေပါဘုရားနုဒတိဓမ္မာနုဒတိသံဃာနုဒတိသီလာနုဒတိသာဂာနုဒတိပေါ့လေနုဒတိကြီးလားနောက်ဒေဝတာနုဒတိဥပဒမနုဒတိရှိပါသေးတယ်ဒါပေမဲ့လို့အဲဒီသံမောက်လင်္ကာကတော့ဒီလောက်ပဲရတာပဲနောက်ပိုက်က နောက်ဘက်ကမှဆက်ပြီးတော့ပေါ်ပြထားတယ်တပိုက်တည်းနဲ့မပြီးဘူးယရနာသုံးစုံကဗုဒ္ဓနုပတိဓမ္မနုပတိသံဃာနုပတိယရနာသုံးပါးဤဂုဏ်ကိုနှလုံးသွင်းဆင်ခြင်မှအောင်းမိပါသီလကုံနဲ့မိမိသီလကုံကိုနှလုံးသွင်းဆင်ခြင်အောင်းမိပါသွန်ကုံသွန်ကျဲကုံလူသားဘုံကိုလည်းအောင်းမိပါအဲ့ဒါတွေအောင်းမိဆင်ခြင်လို့ရှိရင်လည်းပိဋိတံဘိုးစဉ်ဖြစ်တတ်ပါတယ် အဲဒါဗုဒ္ဓနုသတိနဲ့ဘုရားကုံအောင်းမေကုံဓမ္မနုသတိနဲ့ဘုရားကုံအောင်းမေကုံအချင်းချုပ်တော့နည်းနည်းနည်းတော့ဟောပြီးပါပြီဒီနေ့သံဃာနုသတိဟောသံဃာနုသတိနဲ့သံဃာကုံအောင်းမေကုံသုပတိဗန္နောဘဂဝါတော်သာဝကသံဃောဘဂဝါတော်ဘုန်းတော်ကြောင့်ဗန္နေပြည့်စုံတော်မူသောမြတ်စွာဘုရားဤသာဝကသံဃောတတိသာဖြစ်သောသံဃာတော်သည်သုပတိဗန္နော ကောင်းစွာကြည်ကြံတော်မူရပါပေစွာတကားလူဒီပါနောလောဘဒေါသမောဟကင်းကြောင်းကောင်းမြတ်သောအကျင့်ပရိပတ်ကိုကြည်ကြံတော်မူရပါပေစွာတကားသူသိမြတ်ပါမြတ်စွာဘုရားဤတပိသာသံဃာတော်တဲ့မြတ်စွာဘုရားဒီသာသံဃာတော်ဆိုပဲလို့ဟာတော့ဒီသာသံဃာတော်အစ်စ်ကတော့အရိယာပုဂ္ဂိုလ်ရှိရောက်ပဲ သတ္တရောသပတိပါဏာသတ္တရောသပလေတိတာသေတာဘာငောဥစုပုသောပညာတိလသမာဟိတော်သတ္တရော၄၄ယောက်ကုန်သော၄ပါးကုန်သောပฏิပါဏာသကျင်စေပုဂ္ဂိုလ်တော်၎င်းသတ္တရော၄ပါးကုန်သောပလေတိတာသာအရိယာဘုံ၌တည်သောပုဂ္ဂိုလ်တော်၎င်း ဣဒာဧသောဤပုဂ္ဂိုလ်ရှိအောင်ပေါင်းသည်ပုဂ္ဂိုလ်ရှိပါပေါင်းသည်ပညာသီလသမာဓိတော်ပညာဂုံသီလဂုံလုံးနဲ့ပြည့်စုံသောဥစုသောဖြောင့်ပါသောဘဂဝါတော်မြတ်စွာဘုရားဤသာဝကသံဃောအတ္တိတာဖြစ်သောသံဃာတော်မိပါသည်ဤသံဃောဥစုကို လူစုကူတာဖြောင်းမသာဖြစ်ဖြစ်သောဘဂဝါရမေဆာကြိုက်ပါဘကောတတိတတိသားဖြစ်သောတန်ခေါတန်ဃာတော်မိပါပေအရိယာကျင်လုံးကျင်စေဖြစ်တဲ့အရိယာမဲ့မှာရောက်နေတဲ့မပုဂ္ဂိုလ်က၄ပါးကျင်ပြီးတော့အရိယာဘောမှာရောက်ပြီးနေတဲ့အရိယာပုဂ္ဂိုလ်က၄ပါးအကျဉ်းချုပ်ကတော့လွယ်ကူတော့သောတာပန်သရဂအနာဂံယဟနာပေါ်တယ်ဒီ၄ပါးပါပဲ မဲနဲ့ပူနေကလည်းတွဲရပါပဲမဲရောက်တယ်ဆိုပူရောက်တာသူကမဲစိတ်ကြီးကိုစိတ်ပဲတွဲရပဲခွဲဒီဒေသနာတော်မှုတာသူကခွဲထားတာမဲပုဂ္ဂိုလ်ကတဘာပုဂ္ဂိုလ်ကတဘာကခွဲထားတယ်မဲပုဂ္ဂိုလ်ဖြစ်ပြီးတာနဲ့ပုဂ္ဂိုလ်ကတခါဖြစ်တော့တာမဖြစ်အောင်လည်းရဆိုင်တာလို့ရကုန်မရဘူးစိတ်ကလေးတစ်ချိန်နဲ့ပဲကွာတာစိတ်စိတ်နဲ့နောက်စိတ်ကလေးဟာဘူးဒါတော့သောတာပန်သရဂါအနာဂါယဟနာအဲ၄ပါးပါပဲဒီရပုဂ္ဂိုလ်၄ပါး အဲဒီအရိယာဖြစ်ဖို့ရကျင့်နေတဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်တဲ့အရိယာဖြစ်ဖို့ရမြတ်စွာဘုရားညွှန်ကြားဆုံးမတဲ့အတိုင်းသီလအကျင့်ပြပါကစာပြီးယူသူကျင့်နေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဒီသီလသံဃာတော်တွေပဲအဲဒီဒီသီလသံဃာတော်တွေကသုတ်တိပါဏကောင်းသောအကျင့်နဲ့ပြည့်စုံတယ်ကောင်းသောအကျင့်နဲ့ပြည့်စုံတယ်ဆိုတာလောကမှာဘာသာတရားတိုင်းဘာသာတရားတိုင်းကမိမိတို့ ဘာသာတရားအရကျင့်နေတဲ့ပုဂ္ဂိုလ်ကြီးကောင်းသောကျင့်ကျင့်နေတယ်လို့ဒီလိုပြောကြတာပါပဲဒီလိုပဲပြောကြတယ်အဲကိုယ်ဘာသာတရားမဝင်တဲ့အလွတ်ဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ကိုမှားယွင်းနေတယ်မသိကြကြတော့မှားနေတယ်ဒီလိုပဲသူတို့ပြောကြတာပဲဘာသာတရားတိတိကအဲ့ဒီလိုပဲကိုယ်ဘာသာတရားတော့ကိုကောင်းတယ်သူများဥစ္စာတွေမကောင်းဘူးလို့ဒီလိုပဲဆိုကြပါတယ်အဲ့တော့ဘုရားဘာသာတရားကလည်းဘုရားဘာသာတရားအတိုင်း ကျင့်နေတဲ့ပုဂ္ဂိုလ်တွေဟာကောင်းသောကျင့်ကိုကျင့်တယ်လို့ဆိုတော့သူတစ်ပါးတွေကလည်းပဲသူတို့ဘာသာတရားတွေကောင်းသောကျင့်ကျင့်တယ်လို့ဆိုတော့အငင်းကုန်ပြီ။ဘာကိုခုံတင်ကြီးဆုံးဖြတ်ရမလဲလို့ဆိုတော့မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကအာဇီဝကဤတတိဖြစ်တဲ့တရားပြောက်ကမေးလို့အာနန္ဒာကဖြေကြတယ်ဉာဏနာကဉာဏနာတဲ့လောကမှာ ။ကောင်းသောအကျင့်ကိုကျင့်တယ်ဆိုတာဘယ်လိုပုဂ္ဂိုလ်တွေပါလဲလို့သူမေးတာကတော့ဒီကောင်းသောတရားတွေရောပါပဲ။သုံးမယ်တရားဆံရလေးတစ်ပုဒ်ပဲတရားစီရ။ဒါတော့ဉာဏ်နာနာကတည်းကမရှိသေးပဲနဲ့မင်းများမှာလည်းပြန်ပြီးတော့တရားကားတဲ့ငါမင်းမယ်တဲ့သဘောကျတယ်လို့စဉ်းစားပြီးတော့ဖြေဖို့ လောဘဆိုတဲ့တရားဟာကောင်းသလားမကောင်းဘူးလားတဲ့စဉ်းစားကြည့်ပါတဲ့လောဘဟာလောဘဟာလူချင်းတဲ့တရားမြင့်တဲ့သာရတဲ့တရားတတ်မဲ့တဲ့တရားလောဘအားကြီးလာရင်ဘာလုပ်သလဲကိုကိုလိုကိုကိစ္စပြီးအောင်ဘယ်သူမှမညာဘူးသူလုပ်ချင်တာတွေလုပ်တာပဲလောဘကနည်းနည်းဆိုရင်တော့သိမလို့သေးဘူးပေါ့လေ ဒေါသကအာကြည့်လာပြီဆိုမှလည်းကိုရကျင်တာတွေရအောင်လုပ်တယ်။ဘာလို့လုပ်တယ်ဘယ်သူမှမငဲ့ဘူး။မိဘနဲ့သားသမီးတော့မငဲ့ဘူး။မိဘနဲ့သားသမီးတောင်မှ များသောဖြင့်သားသမီးတွေကအဲဒီမိဘတွေပေါ်မှာကျူးလွန်တာများတတ်တယ်မငဲ့ဘူး။ငငါတရားလုပ်လိုက်လို့ရှိရင်ငါတရားပြောလိုက်လို့ရှိရင်မိဘတွေမှာစိတ်ချမ်းသာဖြစ်နေတယ်လို့မငဲ့ဘူး။အဲကိုလိုတကယ် အရေးကြီးလိုလားလာပြီးတတ်မဲ့လာပြီးตายလာပြီးဆိုလို့ရှိရင်ဘယ်သူမှမငယ်ဘူးရှေ့ရမှာကြောက်အောင်မှလည်းမလုပ်ဘူးလို့ဆိုတာတွေအကုန်လုံးလုပ်တာကြောက်တဲ့ကောင်းတယ်အဲသုံးတယောက်ကိုတတ်ရမယ်ဆိုရင်လည်းပဲတတ်မှာပဲဒီဥစ္စာကိုကိစ္စပြီးမယ်ဆိုရင်တတ်ဖို့ရလဲသူမလေးဘူးလောဘအာကြီးလာလို့ရှိရင်တတ်တယ်ဒီလောကမှာလူတွေတဝူးနဲ့တဝူးနဲ့ဒီမှာကျူးလွန်တတ်ပြနေရတာတွေဟာဒီလောဘကြောင့်လည်းပါတယ်လောဘလည်းလက်သေးတစ်ခုပဲ သူ့ကြောင့်လည်းကျင်းသို့တူဒေါသကြောင့်လည်းပဲပါပါတယ်မောဟကြောင့်လည်းပါတယ်မာနကြောင့်လည်းပါတယ်ကိလေသာတွေကြောင့်အလုံးစုံပါပါတယ်ဒါပေမဲ့လို့လောဘကလည်းကြထမ်းတဲ့ဟာတစ်ခုအဲဒီတော့ကလောဘဟာကောင်းသလားမကောင်းဘူးလားမေးတော့ညာရှိပုဂ္ဂိုလ်တွေအနေနဲ့သိရင်တော့မကောင်းဘူးကြည့်ရမှာပဲမကောင်းဘူးလို့ပဲကြည့်ရတချို့ မိမိကိုယ်တိုင်ကလောဘအားကြီးနေတဲ့ပုဂ္ဂိုလ်တွေကတော့ကိုလောဘလည်းကောင်းနေတယ်လို့ထင်တဲ့ပုဂ္ဂိုလ်လည်းရှိတော့ရှိသေးတယ်။လောဘလည်းကြည်ုံမှာလောဘမရှိလို့ရှိရင်ကြီးပွားချမ်းသာရေးတွေပြည့်နေတယ်။သူကဒီလိုအောင်နေ။အဲ့ဒါကကိုကလောဘအားကြီးနေလို့လောဘရဲ့အပြည့်မမြင်တာပဲ။ဥမာဘာလို့လဲဆိုတော့ရှိရင်မျက်စိမမြင်တဲ့ပုဂ္ဂိုလ်ကကိုကမျက်စိကမမြင်တော့ကို့မှာဘယ်လိုအငြိအကျေးတွေရှိနေနေ။ ကိုယ်မှာပြည့်စုံတာတွေမမြင်နိုင်ဘူးပေါ့လေကိုကကိုကမြင်နိုင်တဲ့မျက်စိမှာရှိမှမြင်ရတာပေါ့ကိုယ်မှာလူလက်ပေးရည်နေလက်သူမမြင်နိုင်ဘူးအကြောင်းကြားကြီးဖြစ်လက်သူမမြင်နိုင်ဘူးဘာလို့လဲတော့နော်သူကမျက်စိမှာရှိမှမကြည့်ရတာပေါ့အဲ့ဒါလိုပဲကိုကလောဘအားကြီးနေတော့ဒီလောဘဖြစ်တာကိုပဲကောင်းတယ်လို့ဆိုတာလောဘကဘာရစရာလေသူကမကြတယ်လို့ဆိုတာသူမရှိလို့ရှိရင်မကောင်းဘူးလို့သူကထင်နေတာပေါ့လောကအနေနဲ့တော့လေသူကမှန်တော့တော်မှန်တယ် လောကထဲတော့လောဘတစ်ခုနှုတ်ပြလိုက်ရင်ကြော်ကြတော့မရှိတော့ဘူးလောဘလေးရှိတော့ပြောနေကြတာသူ့ညာနှုတ်လိုက်မယ်ဆိုဘယ်သူမှပြောကြမှာမဟုတ်ဘူးလောကထဲဘယ်သူမှမနေကြညာဘူးအကုန်လုံးလောကတွေကထွက်ကုန်ကြမယ်ဉာဏပုဂ္ဂိုလ်တွေမှာလောဘတွေအကုန်လုံးကုန်သွားလို့လောကထဲဘာမှပြောတော့ဘူးသူကခန္ဓာဝင်ကြီးဖောင်းရတာတောင်းလေးနေတာပဲနာဝိနန္ဒာမိမရဏနာဝိနန္ဒာမိဇီဝိတံဉာဏပုဂ္ဂိုလ်များ နာဝိနာနာမိမရဏံနာဝိနာနာမိဇီဝိတာအသက်ရှင်ရခြင်းနဲ့ပဲအလိုမရှိပါဘူး။အသက်ရှင်ရခြင်းလိုမရှိတော့အသက်ရှင်နေတာမုန်းတယ်သိရင်လားဆိုတော့နာဝိနာနာမိမရဏံသိလည်းမသိခြင်းပါဘူး။သိခြင်းလည်းဆိုရင်လည်းဒေါသကို ပြောင်ပြအောင်လို့ကြံတဲ့ဥစ္စာကဒေါသကိုဒေါသလည်းသူကမရှိတဲ့ဟာဘူး။ဟောပါလည်းမရှိဘူး။သို့တော်လည်းခန္ဓာဝင်ကခန္ဓာဝင်ဆောင်းနေရတဲ့ဥစ္စာတော့ဒုက္ခရောက်တယ် ဘာမှသူသားရကြမရှိဘူးအဲကြောင့်ကာလင်းစာပြီးခင်ခါမီပြိနိဗ္ဗာန်ဆံရတဲ့ကာလပဲအလိုရှိတာပါပဲခန္ဓာဝန်စာသိမ့်ပြီးရုံနဲ့အကုန်လုံးငြိမ့်ပြီးပါတယ်အဲဒီကာလပဲလူရှိပါတယ်ဘာညာလဲဆိုဝေဒနာပတကောယထပတကောနေသာလာသာအလုတ်လို့သောအလုတ်သမားသည်ပတနာလာကရိခါကို မတိခင်ကတိဤဝါအလိုရှိပြီတကယ်လို့ဒီနေသားလာသားလောက်ရတဲ့ပုဂ္ဂိုလ်အလိုလုံးနေတဲ့ပုဂ္ဂိုလ်အလိုလုံးရတာလည်းပဲကောင်းလုံးလို့လိုရတာမဟုတ်အလိုလိုရတာလည်းပဲဒါအလုတ်တက်တဲ့အလုတ်တက်တဲ့အနေနဲ့ကြည့်လို့ရှိရင်တော့မလုတ်ချင်ဘူးပေါ့ခင်ဗျာမစင်းစင်းရဲလိုရတာကိုအတော့လုံးမလုတ်ခွဲနေခြင်းသလားဆိုတော့လုံးမလုတ်ခွဲနေရင်လည်းသူသမင်းစားရမှာမဟုတ်ဘူး တော့အလုံးမလုံးပဲအလုံးပြုတ်ထားတယ်သူသဘောမကျဘူးအလုံးလုံးကသာလည်းပင်မလို့ကြိုက်လို့တော့မဟုတ်ဘူးမဆွဲတာလည်းလုံးအလုံးမလုံးပဲနဲ့အလုံးပြုတ်သွားရင်လည်းအဲ့ဒါလည်းသူမကြိုက်ဘူးတော့ဘာကြိုက်တယ်လဲဆိုတော့ကိုလာကရတာလည်းကြိုက်တယ်တဲ့သူကသူရှင်ကြလို့ရှင်ပြင်းအဲနေနေသားချင်းနဲ့နေသားရတာလေသာသားချင်းနဲ့သာရတာလေဒါမလုပ်ဖဲနဲ့ရနေတော့ဘူကောင်းမှာပေါ်တယ်ကွာဒီလိုဆိုလိုပါတယ်ဆိုဒါလေးတော့ကြိုက်တယ်အဲ့ဒါလိုပါပဲဥပမာပေးတာညာနာပုဂ္ဂိုလ်များ ဒါအနိစ္စမှုလောဘကလုံးလုံးကုန်ပြီးတော့သွားတော့လောကထဲမှာသူပြောကြမရှိဘူးလို့မြင်ရတာလည်းပြောကြမရှိကြတာလည်းပြောကြမရှိနာတာစားတာသိသိရတာစိတ်ကူးစဉ်းစားကြံစည်ရတာဘာမှပြောကြမရှိခန္ဓာဝင်ကြီးမလွဲတာလို့ဆိုတော့အောင်ရွယ်ပြီးတော့နေရတယ်ဒီမူချူတိုင်းချူရတယ်အသာကျွေးတိုင်းနဲ့ရှားပြီးကျွေးရတယ်ညောင်းညာတီးအောင်လို့ကိုယ်လည်းဆန့်ရင်း သွားခြင်းလာခြင်းအရိယာကိုပြောင်းလဲခြင်းစသည်လည်းပြုပြီးပြုပြင်ပြီးတော့ပေးရတယ်။ညာနဲ့အများနဲ့လည်းကနေနေရတော့အဝတ်အစင်တရားတွေလည်းပဲမလွဲတာမကြောင်တာသူကဝိတ္တနာတွေလည်းဝါရတာကိုဝိယုံပါတွေဒါတွေလည်းပြုပြင်ပေးနေရတယ်။နေမကောင်းနေမကောင်းယောဂဝေဒနာလည်းမဖြစ်တာမဖြစ်တာအောင်လည်းဒီလိုလည်းစောင့်ကြောက်ပါသေးတာကိုဒီခန္ဓာဝင်ကြီးဘုံတို့ဝင်ဝင်ထားတာပဲလို့ပဲ။ဘာယာမှုကလေးတာမရှိရင် လောကတွေကတော့ပြောကြတော့မကောင်းဘူးကလောကလောကလောကဘက်ကပုဂ္ဂိုလ်တွေပြောတာလည်းသိတော့သိုးတော့မသိုးလာဘူးဒါပဲမဲ့လို့အဲ့ဒီသာနစ်သက်မှုကလေးကြည့်နေလို့ပဲဒီဟာတာဝန်တွေကဒုက္ခတွေများတာပြီးတော့သူကောင်းတယ်လို့တော့မဆုံးနိုင်ပါဘူးမချင်းမနိုင်ပါဘူးအဲ့တော့ဒီလောဘဟာကောင်းသလားမကောင်းသလားဆိုရင်အမှန်တိုင်းတော့မကောင်းဘူးလို့ကြည့်ရမှာပဲအလုံးတယောက်သောပုဂ္ဂိုလ်ကကောင်းတယ်လို့ဝန်ခံခဲ့လို့ရှိရင် အဲ့ဒီပုဂ္ဂိုလ်ကိုလောဘအားကြီးတဲ့ပုဂ္ဂိုလ်ကသူ့မှာရှိတဲ့ပစ္စည်းတွေကိုလိုချင်လို့လာယူရင်ဘယ်နဲ့ပြောမလဲကောင်းတယ်လို့ပဲပြောပါပြောနိုင်ပါအောင်မလားလို့မပြောနိုင်ဘူးကိုယ်ပစ္စည်းတွေလာပြီးတော့ဟိုကလိုချင်လို့သူကလောဘအားကြီးလို့လာယူတာကိုလောဘအားကြီးလို့သူ့ကို လာပြီးတကလားယူသူ့ဟာတွေလာပြီးတော့ယူသူကတကယ်ကိုယ်လည်းမြန်လို့နေတဲ့ဥစ္စာတွေလာပြီးတော့ယူသွားရင်လောဘကောင်းပါတယ်လို့ ကြီးမွန်ထားတဲ့ပုဂ္ဂိုလ်ဆိုရင်သာသူသာဓုခေါ်ရတော့မှသူလာယူတဲ့ဥစ္စာဟောသူလောသူလောဘရှိလို့လာယူတယ်သူကောင်းတဲ့တရားရှိလို့သူလာယူတာပဲဆိုပြီးသာဓုခေါ်မှဖြစ်တယ်အဲအဲအသက်မဲ့ဝတ္ထုပစ္စည်းအသက်ကြီးဝတ္ထုပစ္စည်းတွေလည်းပဲကိုယ်နဲ့စတဲ့အသက်ကြီးဝတ္ထုပစ္စည်းတွေလည်းသူလောဘအလျောက်လာယူသွားပြီးဖြစ်စေလုံရကျူးလွန်ပြီးဖြစ်စေဘာလို့ဖြစ်စေသူကလောဘကြီးမွန်တဲ့ပုဂ္ဂိုလ်ကသူလက်ခံရတော့မှဖြစ်နေတယ် လောဘကောင်းတယ်သူကပြောထားတာကဒါတော့ဒီလိုကြတော့လက်မခံနိုင်ပါဘူးအဲလောဘကြီးတဲ့ပုဂ္ဂိုလ်ကလောဘအကြောင်းပြုပြီးတော့လူလိုချင်တာရအောင်သူ့လိုရှိတဲ့ကိစ္စပြီးအောင်လို့ကိုယ်လာပြီးတတ်မယ်ဆိုလို့ရှိရင်အဲ့ဒါတော့သာမခံနိုင်ပါနဲ့ဒီဥစ္စာတော့သာဆိုးတာပဲအဲ့ဒီတော့ကလောဘဆိုတာတကယ်သိနေတော့မကောင်းဘူးအဲ့ဒါကြောင့်အဲ့ဒီဉာဏနာကမေးတော့ဒါကကပြန်ပြီးတော့ဖြေကြားလျောက်ထားပါပဲလောဘဆိုတာမကောင်းပါဘူးညာတဲ့ ဒါဖြင့်ကောင်းပြီတဲ့အဲ့ဒီလောဘငြင်းအောင်ကျင့်တာကောင်းကောင်းသလားမကောင်းဘူးလားလို့မေးတော့လောဘကမကောင်းတော့မကောင်းတဲ့တရားငြင်းအောင်ကျင့်တာကောင်းတယ်လို့ပဲကြည်ရမှာပေါ့ယောဂဝေဒနာတွေရှိတာကောင်းသလားမကောင်းဘူးလားမင်းမကောင်းမှုတိုင်းကြည်ရမယ်ယောဂဝေဒနာပြအောင်လို့သိကုတာကောင်းသလားမကောင်းဘူးလားမင်းဒီသိကုတာတော့ယောဂကြောက်စင်နေတဲ့သိတွေကကောင်းတယ်လို့ပဲကြည်ရမှာပေါ့ဒါဘယ်သူမှမငြင်းနိုင်ပါဘူးအဲဒီတော့သို့သူဒေါသဟာလည်းပဲမကောင်းဘူးဒေါသငြင်းအောင်ကျင့်တာကောင်းတယ် မောဟလည်းမကောင်းမောဟကြီးအောင်ကျင့်တာကောင်းတယ်ဒီသုံးချက်ပဲသူကအချင်းကမေးပါတယ်ဒီပြင်လည်းကိလေသာတွေမင်းမဲ့ဆိုမေးတယ်အများကြီးရှိသလားပေါ့အဲ့လိုမေးတော့ဟိုတရားကသဘောပေါက်သွားတယ်อืมရှင်ဘုရားတို့ဘောရမမြတ်စွာဘုရားရဲ့တတိတာဝကပြုတဲ့ပုဂ္ဂိုလ်တွေဟာကောင်းသောကျင့်နေကျင့်နေတာပဲဘာလို့လဲဆိုတော့လောဘမဖြစ်အောင်လည်းကျင့်ဒေါသတွေမောဟတွေမဖြစ်အောင်လည်းကျင့်ညင်းအောင်လည်းကျင့် သီလကျင့်နေကျင့်နေတယ်ကာယကံဝစီကံမြောက်ကျူးလွန်တဲ့ဝိတိတ်ကမလောဘဒေါသမောဟတွေမဖြစ်အောင်လို့ကျင့်တယ်သာသနာပေါ်ဝင်ရောက်ပြီးတော့သင်္သာမေပြုသည်ဖြစ်စေရဟန်းပြုသည်ဖြစ်စေကာယကံဝစီကံမြောက်ကျူးလွန်တဲ့အကုသိုလ်ဒုစရိုက်တွေလောဘဒေါသမောဟတွေဖြစ်အောင်လို့ကျင့်ရတယ်သိက္ခာပုဒ်ကဒါမလို့ပါဘူးဟိုကမလို့ပါဘူးဒါလို့လို့ရှိရင်အပြစ်တင်တယ်အဲမလို့ကောင်းမှုစသည်ကျင့်ရတာလည်းရှိအဲ့ဒါတွေရိုးစူးလိုက်နာတယ်လို့ရှိရင် အဲဒီလိုလိုက်နာပြီးတော့ကျင်သောအဖြစ်ကာယကံဝစီကံမျိုးကျူးလွန်မဲ့အကြမ်းသားဖြစ်တဲ့လောဘဒေါသမောဟတွေငြိမ့်နေတယ်။ဒါသီလနယ်ကငြိမ့်တာ။သီလဆိုဝိတိကမကိလေသာငြိမ့်လူတွေလည်းဒီတိုင်းပါပဲ။မြတ်စွာဘုရားသွန်နေဆုံးမထားတဲ့အတိုင်းငါးပါးသီလသိက္ခာဘုရားဆိုတာအောက်ကျဆုံး။အဲဒါကာယကံဝစီကံနေပဲ။ဘုရားအသက်ကိုမသားရဘူး၊ဒီပါဥစ္စာမခိုးရဘူး။အဲအပိုင်းမဆိုင်တဲ့ကာမဂုဏ်တွေမကျူးလွန်ရဘူး။ကာယကံ၃ပါး။ ကိုယ်နဲ့ကျူးလွန်ရတဲ့အမှုကြီးသုံးခုဝစီကံ၄ပါးရှိတယ်ဘုဒ္ဓဘာသာလိမ်မပြောရဘူးဝိသုနာဝါစာသူသူတော်တွေတုံးတဲ့တုံးနဲ့မတက်အောင်လို့ဘုံမတက်ရဘူးဘုဒ္ဓဘာသာကျမ်းသားနဲ့သေဒီဆိုတဲ့စကားတွေမပြောရဘူးဘောမလာကအမြင့်နဲ့ဘုလိုဒါနာယဝတ္ထုတွေကိုတကယ်ဟုတ်တဲ့နေရာမျိုးသူတော်ဘာတွေကိုအဲယုံကြည်ပြီးတော့နှစ်သက်ပြီးတော့သဘောကျပြီးတော့အချိန်ကိုအောင်အလုပ်ပြအောင်ဒီဥစ္စာတွေကို အဲအချိန်မျိုးနေတခါလည်းမပြောရဘူးဟောဝစီကံက၄ပါးနှုတ်နဲ့ကျူးလွန်လာတယ်အဲဒီတည်းမှာအဲသူရာမေရိယကလည်းပဲသူထည့်လိုက်တော့ဘူးသူသာမဏေသစ္စာရာတွေကနေထည့်လိုက်တော့သူလည်းပါတော့အဲတော့၅ပါးသီလတွေအချင်းချင်းဝါချင်း၅ပါးသီလအကျယ်ဆိုလို့ရှိရင်ဖြင့်အဲဒီကာယကံ၃ပါးဝစီကံက၃ပါးအဲဝစီကံက၄ပါးအဲဒီသိက္ခာပုဒ်တွေ အဲဒီသင်္ခါဘုတ်တွေကိုစောင့်ရှောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေကကာယကံရောဝစီကံရောသူကျူးလွန်တဲ့အကုသိုလ်တွေမရှိရဘူး။ဒါဟာသူကောင်းသောကျင့်တွေကျင့်နေတာပဲ။ဒါကတိုးတဲ့တိုးတဲ့ပြီးတော့သီလတဲ့တိုးတဲ့ပြီးတော့သမာဓိကျင့်နေကျင့်ကြကြတယ်တဲ့ဒီကုသိုလ်သောအာယုံကိုသူစားပြီးတော့နှလုံးသွင်းတယ်။ကတိုင်းရှင်လည်းကတိုင်းအာယုံအခုဘုရားနုဒတိဆိုရင်ဘုရားဂုံတွေဒီနေ့ကပြောတယ်လေဓမ္မနုဒတိဆိုတရားဂုံတွေဒီနေ့ဟောတာဘာနာဂုံတွေကိုနှလုံးသွင်းဒီချိန်မှာသိရင်ဘယ်မှသိမကူရဘူး။ အဲသာထကတာကနှလုံးသွင်းနေဒီထဲမှာပဲစိတ်နေနေတယ်အကယ်၍တခြားကိုစိတ်ဆက်သွားရင်လည်းပဲဒါပြန်လာရရမယ်ဒီအာယုံပြန်နှလုံးသွင်းရအထောတဲ့ဝင်တဲ့အာနာပါနာရှုတဲ့ပုဂ္ဂိုလ်လည်းအာနာပါနာဆက်တိုင်းဝင်နေတာရှုမှနေတော့ဘယ်မှမသွားရအောင်အဲဒါသမာဓိကျင့်နေကျင့်အဲလိုသမာဓိကျင့်နေကျင့်နေတော့အချင်းစိတ်ထဲမှာထားကြတောင်းကြတဲ့ပရိယုထံကိလေသာတွေမဖြစ်ရဘူးတဲ့စိတ်ကူးတွေပေါ်တယ်အကုသိုလ်စိတ်ကူးတွေဘဝလိုခြင်း၊ဘီယာလိုခြင်း၊ဝိညာဉ်စီ၊ဒီညာစီအဲ့ဒီ မကောင်းတဲ့အကုသိုလ်စိတ်ကူးတွေမရှိရဘူးတဲ့ပရိယုထံကိလေသာတွေငြိမ်းသွားတယ်အဲသီလဖြင့်ကာယကံနဲ့ဝစီကံနဲ့ဝိတိတ်ကမကိလေသာငြိမ်းပြီသမာဓိဖြင့်စိတ်ထဲမှာထကြွတောင်းကြမ်းဖြစ်တဲ့ပရိယုထံကိလေသာငြိမ်းပြီဒါကတည်းကတိုးတက်ပြီးတော့ဝိပဿနာပညာအားထုတ်တဲ့အခါဘာကြောင့်ပါစိတ်တိုင်းဖြစ်တဲ့ယုံနာတွေကိုမြင်ချင်းမြင်တာကိုရှုလိုက်မြင်ပြီးတော့ကြောက်တော့မမြဲဘူးပြီးပါ ကြားရင်ကြားတာရှိတယ်ကြားပြီးခြင်းပြောက်သွားမမြဲဘူးတို့တူနာမိခြင်းပြောက်သွားတယ်မမြဲဘူးရတာသာပြီးတဲ့ခါလည်းသိပြီးခြင်းပြောက်သွားတယ်မမြဲဘူးကိုယ်ကအတွေ့အထိလေးတွေသိပြီးရင်ကြောက်ရင်သိပြီးရင်ကြောက်ရင်မမြဲဘူးခေါင်းလာပင်လာလေးတွေကလည်းဘောခေါင်းလိုက်ကြောက်တယ်ခေါင်းလိုက်ကြောက်တယ်ပင်နဲ့ကြောက်တယ်ပင်နဲ့ကြောက်တယ်မမြဲဘူးကိုယ်တိုင်းဆန်တိုင်းလှုပ်ရှားတိုင်းလည်းပဲယူတိုင်းယူတိုင်းတခါလည်း ဖြစ်ပြီးတော့ပြောက်ပြောက်သွားတာမမြဲဘူးစေကုသနာကြံစီမှုတွေဖြစ်လာရင်လည်းအဲဒီစေကုသနာကြံစီမှုတွေပြုလိုက်စေကုပြင်းပြောက်သွားရင်ကြံစီပြင်းပြောက်သွားရင်လူချင်းပြင်းပြောက်သွားရင်နှစ်သက်ပြင်းပြောက်သွားရင်အဲဒီကုလေးတွေဖြစ်လိုက်တော့လည်းဖြစ်လိုက်တော့လည်းမမြဲတဲ့တရားကြီးတွေဘာမှမြဲတာမရှိဘူးကျุနေတဲ့စိတ်နှလုံးသွင်းနေတဲ့စိတ်ကလေးကျุပြီးကြောက်တာနှလုံးသွင်းရင်ကြောက်တာမမြဲဘူးမမြဲတဲ့တရားတွေဟာသင်ရလားချမ်းသာလားဆိုသင်ရဘောဒီဥစ္စာတွေအဲသင်ရဆိုပေမဲ့လို့ဟိုသင်အလူလက်ခံရတာဒီလိုတော့မဟုတ်ပါဘူးလို့ အားကိုးလောက်တဲ့တရားမဟုတ်ဘူးပဂရိပုဂ္ဂိုလ်တွေနေကတော့ဘယ်လိုဖြစ်နေတာလဲကိုယ်ကသာယာကြရအားကိုးကြရဖြစ်နေတာအကောင်းနေမှနေတာကိုအဲဒီလိုကောင်းနေမဟုတ်ဘူးတဲ့ဖြစ်ပြီးရင်ကြောက်တိုင်းဘာမှမကောင်းဘူးနှိမ့်သက်စရာအားကိုးစရာမရှိဘူးတဲ့အဲဒီလိုဖြစ်ပြီးကြောက်နေတော့ဘယ်ချိန်မှသို့ပေးနိုင်တယ်တဲ့ပေးနေတာကြီးတဲ့ပဲဖြစ်ပြီးရင်ကြောက်တိုင်းပေးကြမင်းဖြစ်ပြီးရင်ကြောက်တိုင်းပေးကြခဏခဏပေးနေတယ်နောက်တော့ယုံနာနေအသေးသေးဖြစ်ပြီလို့မဖြစ်ရင်တခါသေးတာပဲဒါကြောင့်မို့သိပြီးကြောက်တဲ့တရားတွေဟာဖြင့်ဆင်းရဲကြီးတယ်ပဲတဲ့ဘာမှအားကိုးစရာလည်းမရှိဘူး အဲသိသိကျက်ရှိတဲ့တရားတွေဖြစ်တော့ပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူး။ဒီပုဂ္ဂိုလ်တွေကတော့သက်ရှင်နေတဲ့အကောင်ကြီးမှနာအကောင်မဟုတ်ဘူးသူကဖြစ်လိုက်ကြောက်လိုက်တရားလေးသူသဘောနဲ့သူဖြစ်ပြပြီးတော့နေတဲ့အနာတ္တသဘောတရားကြီးတယ်ပဲဆိုတာသူသူတိုင်းပြန်ပြီးနေတာ။ဘောင်းနာမှလိုက်မမြဲဘူးဆင်းရဲပဲအနာတ္တသဘောတရားများပဲဒိဏမှလိုက်မမြဲဘူးဆင်းရဲပဲအနာတ္တသဘောတရားများပဲမြင်နာမှလိုက်မြင်ပါလေဖြစ်ပြီးတော့လည်းမမြဲဘူးဆင်းရဲပဲအနာတ္တတရားပဲဘုရား လှုပ်ရှားမှုတွေဝေးမှုဆမ်းမှုတွေဒါတွေမှလည်းသိကြောက်တယ်လည်းမမြဲဘူးအလုံးသွားကြောက်ပါဘော်တိုင်းဘော်တိုင်းနေလိုက်ပြီးတော့မှဥရိယပြနေတယ်တော့ဘော်တိုင်းဘော်တိုင်းနေဒီကြီးကြီးနေတဲ့ခါလဲကြောက်နေတာကြီးတယ်ပဲဘာမှဒီနေတာမရှိဘူးမမြဲတဲ့တရားကြီးတဲ့တွေ့နေတယ်မမြဲတဲ့တရားတိုင်းတရားတိုင်းဟာဆင်းရဲကြီးတယ်ဘာမှအကုသသာကြံမရှိဘူးအဲပုဂ္ဂိုလ်သတ္တဝါလို့လည်းခေါ်ကြမရှိဘူးဖြစ်ပြီးကြောက်နေတာကိုခဏခဏလေးမှဒီတောင်မဟုတ်ပဲဖြစ်ပြီးကြောက်နေတယ်အဲဒီတော့ပုဂ္ဂိုလ်သတ္တဝါလို့ခေါ်လို့တဲ့တရားတွေတည်းမှမရှိဘူး မေဇာရကနာတရားတွေဒါတွေကိုသိနေဒီလိုသိနေတော့မြဲတဲ့နေရာချင်းဘာရတဲ့ကိလေသာဖြစ်ပါဦးမလားမဖြစ်နိုင်ဘူးအဲချမ်းသာတဲ့နေရာချင်းသာနစ်တမှုဖြစ်ပါဦးမလားလည်းမဖြစ်နိုင်ဘူးပုဂ္ဂိုလ်သားတော်အများချင်းသာနစ်တမှုတောင်းတမှုတွေဖြစ်ပါဦးမလားလည်းမဖြစ်နိုင်ဘူးအဲမြဲတဲ့နေရာနဲ့သင်္ခင်ဆွဲလာပြီးတော့သူတော်ဘာတွေပေါ်မှာပြင်းမမဲ့ဒေါသဖြစ်ပါဦးမလားပုဂ္ဂိုလ်သားတော်နေရာနဲ့သင်မားတဲ့မောဟမျိုးဖြစ်ပါဦးမလားမဖြစ်နိုင်ဘူးဆိုတော့လောဘဒေါသမောဟတွေတရားသူလဲသူလဲ အနိစ္စဒုက္ခအနတ္တတွေအမှန်တိုင်းသိနေတော့တခါတည်းဒီမှာလောဘဒေါသမောဟတွေငြိမ့်နေဓမ္မမှားလိုက်တခါငြိမ့်လိုက်ဓမ္မမှားလိုက်တခါငြိမ့်လိုက်ဓမ္မမှားလိုက်မှတ်တိုင်းမှတ်တိုင်းကငြိမ့်လိုက်အဲ့ဒါဝိပဿနာနယ်ပယ်ကနေပြီးတော့အနုတ္တိယကိလေသာတွေငြိမ့်နေတာအဲ့ဒီတော့မှတ်တိုင်းမှတ်တိုင်းငြိမ့်တော့ပြန်စဉ်းစားပြီးတော့အဲ့ဒီဉာဏ်လုံးကြတော့ကဝိပဿနာရှုစဉ်ကမြင်လာကြတာတွေဆိုအဲ့ဒီမြင်လာကြတဲ့ရှုမှတ်ပြီးအနိစ္စဒုက္ခအနတ္တသိသွားပြီပြန်ပြီးစဉ်းစားရင်ဟောပြန်စဉ်းစားလို့ရှိရင်စဉ်းလည်းမစဉ်းစားပါဘူး စဉ်းစားလည်းပဲဒိသဒုက္ခအတ္တနေရာနဲ့သင်္ခင်ဆွဲလာပြီးတော့လောဘဒေါသမောဟမပြည့်နိုင်တော့ဘူးငြိမ့်ပါဘူးအဲ့ဒါကိုအနုတ္တကိလေသာငြိမ့်တာတော့ဒါဝိပဿနာနဲ့ငြိမ့်တာအဲဒီလိုငြိမ့်ပြီးတော့သွားတော့စင်တိုင်းတက်သွားတော့နောက်ဆုံးကြတော့နိဗ္ဗာန်တရားကိုတွေ့ရတာကိုအဲဒီနိဗ္ဗာန်တရားတွေ့တဲ့ခါကျတော့အဲငြိမ့်နေငြိမ့်နေတဲ့ကိလေသာတွေလုံးလုံးကြီးနေတာကတော့ပြေရောပဲခါကျအဲနောက်တစ်ခါကိုဘယ်တော့မှပြန်မဖြစ်တော့ဘူးခုနဝိပဿနာကငြိမ့်နေဆိုတာကတော့နောက်ပြန်ပြီးစဉ်းစားပြီးတနည်းနည်းနဲ့သူဖြစ်မယ်ဆိုဖြစ်နိုင်တယ် အခုဒီအရိယာမက်ကနေပြီးငြိမ့်သွားရင်တခါကြမ်းကုန်မလာတော့တခါလည်းသေရောပဲကိလေသာတွေအဲ့ဒီလိုငြိမ့်သွားတာအဲ့ဒါအနုကြကိလေသာငြိမ့်တာတဲ့ဒါတော့သီလနဲ့ဝိတိတ်ကမကိလေသာငြိမ့်ပြီသမာဓိနဲ့ပရိယုထံကိလေသာငြိမ့်ပြီပညာနဲ့အနုပြကိလေသာငြိမ့်ပြီကိလေသာအဆင့်30ရှိတယ်အဲဒီ30မှာဒီကသီလသမာဓိပညာ တရားသုံးစင်းနဲ့အစဉ်တိုင်းပယ်သပြီးကျင့်ရတာမြတ်စွာဘုရားသာသနာတော်အဲဒီလိုပယ်သပြီးတော့ကျင့်တော့ဒီလိုကျင့်နေတဲ့ပုဂ္ဂိုလ်တွေကသုပတိပါဏောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာအကျင့်ကြံတော်မူတာသောသံဃာတော်မြတ်ပါပြီတကားသံဃာတော်ကဒီလိုသင်ကြားမှာကိုဟုတ်လားသံဃာကဟိုသင်္ဃဘာဝဝတ်ထားတယ်ဒီကမဟုတ်သေးဘူးဒီဘာဝလေးဝတ်ထားတာကတော့ညိုတာလည်းဒါလည်းကုသိုလ်ရပါတယ်သို့တော်လည်းဒီဥစ္စာမဟုတ်ဘူးသူကလောဘဒေါသမောဟ ငြင်းအောင်လို့ကောင်းကောင်းကျင့်နေပါပြီတဲ့သီလကျင့်နေမြတ်စွာဘုရားဘုရင်ဆုံးမတိုင်းကျင့်နေပါပြီတဲ့သမာဓိကျင့်နေကျင့်နေပါပြီတဲ့ပညာကျင့်နေကျင့်နေပါပြီတဲ့အဲဒီလိုအောင်ပြုပြီးတော့ဘုရားဘာငါကုံလုံးသွင်းရအောင်မရဆင်ញရမှာအဲကဲကဲကျေးဇူးတော်ဝင်တော့ပါမှာအဲဒီဒီပုဂ္ဂိုလ်ရဲ့ယဉ်စဆိုတာဒီမှာအသေးစိတ်ကဆိုတာဥပတိဘာနောလောဘဒေါသလောဘ ခြင်းညာကောင်းမွန်စွာပြည့်ကြံတတ်သောမင်္ဂလာတော်မြတ်ပါပေတကားသုတိကံတော်သောဘဒေါသမောဟခြင်းညာကောင်းမွန်စွာပြည့်ကြံတတ်သောမင်္ဂလာတော်မြတ်ပါပေတကား တိကံနောသောဘရောသာမောဟကင်းညာကောင်းမွန်စွာပြည့်ကြံတော်မူရသောသံဃာတော်မြတ်ပါပေတကားအဲသံဃာတော်ဟာဘယ်သံဃာတော်တွေလို့ဆိုဘုရားတစ်ခက်ကစားပြီးတော့ဘုရားဆုံးမတော်လည်းကျင့်လာတယ်သံဃာတော်တွေအကုန်လုံးကိုမြတ်မောင်တွေတွေ့ရတဲ့ ကိုတော်တစ်ပါးကိုလည်းဆိုတာမဟုတ်ဘူး၄50ပါးလည်းဆိုတာမဟုတ်ဘူး1000 1000 1000လည်းဆိုတာမဟုတ်ဘူးသူကသာသနာလုံးမြတ်စွာဘုရားကြီးသုံးတဲ့သုံးပါးကျတဲ့အတိုင်းကောင်းကောင်းကျင့်နေတဲ့ပုဂ္ဂိုလ်တွေအပေါင်းအကုန်လုံးကိုပြောတာအဲကောင်းယုတ်ကစပြောမယ်ဆိုရှင်သာရိပုတ္တရာရှင်မောဂလန်အစရှိတော့အဲဒီညာနာမရှိကြီးတွေပါတကူလက်ရှိတွေရောအကုန်လုံးပေါ်တယ်မြတ်စွာဘုရားကြီးတည်သားတယ်လောဘဒေါသမောဟငြိမ်းအောင်လို့ကောင်းကောင်းသီလကိုယူသူကြည့်နေတယ်သမာဓိ သိခါရရောသူတွေကျင့်နေတယ်ပညာသိခါရရောသူတွေကျင့်နေတယ်အဲဒီလိုကျင့်နေတဲ့ပုဂ္ဂိုလ်အပေါင်းအာသုပတိပါဏပဲအဲတသိတွေသားချင်းလူတွေလည်းပါနိုင်ပါတယ်လူတွေလည်းကောင်းမှုကျင့်တယ်ပြည့်စုံတယ်လူတွေလူပီလာလိုက်ဆရာသမားတွေလူပီလာတွေကျင့်နေတယ်သမာဓိပညာတွေကြတော့အတူတူလိုပဲသိတူလာဘူးကွာအဲအစဉ်တန်းအရာဓမေဖို့ရောက်အောင်ပြည့်စုံနေတာနဲ့မပြည့်စုံနေတာဘယ်တော့ပဲကွာတယ် အဲလူထဲမှာလည်းပဲအရဟတမေဖို့ရောက်ပြည့်စုံတဲ့ပုဂ္ဂိုလ်အနည်းငယ်တော့ရှိတယ်သို့တော်လည်းပဲယဟန်တွေကတော့များတာပေါ့အဲ့ဒါတော့ပဲကွာသူအကုန်လုံးတူးနေတာပဲအဲ့တော့လောဘဒေါသမောဟကင်းအောင်လို့သီလကိုယူသည်သည်ကျင့်နေတယ်သမာဓိပညာယူသည်သည်ကျင့်နေတယ်အဲ့ဒီဟာတွေကသက်စွာကြိုက်တယ်ဒီသံဃာတော်ကြီးပဲတဲ့လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ဒီလောဘဒေါသမောဟတွေရှိလို့ ကိုကျိုးမဲ့လည်းဖြစ်တယ်၊သူညာကျိုးမဲ့လည်းဖြစ်စေရတယ်။အာဟုတို့တွေပွားပြီးပဲလေးပါလည်းကြရတယ်။ဗာမြဒုက္ခတွေရောက်ပြီးတော့နေတယ်။အဲဒီဆင်းရဲဒုက္ခတွေအကုန်လုံးငြင်းစေငြင်းပြီးတော့သွားအောင်လို့လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကောင်းသောအကျင့်တွေကိုမြတ်စွာဘုရားဒီသစ္စာငါးပါးကိုကျင့်နေပါပြီ။လို့ဒီကမြတ်စွာဘုရားသာသနာတော်တည်တော်လှကစားပြီးသမာဓိပုဒ်ပြားတို့သင်္မာမောက္ကလာတို့ဟုတ်လားသီလတွေကျင့်တယ်။သမာဓိကျင့်နေကျင့်နေတာရှိ။ဉာဏ်တွေဝိပဿနာဉာဏ်

ခိုင်ကြီးပြီးတော့လက်သက်သာဘုရားသာသတိပေးရတယ်လေသတိပေးတဲ့အခါမှာအောင်မဲ့သူကသတိပေးဖို့နေပါတယ်အဲဒီမှာဒီမှာဘောဗလာကြီးခိုင်ကြီးရလို့ရှိရင်ပြင်မခိုင်ကြီးအောင်လို့လုပ်ဖို့ရတယ်ပါတယ်ဝိငါတွေပါလေပြုပြင်ဖို့ဉာဏ်တွေပါလေကြောက်ဖို့အဲရွတ်တို့ပါတို့များဓမ္မလည်းနဲ့ပါလေပို့ပြီးတော့ပေးဖို့ရတယ်ပါလေဒါတွေပါတယ်ဟိုမှာခိုင်ကြီးတွေကြောက်သွားအောင်လို့ဒီလိုလုပ်ရတာတွေတော့ပါတယ်အဲကိုယ်နဲ့သုံးမပြီးတော့ပေးအဲဒီတော့သုံးမပေးပြီးတော့ ဒီမှာမောဂလန်နဲ့အာထုလို့ခုနှစ်ရက်ပြည့်တယ်ပြည့်မြောက်တဲ့အခါခုနှစ်ခုနှစ်ခုနှစ်အာထုလို့ပြည့်တဲ့အခါမှာသူကရဟန္တာလည်းဖြစ်သွားပါတယ်အဲဒါသုပတိပါဏကောင်းသောကျင့်ကျင့်တာပဲဇင်သာရိပုတ္တရာမထေရကပိုးတော်ကျင့်ရတယ်ဇင်သာရိပုတ္တရာပထမကအသတိမထေရတရားကာထာလေးတစ်ပုဒ်ကိုကြားနာပြီးတော့ဒီကာထာနှစ်ပါးနဲ့ပဲသောတာပန်ဖြစ်လာတယ်လို့ကျမ်းဂန်ဒီမှာပြောဆိုထားပါတယ်ဒါရင်လည်းရဟန်းဖြစ်ရောက်ပြီးတဲ့အခါသူ15ရာဆိုပါတယ် အဲ15ရက်အထုတော်ပုဂ္ဂိုလ်အဲဒီမှာဉာဏ်သာပြည့်သွားပြီးတော့15ရက်အတွင်းမှာသူရဲ့တော်ကြောင်အားထုတ်နေရတာအဲဒီလောဘဒေါသမောဟကျင်းချင်းအောင်လို့သီလကျင့်နေသမာဓိကျင့်နေပညာကျင့်နေကျင့်နေအပြင်မှာကာသဘာကြီးတဲ့ဒီလိုပဲ9ရက်လောက်အားထုတ်ရတယ်ဒါတော့ပါပဲသူကအပီပီအားထုတ်ကြပါတော့အဲဒီထဲမှာအထူးအားထုတ်ရတာတော့ကိုရှင်သောနာမဖြစ်ဆိုတာချင်းရှင်သောနာဆိုတာချင်း

ကျင့်သုံးပြီးတော့နေတဲ့မြတ်စွာဘုရား၏သာသနာတော်ကသင်္သာရိပုတ္တရာရှင်မောက္ခလာရှင်မကသဗ္ဗအဲဒီရှင်သောနာမတိအစရှိတဲ့ဒီကပုဂ္ဂိုလ်တွေအဲ့ဒါတွေအောင်ပြုပြီးတော့ညီဝါသနာတော်ရဲ့သဘောတရားပြိဋိဘာသံပြီးတဲ့နောက်သင်္ဃာနာသင်္ဃာနီးတညာတဲ့ဒီညင်ကလည်းသူအားတော်ထူတာပါပဲအဲ့ဒီညတော့သူ့ညအားထုတ်တယ်လို့တညာညလုံးကလည်းညလုံးညလုံးပေါ့တခါလဲအားထုတ်ဒီညကြောက်ပြီးအားထုတ်တယ် မနေ့လင်းကနေ့ရောက်တော့မှဘာမှတော့မဖြစ်သေးဘူးသူကတရားဝိရိယလွန်နေတယ်ဆိုပြီးနည်းနည်းဝိရိယညော့ပြီးသမာဓိလည်းအားကောင်းအောင်လို့ဒါနဲ့လက်ပြီးတော့အထုံမဲ့လို့လုံးလုံးအရာကိုအလဲလိုက်ပါဆိုတော့စဉ်းသိနေတော့သောသောကပြင်းနာအထုံလာတရားကမတက်ဘူးအဲဒါအရာတွေအလဲလိုက်နေမှာတော့ဝိရိယကညော့ပြီးတော့သမာဓိအားနဲ့ညီညွတ်ပဲစဝိရိယတွေကပိတ်ပြင်းနေတယ် စိတ်တင်းနေတော့တမာရီကမလိုက်နိုင်ပဲကြီးအဝိဒ္ဓနဲ့တမာရီနဲ့မြင်ရတယ်အဲလဲလိုက်ကလေးမှာလဲတယ်လဲတယ်အိတ်တယ်အိတ်တယ်ခုကာရမှတ်တယ်မှမျိုးပေါ့အဲ့ဒီအတွင်းမှာလည်းတမာရီနဲ့ဝိရမြပြီးတော့ဝိပဿနာဉာဏ်နဲ့တက်နာဟောစေကောင်းတယ်အဲသောတာပတိပုဂ္ဂိုလ်ကနေပြီးတရားထုတ်တော့ဝိပဿနာဉာဏ်ဆင်တိုင်းတိုက်ပြီးသဒ္ဒါဂါမိမဲ့ဖို့ရောက်လာတာဒါကအဲ့ဒီကနေဒီတစ်ခါဝိပဿနာကျူတော့အနာဂါမိမဲ့ဖို့ ဟောပါအဲဒီကနေဝိပဿနာရှိတာနာရတ္တမဟုတ်ဘူးရသုံးစစ်တရတာမကြောက်ဘူးခဏလေးပဲဒီတလဲလေးပဲလှဲ့ချလိုက်တာလေဘုရားကအမှမကြည့်ဘဲနဲ့ပြုံးနေလှဲ့ချတာမျိုးဆိုရင်တော့ရောက်မှရောက်ပါမလားပြောရဘူးလားတော့ပြုံးနေရုံးနဲ့ကိုလှဲ့ချတာလေဘုရားအမှမကြည့်တဲ့ပုဂ္ဂိုလ်ကြီးကအိရာတဲ့ဆဲတယ်လည်းအမှကြည့်နေမှာလားအဲအမှကြည့်တဲ့ပုဂ္ဂိုလ်တွေတော့ဖြည်းဖြည်းပဲအိတ်တယ်အိတ်တယ်လှဲတယ်လှဲတယ်ဒီလိုမှပြီးတော့ဤတာလည်းဖြစ်နိုင်ပါလေတော့ အဲဒီမှာမဲ့30ဖို့30တခါလည်းတက်သွားတာတက်ပြီးတော့ရဟန္တာဖြစ်သွားအဲ့ဒါလည်းသုတိပါဏပဲကောင်းသောကျင့်တွေကိုကျင့်တာအဲဒီရင်ပုဂ္ဂိုလ်လည်းဒီနေ့တိုင်းပါပဲမြတ်စွာဘုရားသာသနာတစ်ယောက်လုံးဒီလိုကျင့်ကြတယ်ဟိုမထေရကြီးများမဟာဒီဝမထေရကြီးဆိုတာများနှစ်30တော့ကျင့်ကြတယ်နှစ်30တခါလည်းအကြာကြီးကျင့်ရတာဘုရားလာတချို့တရားအားလို့ရက်ကလေး50ရက်ရက်20လောက်ရရင်တရားကလည်းရခဲ့တယ်ဆိုပြီးစိတ်ကပြည့်စုံနေပြည့်လာသေးတာကို ကျိုးတလားလောက်ကြတဲ့ခါကျတော့တကယ်တော့ကိုသိကြရတာဒီလိုကမ္ဘာကျောင်းကဆွဲကျင်တယ်ဒီလိုတလားတလားကြတယ်ဘယ်တော့မှမကြည့်ချင်းချတယ်အနှစ်30တော့ကြီးရတယ်လူချင်းရအဲဒီနှစ်30ကာလပြည့်နေတဲ့မထေကြီးတွေကလည်းနှစ်30ပါလို့ဒီလာရောသမာဓိရောပညာရောကျင့်နေတာပဲအဲဒါလောဘဒေါသမောဟကင်းအောင်ကောင်းသောကျင့်တွေကိုကျင့်နေတာပဲတဲ့သုပတိပါဏလောဘဒေါသမောဟကင်းအောင် ကောင်းမွန်စွာကျင့်ကြံတော်မူရပါပြီသွားတကားလောဘဒေါသမောဟပညာကောင်းစွာကျင့်ကြံတော်မူရပါပြီတဲ့မြတ်စွာဘုရားဒီသဗ္ဗံဃာတော်ကိုအောင်ယူပြီးတော့ညင်ယူရတာဘင်္ဂါတော်တွေစစ်ခိုးတိုင်းယူသေးပြူတိုင်းဒီကုံနဲ့နှလုံးသွင်းပြီးတကားလားဒီယူသေးပြူရလူသားတိုင်းဒီကုံနဲ့နှလုံးသွင်းပြီးတဲ့ကုသံရအဲ့ဒီမှာကောင်းကောင်းမွန်ကျင့်တော့ဘယ်လိုကျင့်နေတော့ဆိုသီလကျင့်နေသမာဓိကျင့်နေပညာကျင့်နေပဲ သီလအကျင့်ဖြင့်သီလကိုလုံးလုံးချင်းချင်းရိုးရိုးသေးကျင့်နေတဲ့ပုဂ္ဂိုလ်ကကာယကံဝစီကံနဲ့ပြုလို့တဲ့အမှုတွေမရှိဘူး။သမာဓိအကျင့်ကျင့်နေတဲ့ပုဂ္ဂိုလ်ကစိတ်ထဲမှာစိတ်ကူးနဲ့ပရိယုထံစိတ်ကူးထားကြတောင်းကြမှုလောဘဒေါသမောဟအကျဉ်းစားတွေမဖြစ်ဘူး။အဲဝိပဿနာဖြင့်ဓဝါ၆ပါးပေါ်တဲ့ပေါ်တဲ့ရှုမှပြီးတော့ဖြစ်ဖြစ်ပြီးဒိသရကနတပြီးနေတဲ့ပုဂ္ဂိုလ်ကအနုတ္တိယကိလေသာတွေ နောက်ပြန်လေးစဉ်းစားပြီးလောဘဒေါသမောဟဖြစ်ပေါ်ရတယ်ပေါ့လေကိလေသာအမြင့်ရင်းနေကိလေသာအမှုစားတယ်အဲ့ဒါတွေမဖြစ်ဘူးလေအဲ့ဒါကြောင့်အဲ့ဒါလေးလည်းမှတ်ရမယ်ကောင်းကောင်းဝင်ကျင့်ဆိုတာပဲကောင်းကောင်းဝင်ကျင့်တယ်ဆိုတာသီလနဲ့ဝိတိကမအကုသိုလ်တွေမဖြစ်အောင်ကျุလုံမှုတွေမဖြစ်အောင်ဖြင့်လည်းသမာဓိနဲ့ပရိယုတ်ခံကိလေသာတွေစိတ်ထဲထားကြတောင်းကြတဲ့လောဘဒေါသမောဟတွေမဖြစ်အောင်ကျင့်ရတယ် ပညာနဲ့အနုတ္တိယကိလေသာတွေနောင်အကုသိုလ်တရားအကြောင်းဖြစ်တဲ့မျိုးစိတ်ကိလေသာတွေမရှိရအောင်မကင်းဝရအောင်ညံ့အဲ့ဒါပါပဲတကယ်ဆိုရမယ်ဆိုသီလဖြင့်ဝိတိတ်ကမကိလေသာကိုပယ်သည်သီလဖြင့် ဝိတေကမကိလေသာကိုပယ်သည်သီလဖြင့်ဝိတေကမကိလေသာကိုပယ်သည်သမာဓိဖြင့်ဝိရုဒ္ဓံကိလေသာကိုပယ်သည်သမာဓိဖြင့်ပရိယုဒ္ဓံကိလေသာကိုပယ်သည်သမာဓိဖြင့် ယုတ်ခံကိလေသာကိုပယ်သည်ပညာဖြင့်အနုတ္တယကိလေသာကိုပယ်သည်ပညာဖြင့်အနုတ္တယကိလေသာကိုပယ်သည်ပညာဖြင့်အနုတ္တယကိလေသာကိုပယ်သည်အဲမြတ်စွာဘုရားဒီသာတဲ့ရှင်မာရိပုတ္တရာရှင်မောကလအစရှိသောတရားသနာလုံးက မြတ်စွာဘုရားရဲ့သုံးမဩဝါဒနဲ့လိုက်နာပြီးရှင်းတဲ့သံဃာတော်ဟာသီလဖြင့်လည်းပဲဝိတိကမကာယကံနဲ့ဝစီကံမပြုလို့မဲ့လောဘဒေါသမောဟအကျမ်းစာတွေပဲပြီးတော့ရှင်းသွားသမာဓိဖြင့်စိတ်ထဲမှာစိတ်ကူးတွေတောင်းတရောက်မတော်တာတွေစိတ်ကူးတာတွေဟုတ်လားအခုတရားတွေတဲ့ပုံတွေမကရဏတွေ့တယ်အဲ့ဒါတွေမှတ်မှတ်ပြီးတော့ပဲနေအဲ့ဒီစိတ်ကူးမျိုးတွေမဖြစ်အောင်ရှင်းသွားတယ် ဘာကြောင့်ပါသိကယုံနာတွေကိုရှုတဲ့ဝိပဿနာပညာဖြင့်အနုပြကိလေသာတွေတဲ့မရှုမိရင်ဖြစ်မယ်လောဘဒေါသမောဟကိလေသာတွေဖြစ်ခွင့်မရအောင်လို့ယူပြီးကျင့်ပါအဲ့ဒါပဲအဲဒါသုပတိပန်တော့လောဘဒေါသမောဟကင်းကြောင်းကောင်းသောအကျင့်ကိုကျင့်တော်မူရပါပေသည်သုပတိပန်တော့လောဘဒေါသမောဟကင်းကြောင်းကောင်းသောသွားကျင့်ကြတော်မူရပါပေသည်အဲလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်တော်မူရပါပေတယ်လို့မင်္ဂလာတော်အောင်ပြုရအောင် တော့ဝန်သားပြန်တာကောင်းတယ်ဒီသံဃာတော်တွေကိုဒီသံဃာတော်တွေကိုမိမိတို့ကိုယ်ွယ်သိကနေရတယ်အဲတော့ညာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲမိမိတို့ကဒီသံဃာတွေထဲပါဝင်နေတာကိုလောဘဒေါသမောဟကိညာကောင်းသောကျင့်တွေကျင့်ရတယ်သူလည်းသံဃာတော်တွေထဲပါဝင်နေအောင်ပြုလိုက်ဝန်သားတွေသိကောင်းတယ်နော်ရဟန်းတော်တွေတောင်မဟုတ်ပါဘူးလူတွေလည်းပဲလူလိုက်သူလည်းပဲသံဃာကုံတွေပြည့်စုံနေရင်ဒါလည်းသူလည်းပါနေတာပဲ သူလည်းပဲပါနေပါပဲလောဘဒေါသမောဟကင်ညာကောင်းသောကျင့်တွေဟာသူကျင့်နေရတာပဲလောဘဒေါသမောဟဖြစ်မဲ့ဥစ္စာတွေသီလကလည်းကျင့်နေတယ်သမာဓိကလည်းပဲကျင့်လို့တခါတည်းစိတ်တွေတော်တော်များများတွေမပြေမသွားအောင်ထိန်းနေတယ်ဉာဏ်ကလည်းပဲခုရှင်တိုင်းရှင်တိုင်းဓဝါ၆ပါးဖြစ်မဲ့ကိလေသာတွေမဖြစ်အောင်မြုပ်ပြကိလေသာတွေညှို့ကျင့်နေရတယ်အဲ့တော့ဘုန်းသားကျသိကောင်းတာပေါ့ကွာဒါကြောင့်မို့သူကဗီဒီတွေဖြစ်တာငါးငါးကုန်နဲ့အောင်တွေ့ခဲ့တာဒီကရှင်သာရိပုတ္တရာရှင်မောကလာစာရှိတော့ မြတ်စွာဘုရားဤတတိသားဖြစ်တဲ့ယဟနာမထေရကြီးရဲ့ကျင့်နေပုံနဲ့နှလုံးသွင်းလိုက်ရင်လည်းဝန်သာစရာကောင်းတယ်ပိဋိပံသိအားရစရာကောင်းတယ်အဲမိမိတို့မိမိတို့လည်းပဲဒီသံဃာဂုံနဲ့ပါဝင်တဲ့လောဘဒေါသမောဟကိညာကောင်းသောအကျင့်တွေကိုတို့လည်းကျင့်နေရတာပဲဆိုတော့နာကဝန်ဝန်သာအားရဖြစ်စရာကြီးဒါကြောင့်မို့ဒီမင်္ဂဂုံနဲ့အောင်ပြုပြီးတော့နှလုံးသွင်းရင်ပိဋိပံမုစာတွေဖြစ်တတ်ပါတယ်တဲ့ကဲဒါမျိုးနှလုံးသွင်းသားမအောင်လည်းမင်္ဂလာတွေအောင်ပြုပြီးတော့ သုပ္ပိပါနောလောဘဒေါသမောဟကင်းညာကောင်းမွန်စွာသိဉာဏ်တော်မူရသောဘာသာတော်မြတ်ပါပေတကားသုပ္ပိပါနောလောဘဒေါသမောဟကင်းညာကောင်းမွန်စွာ ဒသောသံဃာတော်မြတ်ပါဗေဒကာသုတိပါနောသောဝရောသာမောဟကင်းညာကောင်းမွန်စွာသိကြံတော်မူရသောသံဃာတော်မြတ်ပါဗေဒကာအဲသံဃာတော်မြတ်ရဲ့သုတိပါဏဂုံငါလည်းအိုက်တာမြရတော့သာပြည့်စုံနေတာပဲ ပြုလိုက်ရင်လေတရားထုတဲ့ပုဂ္ဂိုလ်ကမနဝန္တာပြေကောင်းတယ်မနဝန္တာပြေကောင်းပါလေတရားမထုတ်ခင်ခါကာလတုန်းကအခုပြောတာတွေပြည့်ပြည့်စုံစုံရှိသေးဘူးပေါ့သီလတော့ရှိတာတော့ရှိမှာပေါ့ဒါပေမဲ့လို့သမာဓိမရှိသေးဘူးပညာမရှိသေးဘူးညာပုဂ္ဂိုလ်တွေဖြစ်စေကမှုတရားမထုတ်ဘဲနဲ့အလွတ်နေတဲ့ခါကာလမှာဒါရီအကောင်းဆုံးပြည့်စုံမှုသီလတောင်းမှလည်းယူသေးသေးထိမ့်သိမှုဟာပြည့်စုံတဲ့ပုဂ္ဂိုလ်ကသူကခံနေတဲ့ရှိတာတော့ကြားနေတာက စိတ်ဒီနည်းနည်းကြီးကြီးဆိုတာမဟုတ်ဘူးဟောတရားထုတ်နေတဲ့အခါပြည့်ချူရင်းကြတယ်ဘာဒီလိုကဒီလိုစောင့်နေရဒီလားကိုဘာမှချွင်းကြမလို့ဒါသမာဓိပညာကျင့်တွေကလည်းသတ်သိပြီးတော့ကျင့်နေရတာလောဘဒေါသမောဟကင်းကြကောင်းသောကျင့်နေကြတော့ကျင့်နေရတာပဲသုပ္ပိပန္နာကျင့်နေနဲ့ပြည့်စုံနေတာပဲလို့အာပြုတဲ့ကကိုယ့်အကိုလည်းအာပြုဝမ်းမြောက်ဝမ်းသာတယ်ကောင်းပါလေအဲဒါကြောင့်ပီတိ ပိဋိတံမှုစီဖြစ်တတ်ပါတယ်တဲ့စိတ်ထဲမှာတရားထုတ်လို့တရားမတက်နိုင်တဲ့အခါဒါလေးနှလုံးသွင်းရတာပေါ့လုံးသွင်းလိုက်တော့အတက်စရာကောင်းတာပါယရနာသုံးစုံယရနာသုံးစုံကသုံးစုံကိုပြီးသွားတယ်ထောင်းအောင်လားပြည့်သွားကြအောင်လို့သီလကုံနဲ့သီလနုသတိကိုသီလကုံလေးတဲ့ဆင်ញင်ပါတဲ့ဟောမေဝတသီလနိ ဟောဝတမေသီလာနိအခန္ဓာနိအစေရာနိအသဗလာနိအကမသာနိဂုစိတ်သာနိဝိညုကတထာနိအပရမထာနိသမာရိတံဝရဏီကာနိဒီလောက်ကိုသင်ခြင်းမုံလေးပါဒီလိုဒီနဲ့ကပြရတယ်မင်းငါ၏သီလာ၏သီလာတော်သည်ဟောဝတအခန္ဓာနိဩမကြိုးမပြက်လေကုန်စွာတကား ဆောက်တည်ထားတဲ့သီလလေးလူမှလည်းလူလိုက်ညာမှလည်းညာလိုက်ဟုတ်သီလလေးတွေအဲတော့ကနေပြီးဆောက်တည်လာခဲ့တယ်သီလလေးတွေဆင်းကျဲနေတာပဲနှလုံးသွင်းရမှာအထူးအားဖြင့်တော့ကမ္မထာဝင်နေတဲ့အတွင်းသီလတွေဆင်းကျဲနေတာပေါ့ဒီချင်းခါထားပါအောင်တော့ဟုတ်လားကမ္မထာဝင်နေတဲ့အတွင်းသီလအထူးပြင်ကျဲတယ်လူတွေမှာဥပ္ပဒိသကိုကိုယ်ဝိသင်းကြဆိုတော့ဆောက်တည်ကြတာပဲ တော်ရတိရတဲ့ရေကစပြီးမိဘတွေဆရာသမားတွေကတိုက်တွန်းတော့သူ့လင်းတရားဆိုသောက်တည်တာပဲဒါပေမဲ့လို့တရားထုတ်နေတဲ့ခါကာလသောက်တည်တဲ့သီလနဲ့မတူဘူးဒီတဲ့ခါကာလတော့ဥပုသ္တိသီလသောက်တည်ပြောချင်တာတွေပြောဆိုချင်တာတွေသိလို့ချင်တာတွေလုပ်နေတာပဲသီလမကျိုးုံတမယ်ရှိတာပဲအဲဒီလာတော့ပြင်မများတဲ့မသားဘူးလို့မသားဘူးသိုးအောင်လို့မဆိုးဘူးအဲအများသောကျင့်တွေရှိဆောင်တယ်နေနေမပြောဆိုဘူးအဲတော့ဒီရဲ့မသားဘူး နေမလွယ်တဲ့ခါကာလမစားဘူးမြစ္ဆာကိတာကာယင်းပြင်းစသည်တော့ကိုမပြူဘူးမြင်းလောင်းမြင်ရတဲ့သဏ္ဍာန်မနေဘူးရှင်းပါသေးလားလုံညုံနေတာပါပဲဒီပြင်ခါလည်းဥပ္ပဆောင်ရင်တော့ဒီလိုကိလာတော့လုံညုံနေပါတယ်ဒါပေမဲ့လို့သူကစကားတွေကတော့ပြောချင်တာပြောနေတာပဲရစကားရောစကားတော်ရုပ်တောင်းရုပ်ပြောနေတာအဲ့ဒီပြောနေတာတွေကပြောတာကလည်းပဲပြောရင်ပြောတဲ့သူစိတ်မပါဘဲနဲ့ပြောလို့ရတာမဟုတ်ဘူးဒီရင်စိတ်တွေကပါသေးတာဒီထဲမှာကိုပြောတဲ့စကားတွေမှာလောဘနဲ့ပါရပြီးပြောနေမယ် ဒေါသနဲ့စိတ်ဆိုးကြီးပြောတာလည်းပါအောင်မှာပါပဲကိုမကြိုက်တာတွေကြတော့ဟိုလူပြောလူသူတယောက်အပြစ်တွေလည်းသူပြောရင်ပြောနေဦးမှာအဲ့ဒါဆိုလို့ရှိရင်အဲဝစီကံကနေဒီနေ့တော့ချူရွေးနေတယ်သူကအဲ့ဒီတော့အလွတ်သီလဆောက်တည်ထားတာတွေကသီလလောက်သာပြည့်စုံပြီးတော့စိတ်ကမစင်ကြဘူးအဲမပြောဘူးတချို့ကလည်းပဲမပြောဘူးထားပါအောင်တော့မပြောတောင်မှလည်းသူဘာလို့ဆိုစိတ်ကူးတွေရှိတယ်စိတ်ကူးတွေကတော့ပြိတ်ထားလို့မရဘူးသူကတော့ခက်တာလို့ စကားကတော့မပြောဘူးဆိုရင်ရသေးတာကိုလွယ်သေးမပြောဘူးဆိုရင်မပြောဘူးရပါသေးတယ်။သူများပြောတာလည်းနားမထောင်ဘူးဆိုရင်သူများပြောတာတွေကိုမသွားဘဲနဲ့နားမထောင်ဘဲနဲ့ဖြစ်ပါသေးတယ်သူကတော့ရပါတယ်ပြိလို့ရပါတယ်။သိကူကခက်တယ်သိကူကနာပြိရခက်တယ်။ဒါတော့ကိုခက်တယ်သိကူဘယ်ကနေမှပြိလို့မဖြစ်ဘူး။မျက်စိမိတ်ထားလို့လည်းမရဘူး။နားပိတ်ထားလို့လည်းမရဘူး။သူစားအဲ့ရတဲ့အထာဏကပိတ်ပြီးတကလားအိတ်နေတယ်လို့အိတ်မပြောလို့ရှိရင်နိုးနေသူသိကူသေးတာပဲ။ ကိုလိုရှိတာတွေကြောက်စိတ်ကူးတာသူကလောဘနဲ့စိတ်ကူးနေဒေါသနဲ့စိတ်ကူးနေရှိပါတယ်စိတ်ကူးတွေကတော့အဲဒါဒီစိတ်ကူးတွေမဖြစ်ပါနဲ့ကြားထားလို့လည်းဖြစ်တာမဟုတ်ဘူးရိုက်လို့လည်းမဖြစ်ဘူးကြားပါတယ်တော်တော်ကိုအဲ၆လို့လည်းမရဘာလို့လည်းမရအနံ့ခက်ပါတယ်စိတ်ကူးတွေကအဲဒီတော့အဲဒီစိတ်ကူးတွေကရှိနေတော့ဒါသိမစင်ကြဘူးပေါ့ဘုဟုဆောင်တဲ့လဲတရားထုတ်တဲ့ခါကာလကျတော့ဒီသီလကသိစင်ကြတာဘာမှမဖြစ်နိုင်ဘူးလို့သီလတော့စင်ကြတယ်ဒီကတရားမှတ်နေမှာမဟုတ်ဘူးရတာ ပေါင်းတယ်ဘိန်းနဲ့အများအားမှတ်နေရတယ်။ကြားတဲ့ကတော့စိတ်ကူးလေးနည်းနည်းပါးပါးတော့ဖြစ်သေးတာပေါ့လေ။ဒီမှာလည်းစိတ်ကူးကလည်းမှားရဦးမယ်ဆိုတာနော်စိတ်ကူးကမှားရသေးတာပေါ့။မှားရတော့ဆက်စိတ်ကူးကဗျာမှုကစိတ်ကူးပြည့်တော့။အဲပေါင်းတယ်ဘိန်းနဲ့ပြန်လာတော့ကြစိတ်ကူးဖြစ်ပြန်အဲဒီစိတ်ကူးမှားလည်းပြည့်သွားကြစိတ်ကူးက။ကြာကြာကြီးစိတ်ကူးရအောင်။အလွတ်ထွက်ပြီးတော့လောဘလိုဒေါသလိုနဲ့စိတ်ကူးတွေဖြစ်လာတော့ကြာကြာကြီးစိတ်ကူးရဘူးလို့ဆိုတာကတော့ပြန်ပြန်ပြီးတော့လာ။ဒါတော့ ဒီသီလသူ့စင်ကြယ်တာပေါ့ဝိုးဆောင်နေတဲ့အဲတရားထုတ်နေတဲ့အတွင်းမှာဟုတ်လားခွန်ကြီးအားထုတ်ရင်ခွန်ကြီးရဲ့အတွင်းအဲဒီကစင်ကြယ်ကဘုဒ္ဓနဲ့ကိုမတူဘူးသူကနောင်အားရတယ်ကောင်းတယ်အဲ15ရက်အားထုတ်လို့ရှိရင်15ရက်တရားအားထုတ်ရင်တရားနတ်စင်ကြယ်တယ်ညာများလည်းပဲဒီတိုင်းပဲတရားထုတ်နေတဲ့အခါကလည်းသီလကသူ့စင်စင်ကြယ်နေတယ်မနာကိုဥစားကြကောင်းတယ်အခါနာနီဟောဝတ္တအခါနာနီဟောမကျုံမပြက်လေကုန်စားတယ်ကား အကျိုးပြမရှိဘူးတဲ့ပြောတယ်ဆိုတာဟာအကြမ်းင်းအားဖြင့်ပြောလို့ရှိရင်အစနဲ့အဆုံးသိက္ခာပုဒ်တွေပြည့်တာကိုကျိုးစေပြည့်တယ်လို့ခေါ်ပါတယ်တဲ့အာအကြမ်းင်းပြောတာအမှုပါတော့ကိုအဲ့ဒီအကုသိုလ်စိတ်ကူးတွေရှင်ရင်ဒါကတွေ့ရတယ်ဒါတွေအောင်လည်းပြုရတယ်ကကျိုးတာပြည့်တာတွေလည်းတွေ့ဟောဝတ္တအခါနာနိအစိဒာနိဟောဟောဝတ္တအစိဒာနိဟော အပေါက်ပြည့်မရှိနေကုန်သွားတကားအဲပေါက်တာကတော့အလဲကောင်တိခါဘူးတွေတစ်ခုခုပြည့်တယ်အဝတ်များလို့ပဲဟိုကနှကန်းဆုပ်လို့ရှိရင်ပြင်ဆုပ်တယ်ခေါ်တာနှကန်းဆုပ်တယ်ပြတ်တယ်လို့ခေါ်တာအဲလိုလဲအစာနာအဆုံးနာအသိခါဘုတ်ပြည့်လို့ရှိရင်အစာဆုံးသိခါဘုတ်ပြည့်ရင်လည်းကျိုးတယ်လို့ခေါ်တယ်အလဲကောင်သိခါဘုတ်ကအလဲကောင်သိခါဘုတ်ဟိုနာတဘုတ်ဖြစ်စီဒီနာတဘုတ်ဖြစ်စီတစ်ခုခုပြည့်လို့ရှိရင်တော့ဒါကတော့ပေါက်သွားတာဟုတ်အဝတ်များမှာ ိလိတ်ကြီးပွားကြတော့ပေါက်သွားတယ်လို့ပြောတယ်ပေါက်ကလေးဖြစ်သွားတယ်ဒီလားအလေကောင်ကနေပြီးတော့ပြည့်သွားတယ်အဲဒီလိုလည်းပဲအလေကောင်ကအလေကောင်အလေအလေသားပိုင်းဖြစ်တဲ့ဒီလားတွေမပြည့်လို့လည်းပဲပေါက်ချင်းပြည့်ချင်းမရှိဘူးအသာဗလာနေဩမကြောင်မကြားလေးကုန်သွားတယ်ကဩဝဒသာဗလာနေဩမကြောင်မကြားလေးကုန်သွားတယ်ကအဲအကြောင်ကြားလည်းမရှိဘူးတဲ့အကြောင်ကြားရှိတယ်ဆိုတာကတော့ နွားရပါများမှာဒီအကြောင်းကြားကြီးတွေဆိုတာအစင်းစင်းကြီးတွေကိုသူကဟောဆိုတော့ကြည့်ကြည့်ပဲအဖြူထဲမှာဆိုရင်ဖြင့်အညိုတို့အညီတို့ပေါ့လေအညီထဲမှာဆိုလို့ရှိရင်အဖြူတို့အမဲတို့အဲ့ဒီလိုစသည်ဖြင့်အကြောင်းကြားကြီးတွေရှိတယ်ကျောင်းကျောင်းကြားကြီးတွေအဲ့ဒါလိုပဲသိက္ခာပုဒ်နှစ်ခုဖြစ်စေသုံးခုဖြစ်စေဆက်ပြီးတော့သိက္ခာပုဒ်တွေပြတ်သွားလို့ရှိရင်အကွက်ကြီးတို့ပေါ့လေကြားထဲမှာကွက်လိုက်ကြီးဖြစ်ပြီးတော့ပြတ်သွားတာအဲ့ဒါအကြောင်းကြားခေါ်တယ်စားပါလား

အဲအနုစရာချင်းဆိုရင်တော့လောဘဒေါသမောဟစိတ်ကူးတွေဝင်နေရင်အဲ့ဒါဟာကျိုးတယ်လဲခေါ်တာပဲတဲ့ဒီဥစ္စာအဲကျော်တယ်လဲခေါ်တယ်ပေါက်တယ်လဲခေါ်တယ်ကြောင်ကြတယ်လဲခေါ်တယ်သွန်းွက်ထင်းတယ်လို့လဲခေါ်တာပဲတဲ့အဲတရားတော်နေတဲ့ပုဂ္ဂိုလ်မှာအဲဒီလိုသိက္ခာပုဒ်တွေလည်းအကြမ်းများဖြင့်လည်းမပြည့်ရဘူးနုစိအားဖြင့်လည်းမတော်တဲ့စိတ်ကူးတွေကမပြည့်ရသလောက်ပဲဖြစ်ရင်လည်းနည်းနည်းပြည့်ရခဏလေးဆိုတော့ဒီဟာသိကျဲနေတာပေါ့အခုတိလကုသင်ကျင်လို့အားရကြအမနာကောင်းပါလေဒီလား ကြာဖြစ်စွာကနေပြီးတော့စင်ကြဲလာတဲ့သီလဆိုလို့ရှိရင်သာပြီးအားရစေကောင်းတာပေါ့ကြာဖြစ်စွာနေပြီးစင်ကြဲလာတဲ့သီလများစင်ကြဲလိုက်လို့ရှိရင်အားရစေအောင်ကောင်းအဲဒီတော့အားရတဲ့အခါပီတိတွေဖြစ်လာပီတိတွေဖြစ်ရင်ဒီပီတိကိုဝိပဿနာရှိတဲ့အခါနှစ်သက်တဲ့အားရတဲ့ဝန်တာတဲ့ရှိလိုက်ရင်ဒီကနေပြီးတော့ဝိပဿနာသင်လိုက်တဲ့တခဏချင်းလည်းပဲမဲ့ဖို့ဆိုရောက်သွားနိုင်တယ်မင်းဟာဤသီလနေသီလတော်တွေဟောဝတ္တအာခန္ဓာနေဩ မကျိုးမပြက်လေကုန်သွားတကားဟောဝတ္တာစိတ်ဓာတ်နဲ့ဩမပေါင်းမပြက်လေကုန်သွားတကားဟောဝတ္တာကမ္မတန်ဤဩအဆုံးကွယ်မတင်လေကုန်သွားတကားဟောဝတ္တာအဲအသာဗလာနိဟောဝတ္တာသာဗလာနိဩမကြောင်မကြားလေကုန်သွားတကားဟောဝတ္တာကမ္မတန်ဤဩအဆုံးကွယ်မတင်လေကုန်သွားတကားဩဝတကုသိတာနဲ့ဩဒနာကျွန်းဖြင့်မာလို့လေကုန်သွားတကားဒနာကျွန်းဒနာကျွန်းဆိုတာက ကုသိုလ်ကောင်းမှုတွေပြုတဏှာကနေပြီးတော့သူကနှစ်သက်တယ်ကိုလူချင်းတွေကိုဟိုဟာလူချင်းတွေကလူချင်းနဲ့အဲ့ဒါဒီကုသိုလ်ကောင်းမှုကြောင့်ဒီကျိုးရပါလို့ဤဆိုရင်ဒနာကျုံဖြစ်သွားတာပဲဒီကွန်းဒီပြဆောက်တည်တဲ့အတွက်လူချမ်းသာရပါလို့ဤနာချမ်းသာရပါလို့ဤလူဘဝနာဘဝရပါလို့ဤစသည်ဖြင့်ဒီတောင်းတာလို့ချင်းဒနာခိုင်းတာလို့ရတာဘူးဒနာဒီမင်းမင်းဒီလာဆောက်တည်တာလည်းကောင်းတယ်မင်းဒီလာနဲ့ဘာမှမဆိုရနိုင်တယ်ဒါတော့မင်း ဒီချမ်းသာကောင်းငါချမ်းသာကောင်းဒီလောကမှာဘယ်လိုဘယ်လိုချမ်းသာရအောင်ငါလောကဘယ်လိုဘယ်လိုချမ်းသာရအောင်အဲ့ဒါတွေနဲ့တောင်းလို့မခိုင်းတော့လည်းခိုင်းနေတကယ်တော့တဏှာကနေပြီးတော့လိုရှိနေတာတွေကိုကြတောင်းတာလားဟောတဏှာကြောင့်ဖြစ်သွားတယ်တဲ့ဒီပိလာတွေကတဏှာကြောင့်ဖြစ်သွားတယ်တဲ့တဏှာအိုဆိုးခြင်းခံရတာအဲခုတရားထုတ်နေတဲ့ပုဂ္ဂိုလ်စောင့်တဲ့ပိလာကတော့ဒါမှဟုတ်မှာမဟုတ်ပဲမဖို့နေပါရောက်ရကိုဟုတ်လားမဖို့နေပါရည်ရွယ်ပြီးတော့သူတောင်းပြီးတော့ဟုတ်ပြီလား ကမ္မထာဝင်တဲ့ခါတွေကသီလဆောက်တည်လိုက်လို့ရှိရင်လေသီလဆောက်တည်လိုက်လို့ရှိရင်ဒီသီလဆောက်တည်ပြီးတော့မဘုံနိဗ္ဗာန်ရောက်ဝိပဿနာဉာဏ်နဲ့ဖြည့်ပြီးမဘုံနိဗ္ဗာန်ရောက်ဖို့ပဲလို့ဒီလိုကြည်ရပြီးတော့သီလဆောက်တည်တာပေါ့အာထူးတဲ့သတိရအောင်လို့ဘုရားသီလပေးတဲ့ခါတွေအထူးသဖြင့်များအဲဒီပြီးပါတယ်ခုလည်းပဲဒီမှာဟောတရားနာတဲ့ခါတွေဒီလိုပဲပြီးတာဒီဓမ္မေသီလံဒီဓမ္မေသီလံမေကဖလညာနာတပစ္စယောဟောတု မေကျွန်တော်ဣဒံသီလဤသီလဒီမေကဗလညာနာသာအရိယမညာပူညာပစ္စယောကျေးဇူးပြုရသောအကြောင်းထောက်ပံ့ပြီးဟောသူဖြစ်ပါစေတည်းပါဠိနဲ့နဲ့ကိုဘုရားကပါဠိနဲ့နဲ့ပါဠိပါဠိတစ်ချက်နဲ့နဲ့တစ်ချက်ခွဲခွဲကြပြီးတော့ဒီမှာဣဒံမေသီလံမေကဗလညာနာသာပစ္စယောဟောသူကျွန်တော်ဤသီလသည်မညာပူညာအားကျေးဇူးပြုပါစေတည်းသူသောက်တဲ့သီလ မဲ့ဖို့ကျေးဇူးပြုပါစေမဲ့ဖို့ရခြင်းအကြောင်းဖြစ်ပါစေလို့ဒီလိုညီညွတ်ပြီးတဲ့ကလာဆောက်တည်ကျင့်သုံးနေပြီကတဏှာဤကျွန်ဖြစ်မှလို့တယ်တဲ့တဏှာကလူချမ်းသာချမ်းသာတွေတောင်းလူချမ်းသာချမ်းသာတွေမဲ့ယူတဏှာကပြောတယ်ဟောသူကမယူလူချင်းဘူးပါအကျဉ်းတဏှာတော့လူချမ်းသာချမ်းသာတွေဆိုတာလူဖြစ်လဲတော့ကြတဲ့နေ့ကျဥဝနာသေရဆင်းဒုက္ခတွေ့ရတာနာဖြစ်လဲဥဝနာသေရဒီနေ့ကျဆင်းဒုက္ခတွေ့ရတာပဲ ဆင်းရဲဒုက္ခမငြိမ်းဘူးပဲလေးပါးလည်းကြသွားနိုင်သေးတယ်ဒါမငြိမ်းသေးဘူးအဲ့တော့အရိယာမညာပူညာဖြစ်နိဗ္ဗာန်မျက်မှောက်ပြုပြီးတော့သွားရင်ပဲလေးပါးကလည်းလွတ်မြောက်တယ်။သံဃာဝဆင်းရလွတ်မြောက်တယ်ပြီးတော့သံဃာဝဆင်းရလွတ်မြောက်ရလွတ်မြောက်ကြောင်းဖြစ်တဲ့အရိယာမညာပူညာနေဖြင့်နိဗ္ဗာန်ကိုအဲသိမြင်တဲ့တရားဒီသီလကယေရှုပြုသွားပါစေလို့သီလဖြင့်ရနိုင်တဲ့အကျိုးဟာလည်းအမြင့်အမြတ်ဆုံးတဲ့လည်းမြင့်မြတ်တာမရှိတော့ဘူး။ဒါကြောင့်ဒီရမေသီလအသက်ဒီရမေသီလ မေဃဗလာညာနာသတိစီဟောတုမေကျွန်တော်ဣဒံပိဒံဤသီလသည်မေဃဗလာညာနာသအရိယမညာဖူညာအာဒီစီကျေစုပြုသည်ကျေစုပြုသောအကြောင်းထောက်ပံ့သည်ဟောတုဖြစ်ပါစေတည်းလို့ဟောပြရတယ်အဆူရမှာမဟုတ်ပါဘူးမဆူရတဲ့စိတ်ထဲကဒီလိုအောင်းနေတယ်ပြီးတော့ပြီးတာပါပဲဒါကငါပိဒဆောက်ပြီးတာမဲ့ဖို့ရဖို့ရပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရပဲဒီလိုစိတ်ထဲက ညီညွတ်လိုက်လဲပြီးတာပါပဲဆိုတာကတော့သိကြအောင်လို့ဆိုရရတာပဲအကုသကမှုတွေပြုတိုင်းပြုတိုင်းဣဒံမေပုံညာသက်ခရာဝံဟောတုဆိုဒါလည်းဒီလိုပါပဲမေကျွန်တော်ဣဒံပုံညာဤကောင်းမှုဒါသက်ခရာဝံအသောတရားလေးပါးတွေကိုယ်အကုန်ကြောင့်ဖြေသောမညာပညာနိဗ္ဗာန်ကိုရောက်ဆောင်နေဟောတုဖြစ်ပါစေသတည်းယူသကမှုဟာအသောတရားလေးပါးတွေကိုယ်အကုန်ကြောင့်ဖြစ်တဲ့နိဗ္ဗာန်ရောက်ဆောင်ပါစေလို့ကုသကမှုဖြင့်လူချမ်းသာချမ်းသာတွေရနိုင်တယ်ဘယ်ကုသိုလ်ကြီးတွေသိသိကြီးရနိုင်တယ်အဲလျောက်လူချမ်းသာချမ်းသာတွေရနိုင်တယ် အဲ့တော့ရနိုင်တော့တဏှာလိုလိုက်ပြီးတဲ့ကာလဒီကုသိုလ်ကောင်းမှုကြောင့်ဒီဒုဒါနကြောင့်ဒီသီလကြောင့်ဒီကုသိုလ်ကောင်းမှုကြောင့်အဲလူသားမာတဲ့လူလူလောကမှာမင်းဖြစ်ရပါလို့သိဖြစ်ရပါလို့ဤအယုတ်စင်းကဘယ်လိုလှရပါလို့ဤအသွေးမျိုးတွေကဘယ်လိုပေါ်ရပါလို့ဤအသက်ကဘယ်လိုရှိရပါလို့ဤစသည်ဖြင့်လူစလုံးနေရှိတာကိုတချို့ဒီဝိချဒီဆရာတော်ကသိပြီးအဝိဇ္ဇံကောင်းတယ်အနန္တကောင်းတယ် တရားမင်းကြီးဖြစ်ရပါလို့ဥစ္စာကြီးကြောက်ပြီးတော့သူတော်နေတယ်အဲဒါတဏှာကြီးကျုံခေါ်တယ်ကတဏှာကြီးကျုံတဲ့တဏှာကြီးစီကမဲတဲ့တဏှာကြက်ရတယ်ကိုတဏှာသာကျွေးနေတယ်နတ်ပြည်မှာသူတို့မာရင်နာမင်းကြီးဖြစ်ရပါလို့နာမင်းတရားကြီးဖြစ်ရပါလို့ဇာမင်းကြီးအဲဇာမင်းကြီးတရားကြီးဖြစ်ရပါလို့စသည်ဖြင့်ပေါ်တယ်နာမင်းနာမင်းတရားတွေသူ့တွေတော့ဒါလည်းတဏှာကြီးကျုံပဲအဲဒီကုသကမှုတွေနဲ့အဲ အဲ့ဒါတွေမတောင်းတာပဲနဲ့ဒီကောင်းမှုကြောင့်အတော်ရလေးပါတဲ့ကိုယ်ကကိုညောင်းဖြစ်တဲ့မညာပညာနေတာကိုရပါစေလို့တကယ်သိပါလဲပါသူတော်ရင်အဲ့ဒါနာကျုံစိတ်ကလို့ဆိုတော့အခုသီလလည်းပဲဒီတိုင်းပဲတရားထုတ်နေတဲ့ခါတော့ဒီဟာသူပြလို့တယ်ဒီချင်းခါတော့လို့ချင်မှလို့မပြောလို့မရဘူးဟိုတရားထုတ်နေတဲ့ခါတော့သီလဆောက်တည်တာကဘယ်ဖို့နေပါရဖို့ရပဲဒါပဲယူရထားတယ်ဒါကြောင့်မို့ မင်းငါဤပိလာနိပိလာတော်သည်ဟောဝဒမူစိကံနေဩတဏှာဤကျွန်းဖြစ်မှလုံးရောက်ပါပြီကိုယ်သွားတကားတဏှာဤကျွန်းတဏှာအနာအုပ်ဆိုးတယ်ငါနာအုပ်ဆိုးတယ်ပြောလို့သာပြောနေရတာဒီတဏှာအပ်တယ်တဏှာတို့လိုက်ပြီးတော့ကိုအဲသူတော်ကြီးကဖြစ်နေတယ်တဏှာတဏှာကြိုက်ကလည်းပဲတဏှာကြိုက်ကြလည်းကောင်းလဲကောင်းတယ်သူအဲဒါကြောင့်တဏှာလိုလိုက်ပြီးအခုလိုကောင်းမှုတွေကသူတောင်းနေတယ်အဲဒီတဏှာကျွန်းဖြစ်ကအခုငါဆောက်ကြည့်ထားတဲ့တရားလွတ်နေတာပဲဒီလိုနှလုံးသွင်းလိုက်နေတယ် ဒီဒီပံမိုးသာဖြစ်ပါတယ်ဝိညုပဒဌာနိပညာရှိတော်ချင်းမွန်အပ်သောသီလတော်ပါပေ၏ပညာရှိတဲ့ချင်းမွန်အပ်သောသီလဒနာဤကြောင့်ဖြစ်မှလွတ်နေလို့ချင်းမွန်စရာကောင်းတာပေါ့လေဒနာလိုလိုက်ပြီးတော့ဒီချမ်းသာချမ်းသာလာတောင်းတာလို့ချင်းဘုရားဆိုင်တဲ့ပညာရှိတွေကချင်းမွန်ပါဘူးမေဖို့နေကောင်ရည်ရွယ်ရည်ရွယ်ပြီးတော့သူတောင်းပြီးတော့ပြင့်နေတဲ့သီလဟာဘုရားဆိုင်ရရိယဘုံတော်ကောင်းနဲ့ချင်းမွန်ပါတယ် သမာဓိဖို့သမာဓိကိုဖြစ်စေနိုင်တော့သီလတော်ပါပဲဒီအမျိုးဆောက်ပြီးသားတဲ့သီလဥပ္ပစာရသမာဓိမနာသမာဓိသံသမထတရားတွေအားထုတ်လို့ရှိရင်ဥပ္ပစာရသမာဓိမနာသမာဓိကိုရရတယ်ဝိပဿနာတရားအားထုတ်လို့ရှိရင်ခဏိကသမာဓိဝိပဿနာသမာဓိရတယ်အဲမဲ့သမာဓိဖို့သမာဓိရနိုင်တယ်ဒီသီလတွေစောက်တည်ပြီးတော့ကျင့်တယ်ဘယ်ချင်းမျိုးရနိုင်တာပဲအကြောင်းညွှန်ရနိုင်တယ်အဲဒီတော့ ဒီဗီလာတွေနဲ့ငါပြည့်စုံနေတာပဲလို့ဆင်ခြင်လိုက်တယ်နော်ဒီနှစ်ပေါင်းများစွာကဆင်ကျဲလာခဲ့တဲ့ပုဂ္ဂိုလ်ဆိုရင်ပိုးပြီးဝန်သားကြကောင်းတာပေါ့နှစ်ပေါင်းများစွာကမဟုတ်ပေမဲ့လို့အခုတရားဝင်တဲ့အချိန်ကသာပြီးဆင်ကျဲတဲ့ဗီလာတွေပြန်အောင်ပြုလိုက်ရင်ဝန်သားကြမနာကောင်းပါလေဒါကြောင့်အဲ့ဒါဗီလာဆင်ခြင်ပုံလေးကဲကဲကဲလိုက်ဆိုရမယ်မေငါဤဗီလာနိဗီလာတို့သည်ဗီလာနိဗီလာတို့ ဟာဟောမကြိုးမပြက်လေကုန်သွားတကားအာစိတ်ဓာနိမပေါက်မပြက်လေကုန်သွားတကားအတ္တဗလာနိမကြောင်မကြားလေကုန်သွားတကားအကမ္မတာနိအကမ္မ စွမ်းအကွယ်ကင်းလေကုန်စွာတကားဘူစိတ်သာနိတဏှာဤကျွန်းဖြစ်မှာလွတ်မြောက်ပါပေကုန်စွာတကားအပရာမထာနိအပရာမ ဝိညုတ္တဓာနိဝိညုတ္တဓာနိဘုရားသာရှိတော်ဘုရားသာရှိတော်ပညာရှိအပေါင်းတို့ပညာရှိအပေါင်းတို့ချီးကျူးတိုက်ပါပေသွားတကားအပရမဌာနိတဏှာရိဋ္ဌိခြင်းမာယွင်းစွာမသုံးသာအဘေကုန်စွာတကားသမာရိတံဝရဏိကာရီသမာရိတံဝရဏိကာရီ မာရိသံဝရဏိကာနိကုသာရသမာရိကုသာရသမာရိပနာသမာရိမေသမာရိမေသမာရိအဲဥသာရသမာရိဥသာရသမာရိပနာသမာရိပနာသမာရိ ခဏိကသမารီဝိပဿနာသမารီမဲ့သမารီဘုသမารီကိုဖြစ်စေနိုင်ပေကုန်စွာတကားအဲကိုထောက်တည်ထားတဲ့ပိလာတွေကဝိပဿနာသမารီဖြစ်စေနိုင်တယ်မဲ့သမารီဘုသမารီလည်းဖြစ်စေနိုင်တယ်ပိလာပဲလို့လုံးသွင်းလိုက်တယ်ကိုပိလာတွေအာရုံပြုကြဝန်တာတွေသိကောင်းပါလေ အဲတရားထုလို့ဘာမှမဖြစ်နိုင်အောင်တော့အဲဒီသီလတွေပြည့်စုံနေတာကိုကောင်းလာပြီဝန်သာပြန်နာကောင်းလာပြီအဲဒီလိုသီလကောင်းနေဆင်ရင်လို့ရှိရင်လည်းပဲပီတိဖြစ်တတ်ပါတယ်တဲ့ယတနာအသုံးဆုံးသီလအကုန်စွန့်ပုံ အောင်းမေပါစွန့်ပုံစွန့်ကျဲပုံသာရဏုပတိပစ္စည်းဥစ္စာတွေဆိုတာကိုယ်အသုံးချဖို့ရစုဆောင်းထားကြရတာပဲလောကမှာလူရဲ့ပစ္စည်းဥစ္စာတွေကိုလိုရှိတဲ့အခါရဖို့သုံးရင်သုံးဖို့စားရင်စားဖို့စုဆောင်းပြီးတော့ထား အဲဒီလိုစုဆောင်းထားတဲ့ပစ္စည်းဥစ္စာတွေကိုတွေ့ရမယ်မောခြင်းမရှိပဲနဲ့ပေးတင်ပေးလိုက်တဲ့ပုဂ္ဂိုလ်သူလူစုတဲ့ပုဂ္ဂိုလ်တွေရဲ့ရောရောသွန်လုပ်ပြီးတူနိုင်တာမနာအဝတ်ရကောင်းတယ်မစ္စရာမလားပရိယုတ်တိတရားပဇာရမစ္စရာဝန်တိုခြင်းတွေဟူသောအညစ်အကြေးဖြင့်မိတ်ကျက်ပြီးတော့နေတဲ့လောကထဲမှာတဲ့ကိုယ်ပစ္စည်းတွေကိုဆိုရင်ခင်မင်တွေ့တာပြီးမပေးခြင်းနဲ့ သဘောတတ္တိရှိနေလောကထဲမှာပဲအဲဒီလောကထဲမှာငါဝိသတ္ထစာကောရဲရောရောသွန်လွတ်နိုင်နေဖြစ်၍တဲ့လွတ်လွတ်အဲလွတ်လွတ်ကျွတ်ကျွတ်သွန်ကျဲနိုင်နေဖြစ်၍နေရပါလေဟိုသူကူးတာလေးတွေအောင်ပြုပြီးတော့သူကူးပေးကူးကောင်းမှုတာလေးမြတ်စွာဘုရားဤတရားတော်ကိုကြားနာလို့ကံကံဤအကျိုးကိုသိရတဲ့တရားတရားတွေဖြစ်နေ ကောင်းသောမှုပြုရင်ကောင်းကျိုးတွေရတယ်မကောင်းသောမှုပြုရင်မကောင်းကျိုးတွေရတယ်အဲသူကျက်သိက္ခာတူတန်းလို့ရှိရင်ဖြင့်ဒါနကုသိုလ်တွေဖြည့်ပြီးတော့လူဘဝနာဘဝတွေကောင်းရာဘဝတွေရောက်နိုင်တယ်ရောက်ရရောက်ဘဝတွေမှာလည်းစိစဉ်ဥစ္စာပေါ်များခြင်းချမ်းသာကြွယ်ဝခြင်းဘုံကျေးဇူးသူတွေကိုရနိုင်တယ်ညောင်သေးလောက်ဆိုရင်ညောင်မကြီးလောက်မကအကျိုးတွေကိုရနိုင်တယ်ဒီလိုလားတရားတွေကြားနာပြီးသလားတရားဖြစ်နေတဲ့ပုဂ္ဂိုလ်တွေကမိမိတို့သုံးဖို့ဆွဲဖို့လေးထူထမ်းကြတယ် လူသားညတောင်းတန်ရောလူကပုဂ္ဂိုလ်လည်းပဲလာတောင်းတဲ့ပုဂ္ဂိုလ်သူရတာကိုသုံးမရလေးကိုမသုံးမဲနဲ့လူလည်းရတယ်ဒီမင်းကကိုယ်ပေမခံပြီးကြာထားပါတယ်အဲ့ဒါလေးကိုသူလည်းရတယ်အဲအထက်တန်းကြတဲ့ပုဂ္ဂိုလ်တွေသီလသမာဓိနဲ့ဉာဏ်နဲ့ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေယဟန်တော်တွေဒီလိုပုဂ္ဂိုလ်တွေလည်းသူတန်းရတာအမြဲတမ်းလူနေရတာကဘုရားဘာသာတွေဆိုအမြဲတမ်းဒါနကုသိုလ်တွေပွားနေပိတ်ကနေအဲဒီပိတ်ကရတဲ့ ဟာလေးတွေပြန်စဉ်းစားကြည့်ဘုရားပြန်လာကောင်းတယ်သူ့နိုင်ငံသူနိုင်ခဲ့တာပဲဒီကုသိုလ်တရားဘာသာတရားမရှိတဲ့ပုဂ္ဂိုလ်တွေဆိုရင်သုံးဖို့ကြဲဝမနာခရင်တယ်ဗမာပြည်လိုဒီဘာသာတရားတွေကိုလေးစားပြီးတော့ကုသိုလ်ကောင်းမှုတွေကိုသိဝင်စားနေကြတယ်ယုံကြည်နေကြတယ်ကျူသားနိုင်တာပဲဟိုခွေးတွေ၆ရင်ကောင်းတယ်မခွေးအဲ ဒါကြောင့်မို့လှူဒါန်းနိုင်ကြတာအဲဒီတော့မိမိတို့လှူဒါန်းတာလေးတွေနည်းသည်ဖြစ်စေများသည်ဖြစ်စေပေါ့လေလှူဒါန်းတဲ့ခါကာလအဲဒီမစ္စရာဝန်တိုခြင်းဆိုတဲ့အညစ်အကြေးလေးကိုပယ်ပြီးတော့လှူဒါန်းတာဒီတရားတရားမရှိတဲ့ပုဂ္ဂိုလ်တွေကတပည့်အဲတရားနဲ့ပြလည်းမလှူနိုင်ဘူးဟုတ်လားမလှူနိုင်ဘူးတရားလားနဲ့တရားလားငါးပြားလားမလှူနိုင်ဘူးလူကသူမရသေးတာတော့မှကြားနေရသေးတာပဲကိုယ်ရှိပြီးသားတွေပဲလှူနိုင်မလဲမပေးနိုင်ဘူး

မလူမနာနိုင်တဲ့ပုဂ္ဂိုလ်တွေကကိုယ်အခုကြားတာလေးကိုနှမျောလို့မလူမလူတဲ့တဲ့နောက်ကြကျိုးပေးမရှိဘူး။မြတ်စွာဘုရားလက်ထက်တော်ခါကလာတုန်းကရာဇူကြီးကအဲရာဇူတဲ့လေသာဝတိကြီးကတထေကြီးတယောက်ကြီး။သာသမီလည်းမရှိဘူးတဲ့မူကလည်းမရှိဘူးတဲ့။အဲဂရေပေါင်းမြောင်များစွာပစ္စည်းတွေပေါ်များ။အဲဒါတွေဒီနေ့ကျတော့သူသုံးသွားတော့ဘုခိတုံကသာသမီ သားမူကမရှိရင်သမီးတော်ပါဝင်မရဘူးသူကသားမူကမရှိလို့ရှိရင်ဆိုရပိုင်တာဟုတ်ဆိုရမင်းပါတာဖြစ်တာမင်းပါတာဖြစ်တော့သိနေဆိုရတာသိနေဟိုသူမျိုးတွေပါတွေပဲဒါပြီးတော့မူခံလို့မရဘူးလို့ကဟိုတော့ဟိုတော့ကဥပဒေကဒီလိုပဲလို့အဆိုရပါလာတော့ဖြစ်နေသိနေသားရှိမှာသမီးတော်မရနိုင်ဘူးဟိုတော့ကကိကလည်းလုံးတယ်အဲ့ဒါတွေကိုသိမ့်ဆက်ပြီးတော့ဗေဒနီကောသလမင်းရဲ့မြတ်စွာဘုရားသာရောက်ပြီးတော့သွားတယ် ရောက်သွားတဲ့ခါကာလကျတော့မြတ်စွာဘုရားကဘယ်ကဘယ်ကလာမလဲလို့မေးတော့သူဒီလိုပဲတဲ့သူတကြီးညာတဲ့ဒီစီတွေပေါ်ပေါ်ပါပြီနဲ့သူသူ့ကောင်းမှုတွေလည်းဘာမှမပြုဘူးတဲ့သူလက်သိမ့်လာတယ်လို့ကြောက်တော့မှမြတ်စွာဘုရားအဲ့ဒါအကြောင်းပြီးတော့ဟောတယ်ကုသိုလ်ကောင်းမှုပါမပြုလို့ရှိရင်မဖြစ်တဲ့အကြောင်းအဲမိမိမှာဒီပြုစာတွေဘယ်လိုပဲပေါ်နေနေ ရဲရရမစွန့်နိုင်မနိုင်လို့ရှိရင်ဒီပစ္စည်းတွေကလည်းကားသူဖြစ်တယ်ကျန်နေတာကိုဘဝလည်းယူသွားနေတာမဟုတ်ဘူးအဲသူကျပေးကသူရမ်းလို့ရှိရင်လည်းသူရမ်းတဲ့နေရာလေးဟာတော့ကုသကောင်းမှုလေးတွေကိုကိုပစ္စည်းထုတ်တယ်လေကြီးဒီဘဝသံမြန်လိုက်ပြီးကျိုးပြီးတော့တာအဲဒါတွေကိုဒီဘုရားဘာသာတွေကအကုန်လုံးသိပြီးသားဖြစ်ပြီးတော့နေတော့ဒါတွေကိုနှလုံးသွင်းပြီးတတ်နိုင်တဲ့နေရာလေးတွေကိုကိုသုံးဖို့ဆွဲဖို့ရာတွေကဖဲ့ပြီးတာသူသားညလည်းမသုံးရမဆွဲရပဲနဲ့ မစားရမတော့ရတဲ့လူသားညက်ပဲသူအပြင်တော့ကိုရဟန္တာငါတော်တွေလူသားသာများပါတယ်ကိုစားဖို့တော့ဖွေရတော့နောင်စားတော့ပြီးဒီကရရဟန္တာငါတော်တွေအတွက်ဆိုပြီးဒီကရလူကြတန်းညက်ဒဲတရာပြကောင်းညက်တယ်သူများသိတရာပြကောင်းကိုကတော့ဘာမှမစားဘူးရဟန္တာငါတော်တွေအတွက်ဆိုပြီးဘုရားမန္တဒီကရလှုပ်ပြီးလူသားနေတယ်ပဲအဲဒီလိုလူသားတန်းတာတွေကြံစင်းစားတယ်သူဝန်သားပြကောင်းတယ်မနှဝန်သားပြကောင်းတယ်အဲမပေးရမလို့လို့ ဝန်တော်ပြီးတော့နေတဲ့နှမျောပြီးတော့နေတဲ့လောကကြီးထဲမှာငါမနှမျောပဲနဲ့ကိုယ်ပစ္စည်းကိုမနှမျောပဲနဲ့လေသွန်းနိုင်တာပဲမနာသွန်းနိုင်တဲ့သွန်းနိုင်ခဲ့တဲ့ဘုရုပစ္စည်းတွေငါသူတန်းခဲ့ရပါပဲလေသွန်ကျဲခဲ့ရပါပဲလေပေးကမ်းခဲ့ရပါပဲလေဒါတွေဉာဏ်ဆင်နေနိုင်တယ်ဒါကပိဋိပါမုဒ္ဒရာတွေဖြစ်ပါတယ်မုဒ္ဒစာကောပယတပါဏိမုဒ္ဒစာကောလွတ်လွတ်သွန်ကျဲနိုင်တယ်ပြီပယတပါဏိ ဆေးရတော့လက်ရှိပြီးဖြစ်လူကိုယ်တမ်းမွေလက်ပါပြင့်အောင်လို့အများအားဆေးထားတဲ့ကဲလို့လူနိုင်တမ်းနိုင်တယ်လို့ဆိုတယ်။တနည်းအားဖြင့်ပယတကပါနေကြတဲ့နဲ့ဖန့်နေဆိုလို့ရှိရင်ပြန့်ရတော့လက်ရှိပြီးဖြစ်ဒါလည်းပဲခကောင်းကောင်းပါလို့လို့တရားမဆုံးဘူးမိနေကတော့အဲပြန့်ဖန့်တော့လက်ရှိပြီးဖြစ်ထုတ်ထားတယ်လက်ဆိုရင်မပေးဘူးပြန့်တယ်ဆိုလို့ရှိရင်ကိုပစ္စည်းကိုအဲတန်ပြုပြီးတကလားပေးတယ်ပြန့်ဆန့်တော့လက်ရှိပြီးဖြစ်ဝဘကရတော့ စွန်ကျဲမှုနဲ့မွေးလျော်သည်ဖြစ်၍ရာစရောကောတောက်ခံသောပုဂ္ဂိုလ်တို့နဲ့အမြဲတမ်းကျင်သည်ဖြစ်၍ဝိရာမင်းရပါပြီလို့စွန်ကျဲပိကလူတန်းပြီးတော့ငါနေနိုင်ပါပြီလို့ကိုတတ်နိုင်နေရလေးပေါ့လေညာနာတတ်နေတဲ့ပုဂ္ဂိုလ်လည်းနည်းနည်းလူတန်းမှာပေါ့ကိုရှိသလားကိုကိုညာနဲ့ကိုလိုက်ပြီးတော့နည်းနည်းတတ်နေတဲ့ပုဂ္ဂိုလ်လည်းနည်းနည်းသွန်းလောင်းနေတဲ့ပုဂ္ဂိုလ်လည်းသွန်းလေးလောင်းလို့ရှိရင်ကိုမနေပါဘူးအဲကိုလူတန်းနေတာလေးအာမြူပြီးတော့ နှလုံးသွင်းဆင်ခြင်လဲလို့ရှိရင်ပီတိတွေဖြစ်လာပါတယ်အဲဒီပီတိတွေကအဲဒီပီတိတွေဖြစ်လာတဲ့ကဝိပဿနာရှုလိုက်ရင်လည်းမက်ဖို့ရောက်ပြီးတော့သွားတတ်တယ်ဒါကလည်းပဲအထူးအချင်းတော့စင်စင်ရဲခဲခဲရဲရဲထူထားတဲ့ဥစ္စာတွေပို့ပြီးတော့ပီတိဖြစ်တတ်တယ်ဒီဒီစည်းတွေအမှန်ပေါ်ပြီးတော့နေတာတွေကနည်းနည်းပါးပါးတော့ထူရတာကသူ့ကလည်းလည်းကူတက်တော့တာလေးကိုဒါကတော့သိပြီးတော့အားရကြမဖြစ်တတ်ဘူး အဲခဲခဲချင်းလူသားရပြီဆိုလို့ရှိရင်နည်းနည်းလေးရှိတာကိုနည်းနည်းလေးလူသားမရတဲ့ဥစ္စာအနောက်ကိုမအားရကြမှန်ကောင်းတယ်။ဘုမာသာဝတ္တဝေရလေးကဒါလေးရှိတဲ့ဥစ္စာဒါလေးပဲသွန်ကျဲပြီးတော့လူသားမရလို့ရှိရင်မနာကိုအားရကြဝန်သားလည်းကောင်းတယ်။ဒါကြောင့်ဒီနေရာမှာတရားပါပွင့်လာတယ်။ဒုဝိကဗျာဒီသူငမောခေါမသောဘေးအစရှိသည်တို့၌ပဏိတံဘောဇနာမုံများသောဘောဇင်ကိုသာမသာတိနံပြင်းစုံဘောတို့အား တတ္တဝါပေးသူ၍ကြားပါတဲ့ခါကာလဒုဝိခဘီတွေမြင့်နေတဲ့ခါပေါ့လေ။စာရေးစာရေးကြားပါပြီးတော့သုံးခံလို့ပါလို့ရခဲ့တဲ့ခါကာလအဲဒီလိုခါကာလမှာကိုသုံးခံလာတဲ့သုံးလေးမုံမြတဲ့သုံးလေးရရလာတဲ့ဥစ္စာကိုသတင်းသုံးပေါ်တွေကိုသုံးမရတဲ့ပုဂ္ဂိုလ်တွေများဝေချပြီးတကလားသူတမ်းပြီးတော့စားရရလို့ရှိရင်အဲဒါတွေကသိပြီးတော့ဝန်တာလေကောင်းတယ်တဲ့ပြန်စဉ်းစားလို့ရှိရင် အာဆုံးမသားတဲ့ပုဂ္ဂိုလ်တွေအတွက်လူတွေလည်းပဲအတူတူပါပဲတဲ့သာဌာနာလူတို့ကလေဧဝရုပေကလေဤတော်ဘောကြည့်တော့ခါကာလမှာသူကျက်ပေကလူရန်ပြီးတော့တဲ့ဒီလိုကြားပါတဲ့ခါကာလများမှာလူရန်ပြီးတော့အဲ့ဒါလေးပြန်စဉ်းစားလိုက်ရလို့ရှိဘုန်းတော်ကသိကောင်းတယ်အဲသူများတွေမကြားပါလို့ပေါ်နေမယ်တချို့ကိုယ်မှကြားပါနေတာဖြေးတာကိုအဲဒီကိုယ်ကြားပါနေတဲ့ပုဂ္ဂိုလ်လေကိုယ်ဆဲဆဲပါပါခဲခဲရေးရှားပွေထားရတာလေးကိုသူလေးရတာလေး ဒါလေးသိသိအားမနေရဘူးကဒါဖုတ္တန်နဲ့ဖုတ္တန်နဲ့ဥစ္စာလေးအဲသိနဲ့ပေါင်းနဲ့ချီပြီးတော့ရှိနေတဲ့ပုံကိုယ်တွေကတရားတစ်ထောင်သူနိုင်တာကမခင်းဘူးအဲသာဝတ္တခုရလေးလူသားကင်သားလုံးနေတဲ့ပုံကနေပြီးတော့တရားတရားတူရအမှန်ခင်းနေတယ်တရားတရားတရားတူရအမှန်ခင်းနေအဲဒီလိုသူသားကလေးကလေးလည်းပဲဝန်သားပြန်မှန်ကောင်းတယ်သူနိုင်ခဲ့တဲ့ဥစ္စာလေးသူ့မှာရှိစုမဲ့သူပစ္စည်းတွေအကုန်လူတာပဲတသိန်း သိမ်းသားနဲ့ရှိပြီးရှိတဲ့ပုဂ္ဂိုလ်ကသိမ်းသားအကုန်လုံးလုံးပြီးတူရတာမလွယ်ဘူး။ဒါခဲရင်ပါလေ။သူနဲ့ခဲပါလေ။အခုကနေလုံးနေသားညလုံးညသားပုဂ္ဂိုလ်ကကိုယ်လုံးလို့ရတာလေဟုတ်လား။အဲ့ဒါလေးကိုလည်းသူစားဖို့တော့ဖို့ရလို့ဆိုတာသိသိကျုပ်ကနာသူကအနံ့ကိုပို့တာနာ။ဘုရားဝန်တော်လည်းကောင်းတယ်သူနဲ့သားနဲ့နာလေကြားအောင်လုပ်တယ်လို့။ဟောရှိတုန်းကဒုဒ္ဒဂါမီမင်းကြီးကိုသူရှိတယ်။ဒုဒ္ဒဂါမီမင်းကြီးဆိုတာဘိုခါတုန်းကဒီပေါ်မှာအဲ ဓမီလာခေါ်တယ်ကြေကလာဗမာကြေကလာလို့ပြောတာဓမီလာသူဗမာပြည်ရှိမှရှိတဲ့ဓမေကလာတွေမျိုးပါပဲသူလည်းရှိပါတယ်ဓမေကလာတွေသူတို့ဆင်းနေတယ်အဲဒီကလာတွေကအုပ်ဆိုးနေတာကိုမြောက်ပိုင်းဒုဒဂာနီမင်းကြီးရဲ့အဖေကကာကဝဏဒိဋ္ဌမင်းကြီးသူကဟိုဒီဟိုကျွန်းတောင်ပိုင်းနားမှာပင်လေပင်လေကန်းဆောင်တောင်တောင်ပဲအစွန်ဖျားလေးမှာပါမဟာကာမလို့ခေါ်တယ်အခု မာဂမတယ်မာဂမတယ်လို့ခေါ်နေတယ်မဟာဂမဆိုပြီးတော့ရှိတယ်ဘုရုံးကလည်းပဲရွာကြီးပဲနဲ့တူပါရဲ့သူကငါကြီးကြီးတယ်မဟုတ်ပါဘူးတောင်သိရင်ပါပဲအဲတောင်ပိုင်းအဆုံးကြားလေးနဲ့ရောက်ရောက်ဖက်နဲ့ဒီလိုကျွန်းတကျွန်းလုံးကဟိုကတီလာတီလာရဆိုတဲ့ဓမိလာဒီကလာမင်းကပုတ်ချုပ်နေတယ်အဲတောင်ပိုင်းအဆုံးကြားလေးမှာသူ့နယ်ပယ်လေးကြားနေတယ်ဒါလေးဟိုတင်းတော့ ဗမာပြည်ကသွက်ွားလေးတွေပါလေးလို့တူပါတယ်နှုတ်နယ်ပယ်လေးသူအခွန်လေးပါလေးဆက်နေရတယ်ဒီမှာမပြောတာပါဘူးသူကအဲဒီသီသီကူကူလေးပါပဲအဲဒီနယ်ပယ်လေးအဲဒီကာကဝနာဒိတ်တာမင်းကြီးရဲ့ပါဒုဒ္ဒလာမင်းရဲ့ညီတော်ဒိတ်တာဆိုတဲ့ဝိသုမင်းကြီးနာဆန်သွားတဲ့အခါကာလကြာဟန်အနန္တရဆန်သွားတယ်မင်းကြီးနာရဆန်သွားတဲ့အခါမှာအဲသူတို့ဒီ စစ်ပွဲဖြစ်ကြဒီနဲ့ကုန်တယ်နန်းလူတာတော့မဟုတ်ပါဘူးသူမေတော်နဲ့သင်တော်ကိုညီတော်ကယူပြီးတော့သွားတယ်မေတော်လည်းပြန်ဖို့သင်တော်လည်းပြန်ဖို့ဒုဒကမင်းကတောင်းတော့ပြန်မဖို့လို့ဒီရင်တုံးရင်ပြောလို့မရတာနဲ့ဒီမှာပြစ်ထွက်တိုက်ကြတာကိုလူနဲ့မင်းနဲ့ပြစ်ကြတာပေါ့ညီကိုညံ့ညံ့ပြစ်ကြညာပြစ်ကြတော့အကြောင်းမသိတော့ဒုဒကမင်းကြီးဘက်ကစစ်တီကကြကြတော့နောက်ဆုံးတစ်ခါလဲ မြင်းကိုစီးပြီးတော့မြင်းနဲ့စတယ်မြင်းနဲ့သွားတိုက်ရတာမြင်းစီးပြီးထွက်ပြေးရတယ်သူ့နောက်ကသိတာဆိုတဲ့အမတယောက်သိတာဆိုတဲ့အမတယောက်သူ့နောက်ကပါအရင်ကဘယ်သူမှမပါတော့သူကလည်းမင်းကြီးကမြင်းမမြင်းမစီးပြီးကြတယ်ထွက်ပြေးရတယ်နောက်ကအတွင်းလိုက်အတွင်းလိုက်တော့သူတို့ဒီဥစ္စာတွေကရေးထားတာအဲဒီမှာညာတော်တွေကဘုရင်က သာသနာကအနံကောင်းတဲ့ခါကာလကိုအဲဒီတော့ယဟနာတွေသာလဘိညာဘိညာ၆ပါးနဲ့ပြည့်စုံတဲ့ယဟနာတွေတကူကြီးတဲ့ယဟနာကြီးတွေရှိပါတယ်ဘုရားတော်ကအဲဒါဒီသာသနာပြုမဲ့ဒီညီနောင်နှစ်ဦးနှစ်ဦးသိထိုးတဲ့ခါကာလမှာဒုဒ္ဒကာမဏိမင်းကြီးကကျုံလို့အတင်းပြေးတော့နောက်ကဆင်းနေလိုက်တာကိုကဆင်းနေလိုက်တော့မြင်းနဲ့ပြီးရင်ဘယ်လွတ်ကြအကြောင်းရှိမလဲမလွတ်နိုင်ဘူးပေါ့သူကအဲညီတော်ဒိဋ္ဌမင်းကဆင်းနေလိုက် ကိုပြည့်တဲ့ဒုဒကာမိကတွေမြင့်စီပြီးတော့ပြည့်ရတယ်။ဘာမှလည်းသူ့အကာအကွယ်လည်းမရှိတော့ဘူး။အတင်းပြည့်ရတယ်။အဲဒါလွတ်နိုင်ဖို့အကြောင်းမရှိတော့ဘူး။ယဟန်တော်များကတကောဣရိဘာနဲ့ပြည့်စုံတဲ့ယဟနာမထေရကြီးများကတကောနဲ့ဖန်ဆင်းလိုက်တယ်။ကြားထဲမှာအတောင်ကြီးတစ်လုံးဖန်ပြီးတကောဆိုတာနာသန်းကျင်တယ်။တကောဆိုတာခဲလေးတစ်လုံးနဲ့တောင်ကြီးလောက်တိုင်းတောင်ကြီးဖြစ်တာပဲ ဇီးဇီးကြောင်းကလေးလည်းပဲမြည်ကြီးလုပ်လိုက်ရင်အကျယ်ကြီးဖြစ်နေပင်လယ်ကြီးနှလုံးကိုယ်ပင်ဖန်သိလိုက်ရင်ပင်လယ်ကြီးဖြစ်ပင်လယ်ကြီးလည်းပဲရင်ညောင်းလေးလုပ်လိုက်ရင်ညောင်းလေးဖြစ်ခြေလားနဲ့နဲ့ပဲဆမ်းလို့ရတာသူကလွယ်လွယ်ပဲတဲကောင်းတယ်ကွာဒီတကိုးတွေအခုကာလာဒီတကိုးတွေနဲ့ပြည့်စုံမယ်ဆိုသိနေကြမှာပေါ့အခုနေမှာဟိုဒီနေ့ဆောရသာသနာတော်ကစာထဲမှာရှိပြီးတော့တကိုးတွေကလည်းမလုံးနိုင်ပါမနိုင်နဲ့ဒါသိဉာဏ်ပြပဲဖြစ်နေอืมယူသားနေတဲ့ပုဂ္ဂိုလ်တွေယူသားလို့ရှိရင်လည်းပဲနောက်တနေ့ကြလို့ရှိရင်တော့ နိပြုကရှိပါလေညှို့လင်းကြတယ်ရှိပါလေတဲ့သူကအဲဒီမှာတောင်ကြီးဖန်ဆင်းလိုက်တယ်တဲ့ဒုသကောင်ကြီးမင်းရှိကပြေးနေတဲ့နောက်ကဒိဋ္ဌမင်းသားကနေပြီးတော့ဆင်းနေလိုက်နေမှာကြားတယ်သိကွာလာဖို့မရဘူးခန္ဒီကြီးပဲနဲ့တူတယ်ကြားတဲ့ခန္ဒီကြီးကိုတောင်ကြီးဖန်ဆင်းလိုက်တော့ဘွားကနေဆိုတောင်ကြီးကြားတဲ့အခါတော့ဒိဋ္ဌမင်းကစဉ်းစားအင်း ဒါကဒီနာတောင်ကြီးမရှိဘူးတဲ့ဒီအခုတွေမှာငါရှင်းလာတယ်ရှင်းလာအခုတောင်ကြီးပြုံးနေတဲ့တင်ကသာပြီးတော့ခံတော့ဒါတော့တို့ဆရာသမားဖြစ်တဲ့ယဟန်တော်တွေမထေမြတ်တွေရဲ့အလုတ်ပဲတဲ့သူတို့တားတာပဲပြီးတော့ငါကြည့်လိုက်တော့မတော်တော့ဘူးဆိုပြီးပြန်တော့တာကိုတို့ကလည်းသာသနာတော်ကသိပြီးတော့ယူသည်လေးစားရှိပါတယ်ဘုရားကဘုရားယူသည်လေးစားပါတယ်ကွာသာသနာတော် မထေကြီးတွေပြောတဲ့စကားတွေသင်္ခါရကြီးကြီးမားမားလိုက်နာကြတယ်လိုက်နာဖို့လည်းကောင်းပါလေဟိုတုန်းကမထေကြီးတွေကလည်းပဲညာနာမထေကြီးတွေလည်းနာကောင်းတဲ့မထေကြီးတွေကောင်းတယ်ကောင်းပါလေအဲ့တော့ဒါနဲ့သူပြန်လာသောတာဂါမိမင်းကတခါတည်းတော်တဲ့ပုံနေရတယ်တော်တဲ့သူနောက်ကမတ်တရားနဲ့ညင်းတယ်အားလုံးကသူတို့၃ယောက်ပဲပြီးတော့တော်တဲ့မှာပုံနေတယ်တော်တယ်မှာပုံတော့စားကြည့်လည်းမစားရဘူးဘောကွာတော်တယ်မှာပုံနေစားကြရလည်းမရှိတော့ ဟာဒါတော့အနာဆာလုံးမုသိပြီးတော့မနေသာနိုင်တာရှိတော့မတတ်နိုင်မင်းကသိမခံနိုင်တော့ဒါနဲ့သူနောက်ကပါတဲ့အမကပြောဟိငါညီသိတာဟာရတော့ဆာလုံးမုသိညီသိစိတ်တော့မပြောပါဘူးသူဘယ်နဲ့လုပ်မလို့ဟာမသားရင်မနေနိုင်တော့ဘူးဘာလို့သားရမလဲဘယ်နဲ့လုပ်ရမလဲတော်တယ်မှာသေဥသိညီသိရတယ်ဘာလို့ရှားဆိုင်လဲစားရမှာကိုခုနတော့ကလည်းစားကြလည်းကြည့်ဖို့မရပါဘူးဘုန်းကြီးကသွားတော့เนี่ยအခုနေဆိုလို့ရှိရင်တော့60နေရာတွေပါနားမှာ အဲဒီတော့သိတ္တမကပြောတယ်ရှင်မင်းကြီးတယ်သမင်းတို့ကလေးတခုတော့ပါတယ်ဟိုမှာဟိုမှာအင်းကလူလူရရလူလူမဲမဲဆိုပြီးတော့သမင်းတို့လည်းပြက်ပေါ်တယ်အဲဒါသမင်းတော့ထုတ်ကလေးတော့ပါတယ်ရှူကွက်ကလေးနဲ့ထုတ်ပြီးတော့ပသိုးနဲ့တော့ထုတ်ပြီးတော့ယူလာတာပေါ့စစ်ပွဲဘုံတော့စစ်ပွဲကတော့ယူတဲ့စစ်ပွဲပဲသူက ဘာမှရိတ်ခါတွေပဲပါတာမဟုတ်ဘူးသူကတော့အဲဒီလိုဒီလိုစစ်တတ်ကြတာပဲအဲဒီမှာအထုပ်ကလေးနဲ့ပါတယ်အေးဒါနဲ့ဒီကစားမှာပါတယ်ဆာလာကြီးဆိုပြီးတော့ဒါနဲ့ယူလာတော့ဒီကွာလေးပုံပုံကွာတဲ့လေးယောက်တည်းလေးယောက်တည်းလို့သူကအမကပြန်ကြောက်ရှင်မင်းကြီးရှင်မင်းကြီးရဲ့ကျွန်တော်မျိုးရဲ့မြင်းရဲ့ဆိုရင်၃ယောက်ပဲရှိတယ်လေ၄ယောက်ဆိုတော့တကုံပိုးမနေဘူးလားတဲ့ဒီကွာ ပုံသာပုံပါတယ်လေးပုံသာပုံပါတယ်ငါတိရလိမ်မာတဲ့ရွယ်ကစပြီးငါစားတိုင်းစားတိုင်းမလှူဘဲနဲ့တခါမှမစားခဲ့ဘူးလေဗျာလှူအောင်မယ်ပါတယ်လေသံဃာတော်တွေလှူအောင်မယ်ဒီမင်းကြီးဒီတော်ထဲမှာဘယ်ကသင်္ဃာတော်ရအောင်ဒီကွာမင်းနေသမအောင်တဲ့ဒီဥစ္စာငါငါတရားအလျော်စွာရမှာပါပဲတဲ့လူကပုဂ္ဂိုလ်မင်းစိတ်ကြလက်ချတာပြင်းမဆိုပြီးတော့အမြင်တော့မျိုးပုံပုံ ဆက်ရုပ်ကလေးပါလည်းပြင်မှာပေါ့ဘယ်အိုးခွက်ပါရှိနေဟိုမှာသုံးမကမရှိမှာမဟုတ်ပါဘူးအဲဒီတော်တဲ့ကသိတဲ့ကြီးကြီးဆက်ရုပ်ကြီးကြီးခုပြီးတော့ပြင်ရမှာပါပဲဒီလိုနဲ့တူပါရဲ့ဆိုဘုန်းကြီးစဉ်းစားကြည့်တယ်သူစားတယ်တော့မပါဘူးပေါ့လေဒါကအလျော်ဒီလိုပဲစဉ်းစားရမှာအဲဇွန်နေကနေမင်းဆိုပြီးတော့ကျွေးရှူပဲလိုက်ကြတော့ဘယ်ရနေမှာလဲဒီမှာဗကာမြပဲရမယ်လို့အဲဒါဆက်ရွက်နေလူပြင်ရမှာအဲဒါပြင်ပြီးတဲ့ခါကျတော့ကျဲပွားတဲ့ တွေးကြော်ပါတယ်။ဆုံးမြတ်ပြင်ပြီးပါပြီ။ရှင်ဖျားတော်အလူကလူကံမဲ့ဆုံးလူကံပဲကြွတော်မူကြပါတော့ကဲပြင့်လိုက်သွားတယ်ပညာရှင်နဲ့တော်တယ်អော်ပြီးတော့ပြင့်လာတယ်။သုံးညီတယ်နဲ့អော်ပြီးတော့လည်းပြင့်တယ်။ရှင်ဖျားတော်ဆုံးပြင်ပြီးပါပြီဗျာ။ဆုံးလူကံကြွတော်မူကြပါ။ပညာရှင်ဘုရားကဇာဘိညာနဲ့ပြည့်စုံတဲ့ညာနာမထေရီကလည်းရှိတယ်။ ရှိပြီးတော့လည်းအများအားလည်းဒီလိုနှလုံးသွင်းနေပါလိမ့်မယ်။အများအားနှလုံးသွင်းပြီးတော့နေလို့နှလုံးသွင်းတဲ့ပုဂ္ဂိုလ်ကလည်းနှလုံးသွင်းနေမှာပေါ့လေ။ဒါကြိုလည်းကိုယ်တရားနဲ့ဒီကိုအာရုံလာကြည့်မှာကြိုလည်းလောကကိုအပန္နိဖန်အသုပါဒဝိသင်းတို့ဘောဝယ်ရလက်နေမှာလည်းအပန္နိဖန်နေတာလေ။အဲဒါလိုပဲသူဒီလိုကလည်းလောကအကြောင်းနေနဲ့အပန္နိပါတွေစဉ်းစားသိမြင်နေတာတွေလည်းရှိမှာပေါ့။ဒါတော့ဘောရမကဆိုတဲ့မထေရကြီးကကြားတယ်တဲ့သူအပင်မြင်တဲ့တခါလေသူကအခုဒီမှာ လောကအကြောင်းကအထူးတွေဆိုလို့ရှိရင်ဘယ်ဝရံလက်ကဘာမိတယ်ပါပြောတာလို့ပေါ့လေသူကတခါဒိဗ္ဗသောတာပင်ကြီးသူကမိတာပေါ့သူတာကမြင်နေဒီပွဲမှာကျုံးလို့တော်တဲ့ရောက်ပြီးတော့နေသားစရာမရှိလို့တယောက်တည်းသမင်းတုပ်ကလေးကိုသမင်းတုပ်ဆိုသမင်းညာတော်တော်မကောင်းတဲ့ဥစ္စာပါပဲသမင်းညာသမင်းတုပ်ကလေးကိုအဲ့ဒါလေးကိုလေးဥဆွဲပြီးတကလားဝေတယ်ဒေဘုံဝေပြီးတော့သူသွန်းစုမလို့သူပြင်လာတယ် အဲဒီဘောရကသောရမကမရှိရဒီကြီးကနေပြီးတော့တိတ်တာဆိုလည်းမတည်ဘူးသုံးပါသုံးပါဘောရီမာတုမဟာတိတ်တာဆိုပြီးတော့အင်္ဂုတ္တသက္ကရာမှာပြရတယ်ဒီဟိုမဟာဝင်ကတော့ဒိဋ္ဌာတန်ညပါပဲအဲဒါဒိဋ္ဌာဟိုတူတူတူတူရေးထားတာပေါ့အင်းငုတ်တို့ထကတာကတော့ဗောဓိမာတု ငါဒိဋ္ဌဆိုပြီးတော့ဒီကနာမည်ကြည့်ကြည့်ပဲကြည့်တာဒိဋ္ဌမကြည့်ပဲတူတူပဲမှိုင်လည်းကောင်းကောင်းပါပဲအဲဒီဒိဋ္ဌမကြည့်ကလူလည်းရဟနာမကြည့်ရဘူးသံပင်ကြီးနဲ့တခါလဲကြွတယ်ရုပ်ကင်းနဲ့တခါလဲကြွတယ်မမြင်ရဘူးကြွတယ်ဝဏနာရောက်မှဟိုမှာသုံးရရနေတာတွေ့သုံးရရနေတာတွေ့တော့မှသုဒ္ဓကမင်းမြင်ကြီးရအေးပြောဘူးလားလည်းဟိုမှာကြွတာပါဘောငါ လူပါပုဂ္ဂိုလ်ကြီးကြည့်ပါတယ်လို့ပြောတယ်ကောလောင်းလိုက်ပါလောင်းလိုက်ပါဆိုပြီးတော့သူကပထမကတည်းကသွန်လူဝေးရရည်ရထားတဲ့ပုံကတဘုံသူစားဖို့ပုံလည်းပဲသူကစဉ်းစားအင်းငါလေးစားတယ်ပဲငါစားပြီးတော့ကြသေးမှာပါသူပါသူကသူလည်းမှပဲဆိုပြီးတော့သူစားဖို့ရတဲ့ခါကျသူလည်းကနှစ်ပုံမစားဘူးဆိုပြီးနောက်သူကလူလိုက်တော့သူ့အမ စိတ်ဓာတ်မကလည်းသူ့ပုံလေးကတော့စားဖို့ရတယ်ခြေးတာပေါ့လေ။ငါလည်းပဲငါအရှင်သခင်ကမစားဘဲနဲ့ငါတယောက်တည်းစားနေတယ်မတိုးငါလည်းလူမဖြစ်တော့မှာဆိုတော့သူလည်းပဲသူလည်းရတာသူလည်းတော့မြင်းကလည်းမစားဘူးလို့ပြောမြင်းကြည့်လိုက်တော့မြင်းကလည်းစားဖို့မရဘူးသူလည်းသူချင်းမုံရတယ်ဆိုပြီးကဲကွာမြင်းမြင်းတွေတွေးပါအတူအထူးပါဘူးဆိုပြီးဒီနဲ့ဒီလိုဆိုပြီးတော့ဒီကလည်းသူသူလိုက်တာပဲလိုက်တော့အဲ့ဒီမှာဒီသားမတွေကလည်းပဲ တကောအိဒီပါနဲ့ကောင်းကင်ကပဲကြွသွားတာဆက်သွားတာလည်းပဲဟိုမြင်အောင်လို့ဖြန့်စင်းတဲ့လောကဝိဝရဏဆိုတာကြီးတယ်မြင်အောင်လို့အဘိညာဉ်နဲ့ဖြန့်စင်းနိုင်တယ်မြင်အောင်လို့အဘိညာဉ်နဲ့ဖြန့်စင်းနိုင်ရင်ဒီခါလဲကြွသွားတယ်အကုန်လုံးမြင်ရတာပဲဘူကလာဟိုဘယ်ကိုတည်းကြတယ်လို့ဒီမှာပေါ့သူကဟိုကတော့အစ်စ်ပဲဒီဥစ္စာကတော့အတူပါတယ်လို့ဆိုတာဒါကတော့တချို့ဟိုနေနေကားတွေပါတယ်နေကြီးပြီးဘုံတော်တို့ရိုက်တာတယ်ဒီပါရဲဟိုမှာရှိတဲ့ပုံကိုယ်တွေတော့အဟုတ်လို့ထင်ရအောင်သူတို့လည်းတော်တော်နေနေလို့ရှိတယ်သူတို့ သူတို့လည်းပဲဒါဟိုလေလောကအဖြစ်နေပေါ်လေသူတို့လည်းသူတို့လည်းတော့တတ်နိုင်တဲ့ပုဂ္ဂိုလ်တွေလည်းတရားတရားပြောက်တော့လုပ်တတ်ကြပါလားအဲ့ဒါဘုံမှာတော့အစ်စ်ပဲတခါလဲဘယ်လောက်ညူကြကောင်းမှာပေါ့ကွာ။ဘုံဝင်ကကြွားပြီးတော့တယ်ဆုံးသပိနဲ့ဘုံကမြကြွားတယ်။သာသာတော့ပြည်ရင်ကြီးကျွန်းဆိုတာမှာသံဃာတော်တွေသံဃာတော်တွေအမြောက်အများသံဃာတော်တွေ900နဲ့သံဃာတော်900နဲ့ဖုံးဝေပြီးတော့ဖုံးမေးကြတာ။ အဲ့ဒါလည်းဆုံးရင်မကုန်တဲ့နည်းလည်းရှိတယ်သူကသူကဟန်ကြတယ်ဟိုကတကိုးတွေကသူ့ကိုရှိတယ်ငါမင်းတကိုးတွေကတခါတည်းဒီကတပိထဲကနှိုက်သိနေမကုန်ဘူးဒါလည်းတော်သူရကြတာပဲရှားပါတဲ့ခါနဲ့တော့သိနေကြတယ်ဒီတကိုးတွေဟွန်းဒါလည်းနှိုက်ပြီးတော့ဝေးဝေးဒါလည်းအကုန်လုံးဝေးပြီးတော့ဖုံးမင်းလာတယ်ကွာမြင်ရတယ်မင်းကြီးလည်းမြင်နေရတာပဲသူတို့ကျင်နာတယ်လို့ပဲသူကဟိုဘုကလာဟိုတင်ပဲသူကြည့်တယ်လို့ဒီမှာပေါ့သူကျင်နာတယ်လို့မြင်နေရတယ်ငါလည်းဖုံးဖုံးဝေးပြီးဖုံးမင်း အဲမြင်းနေရကနေပြီးတော့ဒါကလည်းစတယ်သားနေတာကိုသူကသိသားနေတော့သူကသူ့ပြည်တယ်အောင်းနေတယ်အောင်းအငါလေးဖုံဖုံပြီးပြီးနည်းနည်းတော့ကြံမှုပါလေကြံလို့ရှိရင်တို့ဒီကြံစားရင်ရေကြမှာမယ်လို့သိကူးမိတယ်ဆိုတော့မိကြီးကတော်သားတယ်ကိုရပါတယ်သူကတော်သားတော်သားသိကူးပြီးတော့ဘာမထေရကသိပါတယ်သူသိကူးလည်းသိနေတာသိတော့မှအတ္တမအဲ့ဒီသိကူးသိတော့တခါတည်းကသဘိတ်ကိုပြန်လှုပ်လိုက်တာပေါ့ဗျာနဲ့လက်ကိုနဲ့ မင်းကြီးလည်းထဲရောက်စေဆိုပြီးတော့သွတ်လိုက်တော့တပိကကောင်းနေသူ့လူလိုသွားတာသူ့လူလိုသွားတော့မှဒီမှာဒုဒကနေမင်းကြီးလည်းထဲမှာရောက်တော့လည်းရောက်တာအဲဒီကနေပြီးတော့ဆွနေယူတဲ့သူတို့တကူနဲ့လောက်တာတော့မကုန်ဘူးပေါ်သူကအစအစကမှ၄ရောက်စားပဲဟိုမှာလည်းဝေပြီးအများကြီးတက်ကုန်ပြီဒါပေမဲ့ဒီထဲမှာသူတို့တခါလေဒီကနှိုက်နှိုက်ပြီးထုတ်ထုတ်ပြီးတခါလာကိုစားဖို့ရဝအောင်လည်းစားရတယ်ဟိုမှာ မင်းကြီးလည်းဝအောင်စားရတယ်အမလည်းဝအောင်စားတယ်မြင်းလည်းဝအောင်ယူရတယ်ပြည့်ပြီးတော့ကုန်းတော့မကုန်ဘူးဆိုတဲ့ဥစ္စာမကုန်သေးတော့မှအဲ့ဒီမှာသပိတ်မှောက်လိုက်မှကုန်သွားတယ်မှောက်လိုက်ရင်ကုန်သွားတယ်မှောက်လိုက်မှကုန်သွားပြီးသိကြောသုတ်ပြင်ပြီးတော့ဒီခါလဲအဲသူအပေါ်ယုံဝတ်တဲ့အပူပါဝင်ရပါတယ်အပေါ်ယုံဝတ်တဲ့ခြုံနေပေါ်တယ်ခြုံနေဟိုဒီတုန်းကဘုကလာလို့ပြီးနေပါတယ်လေဟုတ်ကုန်မရပါဘူးခြုံနေတယ်အဲ့ဒီပေါ်ယုံခြုံတဲ့တစ်ခုကိုသပိတ်တော့ဘွာချင်းနဲ့ ထည့်ပြီးတော့ဒါကြတယ်အဋ္ဌာန်ပြီးတော့ဒီသွေးဟာမူလာရင်မထေထံကိုရောက်ပါစေလို့ဆိုကောင်းငင်မြောက်ပြီးတော့ဒါကြတယ်အဋ္ဌာန်နဲ့လို့ရတယ်မင်းကလည်းပဲသစ္စာရှိတဲ့မင်းတကိုယ်ကြီးပါရှိတဲ့မင်းလည်းဖြစ်ရဟန်းတော်တွေကလည်းပဲဘိညာဉ်နဲ့ပြည့်စုံပြီးတော့နေတဲ့အခါကလာဆိုတော့အဲအကုန်လုံးမိမိတို့ဒီဝယ်တဲ့အကုန်လုံးကြီးမြောက်နေတာပါပဲဒီကသတိကမြောက်ပြီးဒီကံပြုလိုက်တဲ့ကသတိကပုံမှန်ဒီနေ့စီကိုလည်းကြံသွားတော့အဲ့ဒါတွေအကုန်လုံး နှလုံးသားပြေကောင်းတာပါသူကနောက်အဲဒီကနေပြီးသူနန်းတော်တွေပါလေပြန်ရောက်ပြန်ရောက်သွားပြီးတော့နောက်တော့လည်းပဲညီတော်နောင်တော်တွေတခါပြန်ပြီးသိပြလို့သူနောက်ကနိုင်ပါလေအဲနောက်ကနိုင်တော့နောက်ကနိုင်ပြီးတဲ့နောက်ဆိုတော့စစ်တူကြီးတွေပါလေလုပ်ယူပြီးတော့သူတို့လည်းချင်းချင်းတဲ့ပါလေဘာမှလည်းမဖြစ်ပါဘူးသူကဘာမှလည်းဖြစ်တော့ကြအကြောင်းလည်းမရှိပါဘူးနောက်ကြတော့မှသူ ပြေလာတာချင်းမင်းကိုသူတိုက်တာကိုတော်တိုက်ယူတာကအဲဒီဒီဆက်ချစ်တီတော်ဆိုပြီးတော့မြို့မြို့တွေနေမှာပေါ့ဆက်ချင်းမြို့နေမှာပေါ့ဒီလိုကျုံးမှာဒါတွေကြီးကအကြီးအကျယ်ပဲပြောကြဟောကြလုပ်နေကြတာတွေပါသို့တော်လည်းခုကာလစစ်ကြီးတွေနဲ့ကြီးမယ်ဆိုရင်တော့ဒါကလေးကစားပြကြီးကြလို့နေမှာပါသေးသေးလေးပါပဲပြောပါတော့ပါဘူးဒါပေမဲ့ဟိုခေတ်တုန်းကတော့ဒါလောက်လောက်ရတာကိုသုံးတောင်ပုဂ္ဂိုလ်မလုံးနိုင်ဘူးဘုံမှာရှိတဲ့ပုဂ္ဂိုလ်မျိုးအောင်ရနိုင်တယ်ကြွားတယ် အဲဒီကနေဒီဘုညုံလုံးအောင်မြင်ပြီးတော့သူမင်းဖြစ်မင်းဖြစ်ပြီးတော့ကုသိုလ်ကောင်းမှုတွေလည်းအများကြီးပါပဲသာသနာတွေလည်းအများကြီးပြုသွားပါတယ်အဲမဟာသီရိကြီးဆိုတာကိုတချို့ဘုရားဥသောတဲ့ပုဂ္ဂိုလ်တွေမှာရောက်တွေ့ပါတယ်မဟာသီရိကြီးဆိုတာဘုရားဥသောတဲ့ပုဂ္ဂိုလ်တွေယူရတာမျိုးမှာမဟာသီရိကြီးပူကြအဲဒီမဟာသီရိကြီးကသူတည်ခဲ့တာအဲဒီသူတည်ခဲ့တဲ့မဟာသီရိကြီးကမပြီးသေးဘူးနောက်ဆုံးကြတော့ယောဂဆွဲပြီးတဲ့ကလာသူ့တွေကိုရချင်း နာသံလို့ရှိရင်ကြီးလာတဲ့ခါမှာအဲဒီမာဇီရီကြီးကြီးပါမှာပဲသူထားပြီးတော့တရားကျမ်းကနေယူဖတ်သေဆဲအဲတရားကျမ်းကနေယူဖတ်သေဆဲခြင်းကုသိုလ်ကောင်းမှုသိရင်ကိုဖတ်ကြတယ်မာတရားကနေကုသိုလ်ကောင်းမှုသိရင်ဖတ်ကြရှင်မင်းကြီးပဲခါကာလကဘယ်လိုကုသိုလ်ကောင်းမှုတွေပြုခဲ့တယ်ဘာသာတော်တွေဘယ်လိုဆွံ့ကျွေးခဲ့တယ်ဒီရောကြီးဘယ်လိုတည်ခဲ့တယ်အကြောင်းတွေဘယ်လိုဆောက်ခဲ့တယ်ဘယ်ကြောင့်ဘယ်ကြောင့်စသည်ဖြင့်သူကောင်းမှုသိနေတောက်ထားတာပဲ ရောက်ပါတော့ဖိုင်ရင်ဖိုင်ပြီးဟောကွာဖြေပါအောင်ဖြေပါအောင်ဖြေပါအောင်ဖြေပါအောင်နဲ့ဖိုင်တယ်နောက်ဘယ်ရောက်သွားလဲဆိုတာဒီသတိစီရောက်ဒီမင်းကြီးတခါလုံးကညီတော်ဒိဋ္ဌနဲ့သူလနိယအင်္ဂနာဆိုတဲ့ကွေးမြင်မှာစစ်ပွဲကြီးဖြစ်ကြတယ်ဒီခင်းညာပြီးတော့လည်းဒီတော့အရှင်မင်းကြီးကစစ်ကျုံပြီးတော့မြင်းမစီးပြီးတော့အမတ်တယောက်နောက်ပါနဲ့ဒိဋ္ဌအမနောက်ပါနဲ့ထွက်ပြီးတော့ပြေးရတယ် အဲဒီခါတော့တော်တဲ့ရောက်တော့ရှင်မင်းကြီးကိုစားပြန်ပြီးတော့ဆာလောင်မှုသိတယ်အဲမကပါလာတဲ့သမင်းတုပ်ကလေးတယောက်စာလေးကိုလေးပုံပုံပြီးတော့စားမယ်လို့လို့တော့အဲတန်ဃာတော်တွေကိုဆွေးကြော်လိုက်တော့ကိုသိဒ္ဓမတိအောင်းငင်ကကြွလာပြီးတော့ဆုံးခံတယ်အဲဒီဆုံးကိုတန်ဃာတော်တွေပြီးရင်ကိုကြုံမှာညာတော်တွေနဲ့ဝေပြီးတော့ဖုံးမေးတယ်အဲဒီလိုသူကိုရှင်မင်းကြီးသူခဲ့ရတယ်လို့ဆိုပြီးတော့ဖိုက်တယ်ဟောလိုက်တော့တယ် သုဒ္ဓကမင်းမင်းကြီးအမှန်ကိုအားရဝင်လာရှိတယ်။ဟိုရှင်းရှင်းကဖတ်ခဲ့တဲ့ရှင်းနေဟာသင်္ဃာတွေထောင်လိုက်တောင်းလိုက်ထူထောင်ခဲ့တာတွေလည်းရှိတာပေါ့လေဆုံးနေအများကြီးဟောခိုးလိုက်ခိုးလိုက်နေဘယ်ဒီဥစ္စာလေးဘာခိုးတာမလဲဘာမှမဟုတ်ဘူးလား။ထောင်လိုက်တောင်းလိုက်အများကြီးထူထောင်ခဲ့ရတယ်ရှိတယ်။ဒီအကြောင်းကြီးကံကြီးတွေလူခဲ့ရတယ်ရှိတယ်။စီရီကြီးတွေတဲပြီးထူထောင်ခဲ့ရတယ်ရှိတယ်။အများကြီးပါပဲ။ဒီမတော်နဲ့အမှန်အကြီးကျယ်ကြီးတွေထူတာ။အဲ့ဒါတွေကသူ့စိတ်ထဲမှာအားရပါရမရှိသေးဘူး။အဲ အာရပါရမရှိသေးဘူးတဲ့ဒီဟာလေးကြားတော့မှတခါတည်းအာရပါရပြင်လာအင်းတော်တော်တော်တော်တော်ပြီးဆိုတယ်ဒါလည်းဒီကမှာအဲနတ်ကြီးကနာယထာတွေကလည်း၆ဆင်းဆိုင်နေဆိုတော့သူတွေကနေကြတော့နတ်ကြီးကနာယထာတွေကလည်းကုသကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေလာပြီးကြိုးရဆူကြတယ်ကြိုးရဆူကြတယ်သုနာဘုံရောက်အောင်အဲသုနာပြည်ရောက်အောင်သုဌာနာရောက်အောင် ုံမှရှိတဲ့ပုဂ္ဂိုလ်တွေရောက်လာလို့ရှိရင်ဖြင့်အဲဒီဘုံမှရှိတဲ့ပုဂ္ဂိုလ်ရောက်လာတဲ့နတ်ပြည်စီကားတာကိုအဲဒီမှာဘုံကဘုံကအားလျော်စွာနတ်ဘုံမိမာလေးအပြည့်ပြည့်ဖြစ်တယ်ပြီးတော့လည်းဒီလိုဘုံမှရှိတဲ့ပုဂ္ဂိုလ်ကသူခေါင်းဆောင်ကြီးဖြစ်မှာပေါ့ဟုံးမှာခေါင်းဆောင်ကြီးဖြစ်မယ်သူကအများနာပြည်ဆန်းသာအောင်လို့ဆောင်းချောက်နေတဲ့ပုဂ္ဂိုလ်၊ကူညီနေတဲ့ပုဂ္ဂိုလ်ကြီးဖြစ်မှာပေါ့ဒီတော့ဘုလိုနိုင်ပါစီကားရေးတို့တို့ကလည်းပဲအခုကာလနိုင်ငံကြီးတို့ပဲအဲနိုင်ပါစီကားရေးတို့တို့ကလည်းပဲကုသကောင်းမှုရှိတဲ့ပုဂ္ဂိုလ်လာကြည့်ရတာ အခုလည်းကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေပြင်လွယ်နာပြည်တွေကလာကြုံကြမှာပဲကုသိုလ်ကောင်းမှုမရှိတဲ့ပုဂ္ဂိုလ်တွေလာကြုံမှာမဟုတ်ဘူးလားတော့အဲဒီတော့ကြုံပြီးတော့နေတော့ဘယ်ဟာဘယ်ပုံကောင်းဆုံးလဲလို့မေးတဲ့အခါမှာသုဒ္ဓနာဘုံကပြင်ဘုရားလုံးတော်တွေနေရာကောင်းဆုံးပဲဆိုတဲ့အဒီနာဘုံပဲသူသိညွတ်ပြီးတယ်ကလားအဲဒီကသုတေတိသုဒ္ဓနာဘုံရောက်တော်တဲ့အကြောင်းပါပါတယ်အဲဒီအထုပ္ပတိမှာအခုဒေသနာနဲ့စပ်ပြီးတော့စဉ်းစားဖို့ရမှတ်သားဖို့ရကတော့ ဖောင်းပါတဲ့ခါကာလရှားပါတဲ့ခါကာလအဲဒီလိုခါကာလမှာခဲခဲရင်းတူရတဲ့လူပါမျိုးဒါသူကျဲပိကလာပြင်စဉ်းစားဆင်ခြင်လိုက်လို့ရှိရင်ဝန်သားကြအကောင်းဆုံးပဲသိညာလေးလည်းဝန်သားကြကောင်းတာတော့ကုသကောင်းမှုဆိုဘယ်ဟာဖြစ်ဝန်သားကြကောင်းမှာလဲအဲဒီလိုဟာကပို့ပြီးတော့ဝန်သားကြကောင်းတယ်ပီတိပံဝန်သားတွေဖြစ်တတ်တယ်ပေါ့အဲခဲခဲရင်းရင်းကိုသုံးသာဝေရသုံးမူရာလေးခဲခဲရင်းရှားပွေထားတာလေးကိုစိတ်ပါလဲပါနေဝမ်းမြောက်ဝမ်းသာနဲ့ သူလည်းရတာလည်းများရှိလို့ရှိရင်အဲ့ဒါလည်းများစဉ်းစားလိုက်ရလို့ရှိရင်ယူတိပံမူတာလည်းများဖြစ်တတ်ပါတယ်ဘယ်လိုမှမကြည့်ရင်လည်းသိပညာတွေပေါ့လေသိပညာတွေအာမလူသားတတ်တာတွေကိုစဉ်းစားမှာပေါ့သူများတွေမလူနိုင်တဲ့လူကိုတောင်းဖို့ခဲရင်တဲ့ဥစ္စာတွေကိုငှားမှာလူကတမ်းမရပြီဘယ်လိုပဲဒီဘာတွေကျူပေးရတယ်ပေးရတယ်အစွန်ကျဲခဲ့ရတယ်သတင်းသုံးပေါ်တွေနဲ့ဝေချမ်းမြေကလာသုံးဆောင်ခဲ့ရတဲ့စသည်ဖြင့်စဉ်းစားလိုက်ရင်ပိဋိပါမှုတွေဖြစ်တတ်ပါတယ်တဲ့ဒါသာဂတုပတိခေါ်တယ်ဒါကြောင့် စေတနာသုံးစုံသီလကုံသွန်မုံအောင်မိပါတဲ့ဒီဘက်ကတော့ပြီးတော့ပါတယ်။ကျိုင်းကျင်ကဲကိုကြိုးကြအောင်လို့စေတနာသုံးစုံသီလကုံသွန်မုံအောင်မိပါ ဝတာနုသတိဗုဒ္ဓနုသတိဓမ္မနုသတိသံဃာနုသတိသီလနုသတိသာဂနုသတိတရား၅ခုဒေဝတာနုသတိ၆ခုဒေဝတာသနတ်ပဲအနုသတိကအောင်းနေတာနတ်တွေကိုအောင်းမိတယ်လို့အဓိပ္ပာယ်ရှိတာပေါ့ဒါပေမဲ့လို့နတ်တွေသက်သက်အောင်းမရမှာမဟုတ်ဘူးနတ်တွေဟာဘာဖြစ်လို့နတ်ပြရတယ်နတ်ပြရဝတယ်လဲဆိုရင်ကုသိုလ်ကောင်းမှုတွေရှိလို့ဒါကသီလသုဒ္ဓသာကပညာ အဲဒီကုသိုလ်ကောင်းမှုတရားနဲ့ပြည့်စုံလို့ကံကံကြည့်ယုံကြည်သလားတရားရှိတယ်ဒနာသုံးပါးယုံကြည်သလားတရားရှိတယ်အဲပြီးတော့သီလတွေနဲ့ပြည့်စုံတယ်မြတ်စွာဘုရားတရားတွေကြားဘူးနာဘူးတဲ့သုတပြည့်စုံတယ်သွန်ကျဲပေကသုဒ္ဓမှုဒါနကုသိုလ်ပြည့်စုံတယ်ပညာဝိပဿနာပညာမျိုးသုံးဖို့သုတမြတ်စင်္ကြန်မြတ်ပညာမျိုးအဲဒီပညာတွေနဲ့ပြည့်စုံတယ်အဲဒီကုသိုလ်ကောင်းမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကနတ်ပြည်ရောက်လာတယ် ဒီကျုပ်ကသရာပြသက်တယ်နဲ့ဆရာတရားတန်ခါယတနာ၃ပါးကိုယ်ွယ်သရဏဂုံလောက်နဲ့ရောက်တယ်လေရှိတယ်။ဒီကျုပ်ကသရာနဲ့သီလနဲ့ပြည့်စုံလို့ဒီကျုပ်ကလည်းသရာသရာသီလစာကဒီကျုပ်ကလည်းသရာသီလသုဒ္ဓစာကဒီကျုပ်ကလည်းသရာသီလသုဒ္ဓစာပညာ၅ခုပေါ်တယ်အဲဒီလိုပြည့်စုံတဲ့အတွက်နတ်ပြည်ရောက်နေရတာပေါ့နတ်ပြည်လောကရောက်တဲ့ပုဂ္ဂိုလ်တွေကအလကားရောက်ရတာမဟုတ်ဘူး။အခုခီးသွားခြင်းလို့ရှင်ချင်းရင်ခီးစိတ်ဆိုတာကြည့်ရတယ်။ဒီခီးစိတ်မရှိဘဲနဲ့ဆိုရင်လမ်းလျှောက်ရှင်သွားမှာ အဲ့ဒါသိဝေးတဲ့နေရာတော့သွားလို့မရှိဘူးမိမိတော့သွားလို့ရှိတယ်သိဝေးတဲ့နေရာဆိုရင်ဘယ်သွားနိုင်မလဲကိုယ်နိုင်ငံဒီနိုင်ငံဆိုလို့ရှိရင်စီစီကြောက်သွားဖို့ရပဲဖြစ်နိုင်တယ်ကွာဒီစီဂျုံတော့ရှိမှာအဲ့ဒါတော့ပဲနာပြည်ရောက်ချင်းလို့ရှိရင်ပြင်နာပြည်ရောက်ဖို့ရဒီစိတ်တွေသူကဘာတွေလဲဆိုဒီကုသိုလ်ကောင်းမှုတွေပဲဒါတိလသုရစာပညာတွေတဲ့ဒါတွေများများရှိတယ်လေဟိုနာပြည်လောကတွေမှာအကြည်ညာများရောက်ကြာကြာတည်နိုင်တယ် ဒါပြည်စဉ်နဲ့အကြီးကျယ်တွေနဲ့ပြည်စုံပြီးကြလာနေတယ်တဏ္ဍာနိုင်တယ်အဲဒီသရဗလာသုရသာဂပညာတွေကနတ်ပြည်မှာသာရှိသလားမိမိမှာမရှိဘူးလားလို့စဉ်းစားကြည့်ရမှာအဲသရဗလာသုရသာဂရှိတဲ့ပုဂ္ဂိုလ်တွေဝန်သားပြန်လာကောင်းတယ်နတ်ပြည်ကြောင့်နတ်ပြည်ရောက်ကြောင်းရှိတဲ့ဂုဏ်တွေကလည်းပြည်စုံနေတာပဲငါလည်းသရဗျာရှိတယ်တရားတရားသာငါယုံကြည်တယ်ကြီးညိုတယ်ခံခံရိုးရည်ယုံကြည်တယ်ကြီးညိုတယ်ဒီလာလည်းပဲငါဆောက်ချက်ထားလို့လုံးယုံနေတယ်ကိုတရားထုတ်နေတဲ့ပုဂ္ဂိုလ်ကသူပြောကြမလို့ဒီလာကသင်ကျင်းနေတယ် ဒါသီလသုဒ္ဓဘုသူရလည်းပဲကြားဘူးတရားတွေကြားနာဘူးဒါပြည့်စုံနေတာသာရစင်ကျပိကမှုလည်းထည့်ပြလို့ပဲရှိနေတာပညာကတော့ခုလောလောဆယ်အားထုတ်နေတာအမှန်ကောင်းတာဝိပဿနာနည်းနဲ့သုဒ္ဓမြတ်စိန်တာမြတ်တွေမဟုတ်ဘဲနဲ့ဘာဝနာမြတ်ဆိုတာကိုယ်တိုင်ကိုဒုတိယနာတရားတွေကိုရှုမှတ်ပြီးတော့ရှုတိုင်းရှုတိုင်းတခါလေရှုပါသားတွေတွေ့လာတာပါပြောတာရှုတိုင်းရှုတိုင်းဟာတခါလေဒုတိယနာတရားတွေပြီးတဲ့နာမယူပပိစ္ဆရာဉာဏ်တွေရှုလိုက်လို့ရှိရင်ရှုစရာအာယုံက ရုပ်သူ့ပြီးနေတဲ့စိတ်ကနာမှလိုက်ရင်ဖောင်းတယ်မှလိုက်ရင်ဖောင်းတာကရုပ်ပြီးတာကနာဖောင်းတာကရုပ်ပြီးတာကနာဖောင်းတာလည်းပြီးတာများငကုန်းတကူကွဲပြီးတော့ရှင်းတယ်ဖောင်းတာကလည်းပြီးတာမဟုတ်ပြီးတာကလည်းဖောင်းတာမဟုတ်ဘူးအဲမတိုင်းမတိုင်းမှတ်စရာအာယုံနဲ့မှတ်ပြီးတဲ့စိတ်မှတ်စရာအာယုံနဲ့မှတ်ပြီးတာပဲရှိတာပဲဆိုတော့ပြီးနေပညာလေးကိုအဲဒါဒီယုံနာတွေကလည်းမတိုင်းမတိုင်းဖြစ်ပြီးရင်ကြောက်သွားရင်ဖြစ်ပြီးကြောက်တယ်မမြဲတာတွေပြီးနာသိခဲ့တယ်ဒါက သာဝေကျမ်းကဘုသူဒ္ဓတွေနဲ့ဘယ်လိုပဲသင်္သာတာတကယ်မရှိရင်မသိဘူးအေးပြောဟောကောင်းလို့သူကသူပြောတာပြောနေမယ်တကယ်တော့မသိဘူးကိုယ်တိုင်ကြီးမဟုတ်ဘူးလို့ကအဲစဉ်းစားသင်ញင်ပြီးတော့သူကပြောဟောပြီးတော့နေတယ်ကိုကကိုယ်လည်းပညာတွေလို့တက်သိနေကြတယ်မှန်ကတော့အဲ့ဒါပညာအစ်စ်တွေမဟုတ်ဘူးဒါတွေကသူကစဉ်းစားရတယ်ဝိကျက်တွေဝိတဝိသရနဲ့စဉ်းစားသင်ញင်ပြီးတကလားသူသိတာတယ်ပညာတွေပဲ ။ဒါလည်းကဒီလိုယူတရားနာတဲ့အနိစ္စဒုက္ခနာတာပြောထားလို့သူပြောတဲ့အတိုင်းမှန်းစပြီးတော့သိတဲ့ထင်ထားတာတွေးထင်ထားတာကိုယ်လည်းသိချာသိတာမဟုတ်ဘူး။အခုဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးတွေရှိလို့ပြလိုက်ရင်ပြလိုက်ရင်ပြလိုက်ရင်ပြလိုက်ရင်ဒါဘယ်သူမှပြောလို့မဟုတ်ဘူး။ဆရာကပြောလို့လည်းမဟုတ်ဘူး။စာကပြောလို့လည်းမဟုတ်ဘူး။ဘယ်သူမှအာနာလို့လည်းမဟုတ်ဘူး။သူ့ဟာသူကိုတွေးနေတာ။ဖြစ်ပြီးကြောက်ပိုင်းဖြစ်ပြီးကြောက်ပိုင်းဖြစ်ပြီးကြောက်ပိုင်းမမြဲတာတွေတွေ့နေ။ညောင်းတယ်ညောင်းတယ်ဟုတ်လားညောင်းတာတွေမှန်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 ကျိုးစားမမှလို့မပြည့်စုံတဲ့ပုဂ္ဂိုလ်တော့လည်းရှိပါတယ်အဲဒါကြောင့်မို့ဒီယုံနာလေးကိုအမှန်တိုင်းသိရတယ်အမှန်တိုင်းမှလည်းအမှန်တိုင်းသိတယ်ဖြစ်ပြလို့မမြဲတာတွေအမှန်တိုင်းသိတယ်မမြဲတာပြီးတော့ဆင်းရဲတွေပဲပုဂ္ဂိုလ်သားတော်မှုတဲ့သဘောတရားတွေအဲဒါတော့မှဆိုရင်အကောင်းလိုက်ထင်နေတာတစ်သက်လုံးတစ်ဘဝလုံးတည်းအသက်ရှင်နေတယ်အကောင်းလေးမှနေတာရှုရှုနေကြလဲရှုတာကွာအကောင်းလေးမှနေတယ်အမှန်နေကြမှတ်တာအကောင်လေးမှတယ်။သင်္ချင်းနေသင်္ချင်းသားအကောင်လေးမှငါပဲလို့ထင်တယ် အခုတော့ရှုလိုက်တိုင်းရှုလိုက်ရင်ကြောက်တိုင်းရှုလိုက်ရင်ကြောက်တိုင်းရှုလိုက်ရင်ကြောက်တိုင်းဆိုရှုတာရောကိုယ်ကမမြဲပဲနဲ့ဖြစ်တယ်ကျလိုက်ကျလိုက်ရှင်းတော့ဘယ်ပုဂ္ဂိုလ်သားတော်အကောင်ရှိမလဲအဲ့ဒါဝိပဿနာရှိတဲ့ပုဂ္ဂိုလ်ကိုယ်တိုင်ညာနဲ့ရှင်းပြီးအတ္တမရှိတာကိုသိရတာမှန်ကောင်းပါလေတချို့အစအတ္တဆိုအဟုတ်ကိုရှိတယ်ပြောလို့ပြောတယ်သူအတ္တဆိုတာရှိနေတယ်ဒါနဲ့ရှိပါလေရှိရင်ရှိရင်သူကသူကိုယ်သိမှုမှာပေါ့ဆို အဲသူညာမိုင်းရောက်လာတဲ့ခါကျတော့သူပြောလာအတ္တရှိသေးရလားဆိုမရှိတော့ဘူးတဲ့သူကဖြစ်ပြီးကြောက်လို့မမြဲတဲ့တရားတွေပဲဖြစ်လိုက်ကြတဲ့တရားတွေပဲရှိတယ်အတ္တမရှိတော့ဘူးဆိုပြီးတော့သူကသူပဲသဘောကျပြီးရှင်းလာတယ်အဲ့ဒါကိုယ်ပိုင်ကြည့်တဲ့ညာလေမနာဘုဒ္ဓမှာလေဒါငွေနဲ့ပေးဝယ်လို့မရဘူးအဲ့ဒီနရာတိလပုဒ္ဒဆရာပညာတွေနတ်တင်ကြောင့်ဖြစ်တဲ့ပညာတွေနတ်တင်ကြောင့်ဖြစ်တဲ့တရားတွေတဲ့သူတို့မှလည်းရှိတယ်ငငါမှလည်းရှိနေတာပဲတဲ့ဒါကနတ်ဖြစ်ရင်မကပါဘူးမာနနိဗ္ဗာန်လည်းရောက်နေတဲ့တရားတွေသူကရှင်းတော့မြင်နေတယ် အဲဒီရာဘိနပိဋကစာကပညာဆိုတဲ့သူတော်ကောင်းတရားတွေဟာနတ်ပြည်ကြောင့်တရားတွေပဲနတ်ပြည်ကြောင့်လည်းပုဂ္ဂိုလ်သားဒီသူတော်ကောင်းတရားတွေနဲ့ပြည့်စုံနေကြောင်းတရားတွေငါမှလည်းဒီသူတော်ကောင်းတရားတွေပြည့်စုံနေတာပဲလို့စဉ်းစားလိုက်ရင်ဟောမယ်သူကသိကဝန်သာစီအတက်စီရည်ရင်မကောင်းတယ်အဲဒါကြောင့်အဲဒါလည်းပဲပီတိပမောဇဖြစ်တတ်ပါတယ်တဲ့ဒါကြောင့်နတ်ဖြစ်ဖွယ်စုဆိုပြီးပြန်နတ်ဖြစ်ဖွယ်စုတွေလည်းသိမြင်ပါနတ်ဖြစ်ဖွယ်စုဆိုတာ နတ်ဖြစ်ကြောင်းဖြစ်တဲ့သီလသမာဓိနတ်ဖြစ်ကြောင်းဖြစ်တဲ့သရသီလပုဒ္ဒစာရပညာတွေဒီတရားတွေပေါ်တယ်ဘုရောမြတ်တွေကုသိုလ်တရားတွေပါပဲတို့ကျိုးဆိုရင်သရသီလဘာဝနာမှတ်ထားတယ်ပြီးတာပါပဲဟောနောက်တစ်ခုကဒီမှာလည်းတော်တော်ကြာသွားပြီးအောင်မှသိငြင်းရမှုတဲ့ဥပဒမနုသတိရောနာဖြစ်ဖွယ်စုငြင်းရမှုဥပသမကိလေသာငြင်းရမှုကိုလည်းဆင်ញင်ပါတဲ့ဒါကတော့ကိုယ်ငြင်းမှုရှိမှပြင်မှာသူကတော့ကိုယ်ငြင်းတာကိုဆင်ញင်မှုပြောတာ ကိုမှတရားနှလုံးသွင်းအားထုတ်နေလို့ကြီးကမငြိမ်းမှုတဲ့ကိလေသာတွေကိုငြိမ်းနေတာတွေကြီးတာကိုတော်လေးအားထုတ်မြင်တော့နည်းနည်းနည်းနည်းတော့ရှိတယ်ကြီးကသူတို့ဉာဏ်ဖြစ်တဲ့ကိလေသာတွေကကိုယ်မဖြစ်ဘဲနဲ့ငြိမ်းနေတာတွေတော်တော်လေးအားထုတ်မိတဲ့အခါကျသိကလေးကတော်တော်သိမ်မွေ့သွားငြိမ်းတယ်အဲ့ဒါလေးတွေကျန်းစင်နေလိုက်ရင်လည်းအားရကြမှာကောင်းပါလေအဲ့ဒါကိုရှိလို့ရှိရင်မရှိရင်တော့လည်းပဲအဲသူများရှိတာတွေစင်နေမှဖြစ်တော့မယ်အဲ့ဒါကတော့လည်းတည်ပြီးပြီးပြီးမှမဟုတ်တာဖြစ်ဘူးကတည်တော့မလွယ်တော့ဘူး Anya ma bia ya na boma giira adoglir nye bụ ddayao la pila aos bdara anya i adaala koi ro maya ihe i ro eri ihe ogro a a y azụ ကိလေသာတွေဖြစ်ပဲနဲ့ငြိမ်းနေတာရှိပါတယ်အဲ့ဒါလေးသင်မြင်လိုက်လို့ရှိရင်သီရိပံမှုဆိုတာဖြစ်ပါတယ်အခုတော့တရားထုတ်နေတဲ့အခါကလည်းအာထုတ်ဆဲမှာအရင်တော့ဖြစ်တဲ့စိတ်မျိုးတွေမဟုတ်ပဲကျိုးလို့ကြားနေတယ်ကိုဖြစ်ပဲနဲ့သိမ်မွေ့နေတာလေးသင်မြင်လို့ရှိရင်တော်တော်လေးတော့ဖုဒ္ဒနာပါအဲ့ဒါလည်းဝန်သားလည်းကောင်းပါတယ်အဲ့ဒါဥပဒနာလို့သတိခေါ်တယ်ကိလေသာငြိမ်းအဲကဲကဲဒါလေးဆိုပြီးဒီကသိညာအောင် နတ်ဖြစ်ပွဲစုငြိမ်းအေမှုတွေ့ရှုအောင်မေပါနတ်ဖြစ်ပွဲစုငြိမ်းအေမှုတွေ့ရှုအောင်မေပါနတ်ဖြစ်ပွဲစုငြိမ်းအေမှုတွေ့ရှုအောင်မေပါနတ်ဖြစ်ပွဲစုငြိမ်းအေမှု ဖြစ်ပွဲဒေဝတာနုသတိနာတိကြောင့်ဖြစ်တဲ့သရာတိလသုဒ္ဓဆရာပညာသူတော်ကောင်းတရားတွေနတ်တွေမှလည်းရှိတာမဟုတ်ဘူးငါမှလည်းရှိတယ်ငါလည်းပဲဘယ်နာပြည်သူရောက်နိုင်တယ်ဘယ်နာမျိုးမျိုးငါဖြစ်နိုင်တယ်အဲဒါတွေမကဘဲနဲ့ အခုဒီမှာယောက်ျောင်းဖြစ်တဲ့ပါရမီမျိုးစုတွေလည်းငါပြည့်စုံနေတာပဲလို့စဉ်းစားလိုက်တယ်ပီတိတွေဖြစ်ပြီးတရားတက်လာတတ်ပါတယ်တဲ့ဒါတရားထုတ်ခြင်းအားပေးတာကိုတရားထုတ်ပြီးချိန်ကာလကစပြီးတော့ဒီကလိုကျိုးလို့ကြမ်းတာအကျမ်းသားတွေမဖြစ်ဘဲနဲ့စိတ်နူးညံ့သိမ်မွေ့ပြီးတော့ကောင်းနေတာလေးတွေလည်းရှိပါလိမ့်မယ်အဲ့ဒါလေးတွေမြင်လေးလို့ရှိရင်လည်းတရားတက်ပြီးတော့သွားတတ်ပါတယ်တဲ့ပီတိပါမှုတွေဖြစ်တတ်ပါတယ်အဲ့ဒါပီတိထူးကြောင်တရားတွေ ဘုရားနုဒတိဓမ္မနုဒတိသံဃာနုဒတိသီလနုဒတိသာဂာနုဒတိဒေဝတာနုဒတိဥပသမာနုဒတိဆိုတော့နုဒတိ9ပါးပေါ့နုဒတိ9ပါးနှလုံးသွင်းဗီတိဖြစ်ကြောင်တရား9ပါးလို့ဆိုတယ်နောက်ကာယကရတတိအာနာပါနာတတိမရဏတတိဆိုတာတော့သုံးခုရှိတယ်အဲဒါကတော့သီတိပံလို့ပဲတရားတရားမို့လို့ဒါတဲ့တာဝင်မှာအဲတော့ဒီ9ပါးနောက်ကို3ပါးကြံတယ်မဲ4ပါးကြံတယ်မှန်တော့ မွဲ၆ခုကျင်းသူကြည်သူရှင်ရမယ်ပြီးတော့သူဒီဒီဖြစ်အောင်လို့စိတ်ကိုညှို့ညှို့ထားရမယ်သုံးခုညှို့ဝဲညှို့ကြသုတ်တာများစဉ်းစားဆင်ခြင်အဲ့ဒါတစ်ခုနဲ့ပေါင်း၄ခုကိုသာနောက်ကင်းကြမှာဟောနိုင်တယ်မင်းသိကုန်တော့အဲ့ဒါတွေလည်းပဲညှို့ဝဲသုတ်တာမျိုးတော့နောက်ကင်းကြတော့ညှို့ဝဲသုတ်တာမျိုးကြောက်ပြီးတော့ဟောရမယ်ကောင်းပါရဲ့လား သိဆိုပြီးတော့သိညာအောင်မွဲ၆သူကျင်မွဲ၆သူကျင်သို့ပြေရှင်သို့ပြေရှင်ကိုယ်တွင်သိညွရာကိုယ်တွင်သိညွရာဒီညိုဝဲညွန်ကြာဒီညိုဝဲညွန်ကြာဥဒ္ဒါမြာဥဒ္ဒါမြာသင်္သာသင်ញင်မာသင်္သာသင်ញင်မာပိဋိပွားယံပိဋိပွားယံသတ္တရံသတ္တရံထုတ်ပြန်သရတာ

အဲတော့ကိလေသာငြိမ်းမှုရှိရင်အဲ့ဒါလေးလည်းဆင်ញင်ပြီးဒီကလာအားပေးနောက်နောက်အကြောင်း၄ပါးရှိတယ်အဲ့ဒီအကြောင်း၄ပါးနဲ့လည်းဆင်ញင်ပြီးဒီကလာအားပေးလို့ရှိရင်ပီတိပံဝုဇ္ဇတွေဖြစ်လာတတ်ပါတယ်တဲ့ပီတိပံဝုဇ္ဇတွေဖြစ်လာလို့သိအားတက်လာတဲ့အခါမှာအဲ့ဒီပီတိပံဝုဇ္ဇကိုဝိပဿနာကျူးပြီးတော့ပေါ်ရပေါ်ရကျူးသွားလို့ရှိရင်မကြခင်အတွင်းဝိပဿနာဉာဏ်နဲ့ဆင်းရဲတက်ပြီးတော့ရိယမဉာဏ်ပညာနဲ့လည်းရောက်ပြီးတော့သွားတတ်ပါတယ်တဲ့ဒါသာအချင်းကြောင်းကြောင့်လဲဥပါဏတာဖြစ်ပေါ်ပြီးသောပိဋိသံမုဇင်္ဂတာပိဋိသံမုဇင် ဘာဝနာယပါရိပူရိပွားများမှုပြည့်စုံနေပြီဟောတိဒီနဲ့ကျင်စတော်ကြောင့်မူလေပဇာနာလေးသိအဲဒီဇနေပွားများတိုင်းဒီပိဋိပံမောဇာပြည့်စုံပြီးသွားပါလိမ့်မယ်ပြည့်စုံသွားတာကဘယ်ကြမှာပြည့်စုံလဲဆိုတော့အရဟတမေအရဟတကိုရောက်ဝင်ပြည့်စုံမှာအဲဒီတရားလည်းကိုယ်တိုင်ပြည့်ရပြည့်ရပါလိမ့်မယ်တခါရောက်မှပြည့်ရမှာမရောက်သေးရင်မသိဘူးအဲပထမဆုံးသောတပတိမေကိုရောက်ရင်လည်းပဲပိဋိပံမောဇာပြည့်တစ်စိတ်တစ်ပိုင်းတော့ပြည့်စုံသွားတာပေါ့အဲဒါလည်းပဲကိုယ်တိုင်ရောက်ပြီးကိုယ်တိုင်ပြည့်မှာပဲဒါတိုင်းနဲ့ကိုရောက်ရင်လည်းပဲ သူကသူ့စင်တာနဲ့သူပြီးသွားမှနာရီနဲ့ကိုရောက်လည်းပြီးသွားမှအရာတဲ့နဲ့ကိုရောက်ရင်တော့ပီတိပွားများမှုလမ်းဆုံးပြီနောက်တစ်ခါထပ်ပွားကြကုန်ပြီကိုုံပြီပီတိပွားမှုတွေပွားများမှုအပြည့်စုံပြည့်စုံတဲ့တရားကိုလည်းပဲကိုယ်တိုင်သိရပါတယ်တဲ့ကဒီသာမှုစဉ်ကိုပွားများပါသိရအောင်လည်းနောက်ရင်းကြရင်တော့ပြီးတော့ဟောရအောင် ပိဋိပါမုတ်စဉ်တရားကိုယူဇာနာကမှတ်သားရတဲ့ဓမ္မသမဏကုသိုလ်ကစေတနာ၏ဆွမ်းအမှုပေါ်တို့ကြောင့်ယူရနာပိဋကဝံတော်ကောင်းသောမိမိသာနာ၌သစ္စာပြဟောကြားတော်မူသည့်အတိုင်းပိဋိသမုတ်စဉ်ဖြစ်ရန်ယောနိတော်မူသီကာရနှလုံးသွင်းသောအခြင်း၎င်းထားထားတဲ့ညွှန်ပြသောဗုဒ္ဓနာမတိစိုက်သောတရားတို့ကိုအလုံးသွင်းဆင်ခြင်သောအခြင်း၎င်းမိမိတို့သာနာ၌ပိဋိသမုတ်စဉ်တရားကိုပွားများကြစေလျက်မိမိတို့သာနာ၌ဖြစ်ဖြစ်နေသောယုံနာတရားတို့၏အဖြစ်အပျက်အနိစ္စဒုက္ခအနတ္တ အချင်းညာတို့ကိုမှန်ကန်စွာသိအောင်ရှုနိုင်မှတ်နိုင်အားထုတ်နိုင်ကြ၍ဝိပဿနာညာစဉ်ဖြင့်အရိယာမေညာကိုဖြစ်ပေါ်စေထိုအရိယာမေညာဘုညာတို့ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း